ယနေ့ကျွန်တော်ဩစတြေးလျဘက်တော့ယနေ့18ရက်12လ2021ခုနှစ် Quantum Buddhist USA မှာ ကြီးမှုပြီးတော့ကျင်းပတဲ့ဓမ္မသဘင်တရားပွဲတော်ကြီးမှာယနေ့ဦးဇင်းရှင်တိဝလိမထေမြတ်ကြီးဤဘဝနှင့်ဓမ္မကျင့်ကြံကြုတ်ကုန်အထုတ်တဲ့တရားတွေနှလုံးသွင်းတဲ့တရားတွေ သားနဲ့မိခင်တို့ရဲ့ဘဝဝတ်ကြွေးတွေပေးဆိုင်ရတဲ့ဝတ်ကြွေးတွေလလဘရမဘုံတို့ကြီးတဲ့ရှင်ဒီဝလိမထေရရဲ့ဘဝဇာကြောင်းနေနဲ့ယဟန္တာယဟန္တာနဲ့လောကမှာဘလို့ပုံကိုကိုမြတ်စွာဘုရားယဟန္တာလို့ခေါ်တာလဲအဲ့ဒီအကြောင်းတွေကိုယနေ့အာလုံးဘုဒ္ဓလေ့လာရင်းနဲ့ရှင်ဒီဝလိမထေမြတ်တရားသူရသွားတဲ့ကျင့်စဉ် ဒီကျင့်စဉ်တွေအကြောင်းတွေပါစေစေစုံစုံဦးဇင်းတို့ဟောပြောပြီးတော့ပြပါမယ်ဒါကြောင့်မို့ယနေ့တရားမဟောသေးခင်မှာဘုံတော်နန္ဒကန္တော်နန္ဒညာတော်နန္ဒဒီကိုတော်နန္ဒစัจ java လာကဘာမြေမိုးပြန်ပြန်ကြုံမြအနန္တဒီကိုတော်တို့နဲ့ပြည့်စုံတော်မူသောတရားရှင်တရားမင်းပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားကိုဖရာတပည့်တော်နှင့်တကွာတကားတကားမှာပေါင်းသူတော်ကောင်းတို့သည် လက်ဆယ်ပြာထိတ်မာမော၍ရှ िख ိုးပါဤမြတ်စွာဘုရားမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့သောတရားဓမ္မဒေသနာများကိုဘုရားတပည့်တော်သည်ငွေကြေးလတ်လာဘမမက်ဂုံမဖက်ဖဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့သောတရားတော်များကိုသိပါစေခြင်းကြောင့်ငါ၎င်းကြင်ကြံနိုင်ပါစေခြင်းကြောင့်ငါ၎င်းထိုးထွင်း၍သိပါစေခြင်းကြောင့်ငါ၎င်းကောင်းမြတ်သော စိတ်စေတနာဖြင့် ရာတပည့်တော်ဟောကြားပါမည်မြတ်စွာဘုရားဖရာတပည့်တော်ဟောကြားခွင့်ပေးတော်မူပါမြတ်စွာဘုရားကဲအလုံးသာသနာတော်ကြီးနဲ့တွေ့တဲ့အခါမှာဦးဇင်းတို့တရားတော်မတွေမြတ်စွာဘုရားနဲ့အရိယာတွေသူတော်ကောင်းတွေရဲ့ဘဝလန်းဘလို့တွေရှောက်လှမ်းခဲ့ကြတာလဲသူတို့ကောင်းအောင်တန်ត្រာလန်းကြီးကိုအထက်တန်းကြမြတ်တမန်လှတဲ့ ဘဝတွေရောက်အောင်ဘလို့လှုပ်ယူသွားကြတာလဲဆိုတာကို လေ့လာဖို့ရယ်တရားတော်တွေကျင့်တဲ့အခါမှာဒီလိုကျင့်ရင်လည်းဒီလမ်းကရောက်တယ်ဒီလိုကျင့်ရင်လည်းဒီလမ်းကရောက်တယ်ဆိုတာတွေကိုအာလုံးစေစေစုံစုံနဲ့သိစေခြင်းအကျိုးငါဥစဉ်ထေရီထေရာအာလုံးရဲ့ဘဝစัจကြောင်းနေနဲ့တိုက်ရှင်ပြီးတော့ဝိပဿနာတွေနဲ့စွမ်းနိုင်နေမြတင်ပြီးဥစဉ်ဟောပြပါတယ်ဒါကြောင့်မို့ ဘဝသမိုင်းကြောင်းတွေနဲ့တွဲမှတ်ရတော့လေပို့ပြီးတော့မှတ်မိလွယ်အောင်လို့ပါဒလောဓမ္မလေးတယောက်လဲလာလျှောက်တယ်အခုလိုဟောတော့ပို့မှတ်မိတယ်ဗျာတဲ့ဒီတိုင်းဝိပဿနာအနှစ်တည်းကြီးပဲဟောတော့ကြာတော့ပြင်းလာတယ်နော်ပြင်းလာတယ်ဝိပဿနာကြီးပဲဆိုတော့ဝိပဿနာဆိုတာအချောက်လေနော်ဒါလေးတွေတော့ဘဝဇာကြောင်းလေးတွေနဲ့ဆိုတော့နည်းနည်းငယ်တဲ့လူတွေလည်းပြန်ပြီးတော့တွဲပြီးတော့မှတ်မိတာပေါ့အဲ့ဒါကြောင့်မို့ဦးဇင်းကလည်းဩကဲလူငယ်ရောလူကြီးရောအတွက် အကျိုးများပါစေဆိုပြီးတော့ထေရီထေရာတွေအဲ့ဒါကုံအောင်တော့အဲတပုတ်ပြီးတပုတ်ဟောဟောသွားမယ်လို့စိတ်ကူးထားလို့ဦးဇင်းဒီနေ့တော့ရှင်သီဝလိမထေမြတ်ရှင်သီဝလိလို့ပြောလိုက်တာနဲ့ဦးဇင်းတို့ဗုဒ္ဓဘာသာတရားတော်မှတွေမသိဘူးလားရှင်သီဝလိဆိုတာနဲ့ပုံနဲ့ကွာရက်တောင်လေးထမ်းပြီးတခါလဲပေါ်လာတာပေါ့လားတပိတ်လေးလွယ်ပြီးတော့ရက်တောင်လေးထမ်းပြီးတော့ပုံက ရှင်သီဝလိမထေရလို့ပြောလိုက်တာနဲ့ကိုဘုံကအတန်းပေါ်လာတာအဲ့တော့လလဘာတွေကြီးကျင်ကြတယ်ဘုံတွေကြီးကျင်ကြတယ်ဂုံတွေကြီးကျင်ကြတယ်ဆိုတော့ရှင်သီဝလိဂါထာရွတ်ကြတယ်ပူဇော်ကြတယ်ဘာလို့ကြလဲရှင်သီဝလိကိုကိုးကွယ်ကြတယ်ဟောဒါအကုန်လုံးလုပ်နေကြတာလေအဲ့တော့ဦးဇင်းတို့ဒီနေရာမှာတော့လလဘာလိုချင်လို့ငွေကြေးလိုချင်လို့ဂုံတရင်ကြီးကျင်လို့ဆိုတော့ ဒါလောက်နဲ့တော့မရဘူးเนาะအဲ့လောက်နဲ့တော့တင်းတိမ်လို့မဖြစ်ဘူးပြောတာเนาะရှင်သီဝလိမထေမြတ်ကိုကိုးကွယ်တော့ကြီးမှာဟောယဟန္တာမထေလေဘုံနေကြီးမယ်တကောတွေကြီးမယ်ဒါပေမဲ့ရှင်သီဝလိရဲ့ဆူတောင်းကိုကြည့်ဩလွန်ခဲ့တဲ့ကဘာတသိမ့်ထက်မှာအဲ့ဒီတော့ကသူတထေသားဖြစ်ခဲ့တထေသားဖြစ်တဲ့ဘဝမှာဘဒုမௌတရမြတ်စွာဘုရားရှင်ကိုရောမြတ်ကြီးက အရှင်သုဒ္ဓတနဆိုတဲ့မထေမြတ်ကိုဗျာဒိတ်ပေးတာလတ်လာဘအရာမှာအေတတဲ့ထားတာယဟန္တာတွေရဲ့လတ်လာဘကဘုရားရှင်တွေတောင်မှဒါသူတို့ အားကိုးရတယ်နော်ဘုရားရှင်ကဟိုအားကိုးရတယ်ဆိုတော့ဘုရားရှင်ဘုံနဲ့လို့ပြောတာမဟုတ်ဘူးဒါပေမဲ့သူတို့ပါရင်ပို့ပြီးတော့လန်ခီးတွေကိုချမ်းချမ်းသာသာသွားနိုင်တယ် သူတို့တောင်ဖះရှင်နေတောင်မှနော်အေးတိဝလိပါလာဟေးငါသွားမယ်လမ်းကြီးပါပါတယ်ဗျာပါလို့ရှိရင်ဘလို့လမ်းဖြစ်ဖြစ်သွားစေဘာလို့လဲဆိုဟောဘုံကြီးတဲ့ပုဂ္ဂိုလ်ကိုအဲ့ဒါမျိုးတောင်မှဖះအားကိုးခံရတယ်ပေါ့နော်အဲ့ဒါကြောင့်မို့အခုလည်းပဲ तू ကအဲ့ဒီဗျာဒိတ်ပေးတဲ့အတန်ကိုကြားတဲ့အချိန်မှာ तू ကအယံဝမ်းသာတာဒါတယောက်နဲ့တယောက်အကြိုက်ချင်းစရိုက်ချင်းဆိုမတူကြဘူးလေတဦးနဲ့တဦးကကိုယ်ကပညာရာမှာထက်မြက်ချင်းတယ် အာတချို့ကတကောရာမှာထက်မြက်ခြင်းနဲ့အာတကောတွေပညာတွေကအရေးမကြီးပါဘူးလတ်လာပါပေါ်ဖို့ပဲအရေးကြီးတယ်ဟောဒါကို ယူဆနဲ့ကိုပေါ့အဲ့တော့အဲ့ဒီမထေမြတ်ကိုမြတ်စွာဘုရားကဗျာဒိတ်ပေးလိုက်တဲ့အချိန်မှာတဲ့ဒီရှင်သီဝလိအလောင်းအယံသဘောကျသွားအဲ့ဒီမထေမြတ်ကဲ့သို့ငါလည်းဖြစ်ချင်လိုက်တာဖြစ်ချင်လိုက်တာဆိုပြီးတော့စိတ်ဆန္ဒဖြစ်ပြီးတော့ဘာလုပ်ရလဲဆိုတော့เนาะဘုမှတ်တာเนาะ ကိုဖြစ်ခြင်းနဲ့ဆန္ဒတစ်ခုစုတစ်ခုတောင်းတဲ့အခါကောင်းမှုလုပ်ပြီးတောင်းရတယ်နော်အဲ့တော့ဘာလို့လဲအိမ်မှာ9ရက်လုံးလုံးမြတ်စွာဘုရားနဲ့တပည့်တန်ဃာတွေကို9ရက်လုံးလုံးအိမ်မှာပြင်ပြီးဆွန့်ကပ်တယ်ဆွန့်ကပ်ပြီးတဲ့အခါကျအရှင်ဘုရားအရှင်ဘုရားရဲ့တပည့်တော်လတ်လာဘမှာဣတရက်ရတဲ့ရှင်သုတ္တတနာမထေမြတ်ကဲ့သို့ဘုရားတပည့်တော်လဲနောင်ဘုရားတဆူဆံမှာ ဖះတပည့်တော်အဲ့လိုစုမျိုးကိုရနိုင်တဲ့ပုံကို ဖြစ်ပြရစေသူဆူတောင်းလိုက်ဒါဆိုရင်ဆူတောင်းဆိုတာတောင်းနိုင်ပြည့်သလားဒါလည်းတခုရှိတယ်နော်အခုဦးဇင်းတို့လူဘဝမှာဟာသူများတွေအရန်ချမ်းသာငါချမ်းသာခြင်းလိုက်တာချမ်းသာခြင်းတိုင်းမချမ်းသာဘူးသူအကြောင်းတွေညီညွတ်အောင်လုပ်တဲ့ပုံကိုမှချမ်းသာတာ အခုလည်းပဲမြတ်စွာဘုရားထံမှာဒီစုကိုလိုလို့ဆုတောင်းပေမဲ့တောင်းတဲ့လူတိုင်းမြတ်စွာဘုရားမင်းပြည့်တယ်လို့ပြောတာမဟုတ်ဘူး။နောက်အနာဂတ်ကာလမှာဒီစုကိုပြုသူပြည့်အောင်လုပ်နိုင်တဲ့ပုဂ္ဂိုလ်ဖြစ်မလား။လတ်လာပါပေါ်တယ်ဆိုတာက ကိုကလှူဒန်းမှာသူများလည်းကိုပြန်လှူမှာပေါ့ အရာနှမျောတဲ့ပုံကိုတွန့်တော်တဲ့ပုံကိုတယောက်ကသူများကို မပေးခြင်းမဘူးမကမ်းခြင်းမဘူးဆိုတော့လူတယောက်ကဒီဆိုသွားတောင်းလို့ကတော့ဘယ်တော့မှပြည့်မှာမဟုတ်ဘူးဘာလို့လဲဆိုသူ့ရဲ့ပင်ကိုယ်စိတ်ကမပေးခြင်းမလှူခြင်းမတန်းခြင်းနဲ့မစ္စရိယကသူ့ကိုလွှမ်းမိုးထားလို့အခုရှင်သေဝလိမထေရမြတ်ကျော်အဲ့လိုမဟုတ်ဘူးတဲ့သူ့ရဲ့စိတ်ကတရာအားအရန်ကောင်းနေဒီပါရမီကိုသူပြည့်အောင်ဖြည့်နိုင်မယ်ထိုက်တန်တဲ့ ပုဂ္ဂိုလ်ဖြစ်လိမ့်မယ်တပည့်တော်ဒီဘဝတထိန်ဖြစ်ချင်လိုက်တာဗျာဒီလူရဲ့ယုတ်ကြီးနဲ့ဥပရိနဲ့ကြိုးစားမှုနဲ့ကြည့်ပြီးတော့ကြံတဲ့လူမင်းဖြစ်မှာပဲကွာဘာလို့လဲဆိုသူ့ရဲ့ကြိုးစားမှုလုံလောက်ဥဒ္ဒါဟာကြည့်ပြီးပြောရတာကိုလူကမပြင်းလိုက်တာချားနေပါတယ်ဆိုမှတထိန်ကြီးရတဲ့မင်းကတော့တေထိဖြစ်မှာမဟုတ်လို့ပြောမှာပဲလေဒါလူလောကသဘာဝတော့မဟုတ်တယ်မို့လားအခုလည်းမြတ်စွာဘုရားအဲ့ဒီတိုင်းသူ့ကိုကြည့်ပြီးတော့ မြတ်စွာဘုရားကအနာဂတန်သညံတော်ကြီးနဲ့ကြည်လိုက်တဲ့အခါကျတော့ချက်သားတဲ့သင်တောင်းတဲ့ဆူကြီးတစ်နှစ်ပြည့်လိမ့်မယ်သင်တောင်းတဲ့ဆူကြီးတဲ့အဲ့ဒါနဲ့သူဝမ်းမြောက်ဝမ်းသာနဲ့အဲ့ဒီဘဝမှာတသက်လုံးတခါတည်းကောင်းမှုတွေပြုလိုက်တာကောင်းမှုတွေပြု ကောင်းမှုတွေပြုပြီးတော့အဲ့ဒီကနေတရားဘာဝနာတွေလည်းအားထုတ်စုပန်လိုက်ပြီးပြီ ဒီအတိတိသာဝကအဂသာဝကမဟာသာဝကပိစေကဗုဒ္ဓဖယယဟန်ဖယတို့အဲ့လိုစုမျိုးကြီးတွေပန်ပြီးသားပုဂ္ဂိုလ်ကဂျားမှာသူတို့ကယဟန္တာတွေသောတာပန်တွေဖြစ်လို့မရတော့ဘူးဂျားကာလမှာအဲ့လိုသောတာပန်တွေသဂရာဂန်တွေအနာဂန်တွေဖြစ်ပိုင်ခွင့်မရှိတော့ဘူးသူတို့ကဟိုတနေ့ကဥစဉ်ပြောခဲ့ပြီတရားဓမ္မတွေအာထုတ်တယ်ဆိုရင်လည်းပဲရုပ်တရားတွေနတ်တရားတွေကိုသူတို့အာထုတ်တယ်နာမရူပပရိစ္ဆေဒဉာဏ်ရတယ် အဲ့ဒီအနေမှာနာနဲ့ရုပ်တွေပိုင်းခြားသိတယ်ပစ္စယပရိက္ခညာအကြောင်းတရားအကျိုးတရားကိုဆင်ញံသုံးသပ်နိုင်တဲ့ညာနဲ့သမ္မတနာညာအနိစ္စဒုက္ခအနတ္တလက္ခဏာတွေဆင်ញံနိုင်တယ်ဥဒိယဘယညာဖြစ်ပြမြင်တဲ့မြင်တဲ့ဥဒိယဘယညာအနုသာအရင်သာအဲ့ဒီကနေမှဘယဥဒိယဘယညာဘင်္ဂညာအပြက်တွေကြီးပဲမြင်တယ်အဲ့ဒီကနေဘယညာဆိုတော့ကြောက်တယ်အာရိနဝညာနိဗ္ဗိဏညာမောစိတုကနမြာဒါညာဆိုတော့အဲ့ထက်ညာနေဒုက္ခလက္ခဏာညာနေ အဲ့ဒီကနေမှအထက်သင်္ခါရုပ္ပခာညာဆိုတဲ့သင်္ခါရတရားတွေပေါ်မှာလစ်လျူရှုပြီးတော့နေနိုင်တဲ့အခုကဦးဇင်းတို့သင်္ခါရုပ္ပခာညာမရောက်သေးရင်ကြိုက်တာပေါ်နေငါကြိုက်တယ်ဖြစ်သွားတာမို့လားသင်္ခါရပေါ်လစ်လျူရှုနိုင်မရှုနိုင်သေးဘူးအာဝေဒနာမတက်သေးဘူးကိုကဘလို့လှုပ်ရမလဲဘလို့ပြရမလဲကြမ်းနေတာဘလို့ကလစ်လျူမရှုနိုင်သေးလို့အတရားတော့မှဆိုတရားတော့ထိုင်နေတယ်အဲ့ဒီနာမကြီးကြောက်လို့ဆိုတာအဲ့ဒါကအဲ့ဒီညာနေမရောက်သေးရင်အဲ့ဒါကနာမကြောက်တယ်ဆင်းရဲမှာကြောက်တယ် နော်ကြိုက်မှာထုံမှာကျဲမှာကြောက်တယ်အဲ့တော့သူကအဲ့ပေါ်မှာနားတယ်ကျင်းတယ်ကြိုက်တယ်ထုံတယ်ပေါ်တယ်ခါကြတော့သူ့ပေါ်မှာဥပ္ပခါသဘောနဲ့မထားနိုင်သေးဘူးနော်ဒုက္ခဝေဒနာဖြစ်လိုက်ဒေါသသွားဖြစ်တယ်ဒုက္ခဝေဒနာလေးဖြစ်ပြန်တော့ตายရလိုက်တာကောင်းတာဆိုတော့ဟောလောဘလေးဖြစ်တယ်ဥပ္ပခဝေဒနာမှမောဟဖြစ်တယ်ဆိုဒီလိုဟိုဒုက္ခဝေဒနာမှဒေါသဖြစ်တယ်ဒုက္ခဝေဒနာမှလောဘဖြစ်တယ်ဥပ္ပခဝေဒနာမှမောဟဖြစ်ပြီးနေရင်အဲ့တဏှာဥပ္ပခညာမရောက်ဘူး သင်္ဃာရုပ္ပခညာမဲ့ရောက်သွားတဲ့ပုဂ္ဂိုလ်ကဥပ္ပခသဘောပေါ်မှာဧကကတာတီးပြီးတော့ကိုသူကဒုက္ခဒုက္ခမဖက်ဖက်နဲ့တီတီငြိမ်ငြိမ်လေးနေနိုင်တဲ့စိတ်ဓာတ်ဖြစ်သွားတယ်အဲ့လိုစိတ်လေးနဲ့ဒုက္ခနာကိုပေါ်တင်ပြီးတော့ယုံနာဓမ္မသဘာဝတရားတွေကိုဖြစ်ပျက်ကို ရှုနိုင်တဲ့ဉာဏ်မျိုးတွေဖြစ်သွားတယ်အဲ့ဒီဉာဏ်မျိုးတွေရပြီးရင်သောတော့စုပန်သားတဲ့စုကြီးပန်ပုံကိုယ်တွေအဲ့လောက်တင်ရပ်သွားအခုလဲရှင်ဒီဝလိမထေမြတ်တို့ကတို့ရဲ့အတိတ်ဘဝတွေမှာတရားဓမ္မတွေရှုမှတ်တော့တို့ကအဲ့ဒါမျိုးတွေအကုန်လောက်ခဲ့ပြီးသား အကုန်ပွားခဲ့ပြီးသားအဲ့ဒါကြောင့်မို့တည်တဲ့အခါကျတော့လေလူပြည်နတ်ပြည်လူပြည်နတ်ပြည်အဲ့ဒီဘုရားရှင်နဲ့တွေ့တယ်ဘုရားရှင်ကိုရောမြတ်ကြီးရဲ့ဘဝမှာ ပေါ့ပေါ့နေမသွားဘူးနော်ဒါဘုရားရှင်ကိုရောမြတ်ကြီးနဲ့တွေ့ပြီးတော့သာသနာ့တွင်ကုသိုလ်ကို သူရတဲ့ရတိုက်တလောက်ကိုဘဝကြီးကိုစုဆောင်းသွားတာအဲ့ဒါအရေးကြီးဆုံးချက်ပဲဦးဇင်းတော်ဒကာဒကမတွေအခုမေမေလျော်နေကြတယ်ပေါ့ပေါ့တန်တန်နေကြတယ်အာဒီလောက်သာသနာတော်ကြီးနဲ့တွေ့နေပါသားနဲ့ သားရဲ့သမီးရဲ့စီးပွားရဲ့လူမှုရဲ့နိုင်ငံရဲ့ဩအရေးမျိုးစုံနဲ့ပဲကိုကိုကိုအကုန်ခံနေတာတကယ်တမ်းအဲ့ဒါတွေကမလောက်ရဘူးမဟုတ်ဘူးအဲ့ဒီအရေးကလည်းလောကီအရေးလောကီလည်းလောက်ရမယ်လောကုတ္တရာလည်းလောက်ရမယ်ရှေ့ကသူတော်ကောင်းတွေကအဲ့ဒါမျိုးလောကီလောကုတ္တရာနှစ်ခု တွဲပြီးတော့မှသူတို့ရဲ့ဘဝကြီးကိုသူတို့ကလောကီမှာလည်းစီးပွားဥစ္စာရှာဖွေတယ်ဒါရဲ့သမီးရဲ့စီးပွားရေးကိုလည်းကြာကြာနာနာသူတို့ပြုပြင်နေစောင့်ရှောက်တယ်ထိမ့်သိမ့်တယ် ဩဘဝတန်တရာအတွက်ကိုလည်းတစ်ဖက်တစ်လမ်းကဩဒီလိုဘုရားရှင်ကိုရောမြတ်ကြီးတွေနဲ့တွေ့မှသာလည်းရင်ငါတို့ဒီလိုအခွင့်အရေးတွေရတာပဲဆိုပြီးတော့သာသနာတွင်ရတဲ့အခွင့်အရေးကိုသူတို့အသုံးချပြလိုက်အဲ့ဒါမျိုးအသုံးချပြီးတော့လူဘဝမှာသူကောင်းတာတွေလုပ်သွားတာအဲ့လိုအသုံးမချတဲ့ပုဂ္ဂိုလ်ကတော့ဩမေမေလျော်ရောပေါ်ပေါ်ဆားဆားနဲ့တခါတဲ့တည်သွားရောတည်သွားတဲ့အခါရောက်တော့သွားပြီလေအဲ့တော့ကိုကလူဘဝတော့ ကောင်းဖို့တွေမလုပ်ခဲ့ရဘူးသေတဲ့အခါရောက်တော့အခုမနေ့ကတိန်ကြွတယ်ကာအစီရင်ဖြစ်ပြီးတော့သူ့ဖေသေးတယ်အခုသုံးရက်နေတော့ဝင်ပူးတယ်သူ့အမေကြီးကိုစိတ်မချလို့စိတ်မချလို့သေပြီးတဲ့ဟိုဘက်ဘဝတော်မှဒီအမေကိုသူပြုတ်သူ့နေတာစောင့်ရှောက်နေတာခဏလေးဟိုဘက်ထွက်လိုက်ပါဦးမယ်ဆိုလန့်ကူလိုက်တာကူလိုက်တဲ့အချိန်မှာဒိုင်းဆိုကာဝင်တိုက်အစီရင်ဖြစ်ဖြစ်တော့ဘာပြန်ဆွဲဥပါဒံဒီဘက်ပြန်ဆွဲတာလေ အဲ့တော့စိတ်မချလို့ဆိုငိုးလိုက်ရိုးလိုက်နဲ့ပြောတယ်ဗျာတဲ့ဟောဒါဦးဇင်းတော့ဒါဘဝလက်တွေ့တွေအေးဘဝမှာမြောင်များစွာကိုရွှေ့မှာတွေ့နေကြရတယ်ကြုံနေကြရတယ်ဒါတွေကိုသင်ခန်းစာယူရမှာအခုရှင်သေဝတိအလောင်းကအဲ့လိုသင်ခန်းစာသူယူပြီးတော့သူကဘဝကိုကြကြနတ်နတ်သူကအထက်တန်းကြတဲ့ဘဝတွေမျက်နှာပန်းလှတဲ့ဘဝတွေရောက်အောင်ကိုသူကအဲ့ဒါမျိုးကိုသူကလှုပ်လိုက်တာလှုပ်လိုက်တဲ့အခါကျတော့ အဲ့ဒီကနေမှလွန်ခဲ့တဲ့ကဘာတသိန်းကနေပြီးတော့အဲ့ဒီမှာပါရမီတွေဖြည့်ဖြည့်ဖြည့်လာပြီးတော့နတ်ပြည်တွေလူပြည်တွေလှည့်လှည့်ပြီးတော့ခန္ဓာစံသာဩဝိပဿနာဖះရှင်ကိုရောမြတ်ကြီးပွင့်တယ်90နဲ့အဲနှစ်ကဘာတင်တယ်နှစ်ကဘာလားတစ်ကဘာလားမသိဘူးအဲ့အဲ့လောက်မှာဝိပဿနာဆိုတဲ့ဖះရှင် ပွင့်အဲ့ဒီဝိပဿနာဖះရှင်ပွင့်တဲ့အခါကျတော့သူကတောရွာလေးတေရွာမှာသွားပြီးလူဖြစ်တယ် လူဖြစ်တဲ့အခါကျတော့အဲ့ဒီတောရွာလေးမှာလူဖြစ်တော့မြို့ပေါ်ကိုတက်ပြီးတော့သူ့ရဲ့အဲနိုခဲအိုးနဲ့အဲ့ဒီမှာလန်တော်တွေကနေဖြတ်လာရင်းနဲ့ပြားအုံကြီးပြားကောင်တွေစွန့်ထားခဲ့တယ်ပြားအုံကြီးတွေ့တယ်အဲ့ဒီပြားအုံကြီးဟာကြည့်လိုက်တော့လေပြားကောင်တွေလည်းမရှိဘူးအဲ့တော့အော်ဒီပြားအုံကြီးတော့ငါတော့ယူသွားမှာပဲဆိုပြီးတခါတည်းသူကအဲ့ပြားအုံကြီးတက်ကိုင်းလိုက်ခုတ်ပြီးတော့အဲ့ဒီပြားအုံကြီးယူပြီးမျိုးတဲ့ထမ်းသွား ဩအဲ့ဒီမှာတခါတည်းနေပြည်တော်မှာဘာဘာလုပ်နေကြလဲဆိုတော့တိုင်းသူပြည်သားနဲ့ရှင်မြင်းကအပြိုင်လူးနေကြရှင်မြင်းကလည်းတိုင်းသူပြည်သားတွေတော့ကိုကောင်းအောင်ငါတို့လှူပြမယ်ဟဲ့ဆိုပြီးတော့ရှင်မြင်းကလည်းလှူတိုင်းသူပြည်သားလည်းငါတို့ကရှင်မြင်းထက်တောင်ဘာလို့မလှူနိုင်ရမှာလဲဆိုပြီးတော့တခါတည်းသူတို့ကလည်းအပြိုင်လှူနေကြအဲ့လိုလှူနေရင်းနဲ့ရှင်ဘုရင်ကြီးလှူတော့ကဘာတွေပါသလဲသူကမှတ်ထားတာလူတွေက အဲ့ဒီထဲမှာမှတ်ထားတော့ဘာသွားတွေ့လဲဆိုတော့ပြားရည်နဲ့နိုကဲမပါဘူးဆိုတော့သွားတွေ့တယ်အဲ့တော့ငါတို့ရှင်မင်းထက်တောင်ကတော့နိုင်နိုကဲနဲ့ပြားရည်နဲ့ကိုငါတို့ရှာပြီးကတ်ကြရအောင်ဆိုပြီးတော့အဲ့ဒီမှာတွေသူတို့ကရှာကြတာရှာကြတော့စောစောကရှင်သူဝတိအလောင်းကတောရွာမှာသူကလူဖြစ်တော့တောရွာကနေအဲ့ဒီနိုကဲနဲ့ပြားရည်အိုကြီးထမ်းပြီလားဟာမင်းအဲ့ဒါဘာလို့မလို့တော့ဟာကျွန်တော်ရောင်းမလို့ အဲရောင်းမလို့ဆိုငါတို့တကြက်ပေးပါမယ်ကွာမင်းရောင်းသားမှာတကယ်တကြက်ကိုမတန်ဘူးတဲ့သူ့တန်ဖို့ကတကြက်ကိုမတန်ဘူးအဲ့ဒါနဲ့ရှင်သူလေးအလောင်းကလည်းရောင်းနိုင်မှုဗျာလို့ပြောတယ်တဲ့သူကလည်းသူ့လက်ထက်ရှိတပြည့်သည်သူသေးတင်ချင်းတင်လို့ရတာကိုအဲ့ဒါနဲ့မင်းကွာတကြက်နဲလို့လားနဲရင်နှစ်ကြက်ပေးမယ်ကွာဟာနှစ်ကြက်လည်းမရောင်းနိုင်ဘူးဗျာအာဒီလောက်ရှာကွာငါတို့လိုချင်လို့ပါလို့ပြောနေ30ပေးမယ်ဟာ30လည်းမရောင်းဘူးဗျာနောက်ဟိုက100ပေးမယ်100လည်းမရောင်းဘူးဗျာ ကဲကွာဒီလောက်မှရှိတယ်ကောမင်းဒါလေးနဲ့ကောကဲတထောင်ပေးမှာကွာမင်းရောင်းတထောင်လည်းပေးဦးရလို့ပြောတယ်အဲ့ဒါနဲ့နေစမ်းမအောင်ဘာမှမတန်တဲ့ဒီဟာလေးကိုခမရတို့ကတထောင်လောက်ဒီဘာလို့မြန်ပေးပြီးတော့ဝဲနေတော့ဆိုတော့ငါတို့ဟာကွာတိုက်ပြည်ဟာရှင်မင်းကြီးနဲ့ငါတို့အပြိုင်ဖះကိုဆွန့်ကပ်ကြတာအဲ့တော့ရှင်မင်းရဲ့သားအောင်ကတော့ဟာဒီနိုကဲနဲ့ပြားရည်ပါရင်တော့ ငါတို့ရှင်မြင်းတက်ဒီနေ့ตาမယ်กว่าလေအဲ့ဒါကြောင့်မို့ရှင်မြင်းဟိုတနေ့ကကတ်တုံးကသူ့ထက်ตาအောင်ငါတို့ကစီရင်နေတော့အဲ့ကြောင့်လိုက်ရှာနေတာဆိုတော့မယူတော့ပါဘူးဗျာအဲ့မှာတရားတရားနော်ကြံတဲ့လူတို့တော်ပြီကွာငါတရားတရားရပြီရော့ဆိုပြီးတော့သူ့ဘဝသူချမ်းသာတာနေတော့မယ်ဆိုလုံမှာဒါပေမဲ့သူကအခုပြောသလိုဒီလိုဘုံနေကံနေလတ်လာဘတွေကိုရည်မှန်းပြီးတော့တရားအားကောင်းခဲ့တဲ့ပုံကိုမှုမြတ်စွာဘုရားတရားမို့ဒီပုံကိုပြည့်နိုင်တယ်ဆိုတော့အဲ့ဒါပြောတာ အဲ့ဒီလိုသိလဲသိရောရှင်သေဝလိအလောင်းကတခါတည်းအဲ့ဒီမှာသူကိုယ်တိုင်လှူပင်ပေးပါသူကိုယ်တိုင်လှူပြစေလှူပြစေသူလဲတိုင်းသူပြည်သားပါပဲဆိုပြီးတော့အဲ့ဒီမှာတိုင်းသူပြည်သားတွေနဲ့အပြိုင်အဲ့ဒီမှာဝိပဿနာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုတဲ့နော်အဲ့ဒီမှာတခါတည်းလှူတာလှူပြီးတော့ဘာဆူတောင်းလဲဆိုတော့အရှင်ဘုရားတဲ့အရှင်ဘုရားကိုယခုကဲ့သို့ Thomas ဒီ no no get နဲ့ပြားရည်ကိုဖျားတပြီးတော့လှူဒန်းရတဲ့ကောင်းမှုကြောင့်ဘုံကံလတ်လာပါအကျော်စောအာကြီးသောပုဂ္ဂိုလ်ဖြစ်ရပါလို့ဤအချွေရန်ပေါ်များသောပုဂ္ဂိုလ်လည်းဖြစ်ရပါလို့ဤနော်အရှင်မရတို့ထိုးထွင်းသိရသောတရားတွေကိုလည်းထိုးထွင်းသိရပါလို့ဤလို့ဆိုပြီးတော့သူတို့အဲ့လိုဆုတောင်းတာနော်ပထမသုပန်တော်ကလည်းဣတရရတဲ့အရှင်သုတ္တတနာမထေမြတ်ကဲ့သို့ နော်လတ်လာဘအရာမှာအတ္တရရပြီးတော့တစ္ဆာတရားထိုးထွင်းသိရဘာလို့ဤဆိုသူ့ရဲ့ဆူတောင်းကဟိုနိဗ္ဗာန်တိပါတယ်နော်ဆူတောင်းလိုက်တဲ့အခါမှာဂျားမာရင်ဘုံကံကြီးခြင်းလို့လတ်လာဘကြီးခြင်းလို့အဲ့နာရင်သူကရတာမဟုတ်ဘူးအဲ့နာရင်ရတာမဟုတ်ဘူးအဲ့ဒီဘုံကံလတ်လာဘတွေကြီးပြီးရင်ရဟန္တာမထေမြတ်တွေသိသိသိထိုက်တဲ့မတရားဖို့တရားတွေကို ထိုးထွင်းသိရပါလို့ဤလို့ အဲ့လိုဆူတောင်းတာကြောင့်မို့ကောင်းမှုတွေပြုတဲ့ခါပြုတဲ့ခါကျတော့လောကီအလိုကိုလိုတဲ့ဆုကိုတောင်းနော်ကိုလိုတဲ့ဆုကိုတောင်းကိုလိုတဲ့ဆုတွေကိုတောင်းပြီးလို့ရှိရင်အဲ့ဒီမှာဘာထောက်ဘာဆုတောင်းရလဲနိဗ္ဗာန်ကြီးတောင်းရတယ်နော်ကြောင့်မို့ဦးဇင်းဆုတောင်းတဲ့ဟာမြဲတမ်းဦးဇင်းအခုနေတဲ့နေတိုင်းကြောင်းမှာရှိတယ်ဆိုရင်အခုဝတ်မပြက်ဖះကိုဆွတော်ကတ်တယ်အဲ့ဒါကိုအခုအပြင်ဆွမ်းသားကြွတဲ့နေ့ဆိုရင်တော့အိမ်မှာပဲဖះဆွတော်ကတ်ခိုင်းပြီးအနေကသာတင်ပေးလိုက်တာပေါ့ အိမ်နဲ့အိမ်နဲ့ကြွားတိုင်းကြွားတိုင်းကိုဦးဇင်းအမြဲတမ်းလုပ်ပေးတယ်အိမ်တိုင်းအိမ်တိုင်းသူတို့ဆွန့်ပင်ကပ်ပြီးဆိုရင်ဒါရဖျားဆွန့်တော်တွေပြင်ထားပန်းတွေစီမီတွေအဲ့ဒါတွေအကုန်လောက်ထားဦးဇင်းရောက်ပြီဆိုတာနဲ့ရောက်တယ်နဲ့ဖျားကိုအနေကစားတင်ပေးတယ်အဲ့ဒါပန်းတတိနဲ့အကုန်လုံးကတ်လူပြီးတော့လုပ်ပေးတယ်ကိုเจ้าမှာဆိုရင်ဦးဇင်းတပိတ်နဲ့ပတ်တပိုင်စွန်းအဲ့ဒါပတ်တပိုင်စွန်းဆိုတာအရင်တော့ခွက်နဲ့ကတ်တော့ဟိုစွန့်စွန့်ပြီးတော့ဘုန်းကြီးတွေပြန်မစားတော့ဘူးဆိုနှမျောတော့ဒကာတွေက ဆွန့်ကတ်တာကနဲနဲသွားတော့စိတ်ကမချမ်းသာလို့နော်ဖះဆွန့်တော်ကတ်တာဟိုမှာကလေးကျွေးသလိုကလေးသေးသလေးနဲ့ထည့်ရတော့ဥစဉ်စိတ်ကမချမ်းသာဘူးအဲ့ဒါနဲ့ကဲတခါကြီးအဲ့တော့တပိတ်နဲ့ကတ်မယ်တပိတ်ထဲကိုပြည့်ပြည့်ဝဝထည့်ပေးပါဆွန့်ဆွန့်ရင်ကဲဝယ်ဒီတော့လုံးတပိတ်နဲ့အဲ့ဒါဥစဉ်အကုန်လုံးထည့်ခိုင်းပြီးမှဖះရှင်ကိုရောမြတ်ကြီးကိုအဲ့ဒီမှာအလုံးလှူဒန်းတယ်လှူဒန်းပြီးတဲ့အခါကျတော့မှဥစဉ်က ကိုးဆောင်နတ်တွေအိမ်ဆောင်နတ်တွေကျောင်းဆောင်နတ်တွေမျိုးဆောင်နတ်တွေကဘာဆောင်နတ်တွေအလုံးသောနတ်တွေဝတ္တာတွေအကုန်လုံးကိုဖိတ်မှန်တကားပြုပြီးတော့အသင်ဆွေတော်မျိုးတော်နတ်တွေဝတ္တာအပေါင်းတွေရဲ့ကိုစားဘဝတန္တရာဆက်ကဆွေမျိုးများကိုစားဤဆောင်ခဘကိုလှူဒန်းပေးပါတယ်လို့အလုံးကိုသူတို့ပြဖိတ်ပြီးလှူဒန်းပေးတယ်ပြီးတဲ့အခါကျတော့မှဦးဇင်းကဘာစုတောင်းလဲဆိုတော့ဖျားတပီတော်သည်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးအာဤကဲ့သို့ မွန်မြတ်လာစွာသောဆွမ်းခက်ဝဲဘောသည်ချိုချေရတာပြပြတို့ဖြင့်လှူဒန်းရသောဤကောင်းမှုကြောင့်ယနေ့ယခုချိန်မှစ၍နိဗ္ဗာန်ရသည့်တိုင်အောင်ဘဝတိုင်းဘဝတိုင်း၌မရှိဟုသောစကားမပြည့်စုံဟုသောစကားဘယ်သောခါမှမမြင်ရသည် မတွေ့ရသည် မကြားရသည်ဖြစ်ရပါ၍လိုတိုင်းရာတာတိုင်းပြီးကြံတိုင်းအောင်ဆောင်တိုင်းမြောက်တဲ့ ပုဂ္ဂိုလ်ဖြစ်ရပါလို့ဤဖျားပြောသည်များဟုတ်လုပ်သည်များမှန်ကန်ကြံသည်များအောင်မြင်ပြီးမြတ်စွာဘုရားသာသနာတော်မြတ်ကြီးကိုနေလိုလလိုမကထွန်းလင်းတောက်ပနိုင်အောင်ပြုစုနိုင်သောဆောင်းလျှောက်နိုင်သောထောက်ပံ့နိုင်သောသာသနာအာဇာနည်ယဟန်တော်မြတ်ဖြစ်၍မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးနှင့်အရိယာပေါင်းသူတော်ကောင်းကြီးများကိုယ်တိုင်ကိုကြထွထွေသိရသော မလေးတံဖိုးလေးတံနိဗ္ဗာန်ပတိယ ဆေဒံသောတရားတော်မြတ်ကိုလွယ်ကူသောအကျင့်လျင်မြန်သောအတိဒုတို့ဖြင့်သိမြင်နိုင်ရပါလို့ဤဖရာလို့ဆိုအဲ့ဒါဦးစင်းနေတိုင်းတောင်းတဲ့စုပဲဒါနော်ဦးစင်းတောင်းတဲ့စုနော်နိဗ္ဗာန်လည်းပါတယ်ဘဝမှာခုလိုသာသနာပြုတဲ့နေရာမှာအာပင်ပင်ပန်းပန်းဆင်းရဲရဲနဲ့ဦးစင်းမပြုခြင်းဘူးရသော်ဗျာသာသနာတော်မြတ်ကြီးကိုချမ်းချမ်းသာသာနဲ့ဦးစင်းပြုခြင်းနဲ့နော်ဦးစင်းဖရာတွေတဲခြင်းနဲ့ကြောင်းနေဆောက်ခြင်းနဲ့ နော်လိုအပ်တဲ့နေရာတွေမှာဒါတွေကိုအကုန်ဖြည့်ဆည်းနေတာပေါ့ဦးဇင်းရဲ့စိတ်ဆန္ဒကအမြဲတမ်းဒါပဲရှိတော့ဦးဇင်းအဲ့စုအမြဲတမ်းတောင်းပါတယ်နိဗ္ဗာန်လည်းပါပါတယ်နာဒါဦးဇင်းဆုတောင်းပေါ့အဲ့ဒါကြောင့်မို့ဒကာတော်မတွေလည်းကိုယ့်ရဲ့ဆုတောင်းမှာကိုကြိုက်တာတောင်းလို့ရပါတယ်ကိုကဘယ်အတွက်ပညာဘက်ကိုအာသဉ္ဇနာလားလလာပါပဲအာသဉ္ဇနာလားတကိုတေသောပဲအာသဉ္ဇနာလားပြီးရင်နိဗ္ဗာန်ကိုတော့ပါအောင်ဆုတောင်းနော်အခုလည်းပဲရှင်သဝတိအလောင်းကသူ့ရဲ့အသဗျာတထောင်နဲ့ပေးဝယ်တဲ့ ပြရည်နဲ့နှုတ်ခဲကိုမရောက်မဲ့နဲ့ငွေကိုမမှန်မောဘဲနဲ့မြတ်စွာဘုရားကိုလှူတယ်မြတ်စွာဘုရားလည်းအဲ့ဒီအချိန်ဘလောက်ထိသူတရာတက်အောင်လုပ်ပေးလိုက်လဲဆိုတော့သူလှူလိုက်တာတော့မြတ်စွာဘုရားတပားစာလေးပဲသူ့ရဲ့နှုတ်တန်းနဲ့အဲနှုတ်ခဲနဲ့ဒီပြရည်လေးရဒါပေမဲ့မြတ်စွာဘုရားကအဲ့ဒီအချိန်မှာ သူ့ရဲ့နောက်မှာပါလာတဲ့ယဟန်တော်နှစ်သိန်းကို အကုန်လှူနိုင်အောင်ထိမြတ်စွာဘုရားဒိဋ္ဌံပေးခဲ့တယ်အတခါတည်းအဲ့ဒီမှာဆွမ်းနေလှူလိုက်တာလှူလိုက်တာလှူလိုက်တာကိုအကုန်လုံးတောင်းတော့နှစ်သိမ့်အကုန်လုံးဖုံးပေးနိုင်တယ်သုံးဆောင်နိုင်တယ်ဆိုဝမ်းသာလိုက်တာတဲ့ရှင်တေဝရီအလောင်းကအယံဝမ်းသာတာတဲ့ तू ကတခါတည်းဟာငါလှူခွင့်ရပြီလှူခွင့်ရပြီငါအများကြီးလှူလို့လည်းမကုန်တော့ဘူးလေ तू ခတ်လေနောက်ထပ်တိုးလေခတ်လေတိုးလေတန်ဃာတွေမြောင်များစွာကိုလှူလေလှူလေဆိုတော့အဲ့မှာသူ့ရဲ့သရာတွေကလည်းအယံထက်တန်နေတယ် အဲ့ဒီလိုထက်သန်နေတော့မြတ်စွာဘုရားလည်းအကုန်လုံးကိုချီးမြှောက်စေခြင်းသည့်အတွက်ဒီသူ့ရဲ့ပါရမီရှိတဲ့ပုဂ္ဂိုလ်အရင်ကဘာတသိမ့်လက်ထက်ကလေးဆုတောင်းထားတဲ့ပုဂ္ဂိုလ်လည်းမြတ်စွာဘုရားသိတဲ့အခါကျတော့တပ်ပိညိတာကျွေးညံတော်ဆိုတော့တခါတည်းအဲ့လိုလုပ်ပေးလိုက်တဲ့အဲ့ဒီဘဝကနေပြီးတော့တခါတည်းပြီးတော့လူပြည်နတ်ပြည်တွေကျင်လဲအလုံးနဲ့ဦးဇင်းတို့မြတ်စွာဘုရားပွင့်တဲ့အခါကျတော့သုပ္ပဝါသဆိုတဲ့ဝါသုပ္ပဝါသဆိုတဲ့အမျိုးသမီး ကောလိယဆိုတော့မြတ်စွာဘုရားရဲ့အိုဘက်ကဆွေမျိုးပေါ့နော်အမေဘက်ကဆွေမျိုးဘက်ပေါ့ကောလိယတက်ကြနဲ့ကောလိယအဲ့ဒီဘက်ကဆွေမျိုးထဲမှာသွားပြီးတော့ပရိသရေနေတယ်တဲ့ပရိသရေနေတော့လာပြီးဝတ်ကြွေးနော်ပရိသရေနေတဲ့အခါကျတော့သူများက6လ10လရှင်သေဝလိအလောင်းနဲ့သူ့အမေဘလောက် ပရိသန်တွေနေရလဲဆိုတော့သားကိုပရိသန်တွေဆောင်ရတာခုနှစ်နှစ်တဲ့ခုနှစ်နှစ်မမွေးဖွားသေးဘူးခုနှစ်နှစ်သားကိုပရိသန်တွေတီးပြီးတော့နောက်ထပ်ခုနှစ်ရက်တခါတည်းကိုအလူအလဲအကြီးအကျယ်ဒုက္ခကိုခံရသားက အမိဝမ်းကမွေးဖွားရမယ်ဟာကောင်းကောင်းမမွေးဖွားပဲနဲ့ကန့်လန့်ခံနေတယ်တဲ့ဒါကြောင့်ငယ်ငယ်တော့ကလူတယောက်တော်တော်ဆိုးတာကိုဦးဇင်းကသူ့ပြောတယ်အဲ့တော့ကိုရင်ဘောကမင်းကွာတော်ဆိုးတဲ့ကောင်ပဲမင်းနှမတွေရှိတာလဲမင်းကပြန်မကြည့်ဟာနှမဆိုတာအကိုလုံကျွေးရမှာပဲတဲ့ဟောသူကအကြောင်းပြတာအဲနှမဆိုတာအကိုလုံကျွေးရမှာပဲရှင်ပြတယ်သူ့သူ့တောင်အဲ့တော့ဟုတ်ပြီမင်းကမင်းအမေကျတော့ဘာလို့မလုံကျွေးပြက်ထား ဟာရှင်ဗျာအမေကတပည့်တော်ကျေးဇူးတရားမှာဟာဘာဖြစ်လို့တော့အာရှင်ဗျာတော့တပည့်တော်ကမွေးငယ်ကန့်လန့်ခံနေအမေဒုက္ခရောက်မှာတဲ့တပည့်တော်ကောင်းကောင်းလေးပဲဆင်းလာလို့တဲ့အဲ့တော့အမေကတပည့်တော်တော့ပြန်ကျေးဇူးတင်ရအောင်ပါတဲ့အေးအေးအေးမင်းပြောလည်းမရတော့မင်းတိုက်တယ်မင်းကလို့ပြောတယ်အဲ့ဒါအခုဒီဟာဖတ်တော့ရှင်သေဝလိအလုံးကကန့်လန့်ခံနေတယ်တဲ့ဝွကျွေးဝွကျွေးအဲ့တော့သဘဝါသာမင်းသမီးမှာ အလူအလယ်တွေဝေမိမ့်မောပြီးဒုက္ခတွေခံနေရတယ်အဲ့ဒီဒုက္ခခံနေရတဲ့အချိန်နှလုံးသွင်းလေးကိုကြည့်နော်သူဘလို့နှလုံးသွင်းလိုက်တာလဲဆိုတော့တကယ်ဒုက္ခတွေအကြီးအကျယ်ရောက်တဲ့အခါကျတော့သမ္မာသမ္ဗုဒ္ဓဝတ္တသောဘဂဝါမြတ်စွာဘုရားကိုသူအာရုံပြုလိုက်သမ္မာသမ္ဗုဒ္ဓဝတ္တသောဘဂဝါယောဣမတဧဝရူပတဒုက္ခတ ဗဟာနာယဓမ္မံဒေတေတိဩငါတို့ရဲ့ဘဝဆိုတာဟောလို့ဒုက္ခကြီးတွေကြီးလိုက်တာဒီဒုက္ခကြီးတွေကိုပယ်ရှားဖို့ရာအတွက်ဒီဒုက္ခကိုလွန်မြောက်ဖို့ရာအတွက်ဖယားရှင်ကိုတော်မြတ်ကြီးတွေဆိုတာဟောကြားတော်မူခဲ့တယ်တပည့်ညုဒ္ဒဖယားရှင်ကိုတော်မြတ်ဆိုတာ ဒီဒုက္ခတွေကိုအကုန်သိလို့ဒီဒုက္ခတွေကိုပယ်ကြောင်းဟောတော်မူတဲ့ဘုရားရှင်ကိုတော်မြတ်ကြီးပါလားဆိုပြီးတော့သူကဒုက္ခရောက်တဲ့ချိန်ဘုရားကိုဆင်ញင်တာတဲ့သူများသွားပြီးအပြစ်မတင်ဘူးနော်ဟာငါဒုက္ခရောက်တဲ့နင်တို့ကငါမကူညီဘူးလားနင်တို့ကငါမဆောင်ရှောက်ဘူးလားငါ့ကိုနင်တို့ကပြစ်ထားသလားခိုးလို့ဒီလိုမလုပ်ဘူးတဲ့ဘာလုပ်တယ်လဲအဲ့ဒီနောက်ထပ်9နှစ်နဲ့9ရက် နောက်ထပ်ခုနှစ်ရက်လုံးလုံးတွေးဝေးမိမ့်ပေါ်ပြီးတော့သေလူမတ်တက်ဒါနော်ဒီအဝေနိကဒုက္ခကြီးသေလူမတ်တက်ခံစားနေရတဲ့အချိန်ကာလကြီးမှာဘသူဘောမှဆဲတာမရှိဘူးညှိုးညင်တာမရှိဘူးသူဘာလှုပ်လိုက်တယ်လဲဆိုတော့မြတ်စွာဘုရားဟာဒီဒုက္ခတွေပယ်ဖို့တပ်ပေညုတာရွှေညံတော်ကြီးနဲ့တည်ပြီးဟောပေးတော်မူတဲ့ဘုရားပါလားဘုရားကိုအဲ့ဒီလိုကြည်ညိုလိုက်တယ် သုပတိပန္နောဝတ္တသောဘဂဝါသုပတိပန္နောဝတ္တတတ္တဘဂဝတောသဝကတံခောယောဣမတဧဝရူပတ္တဒုက္ခတပဟနာယပฏิပန္နောမြတ်စွာဘုရားရဲ့တပည့်သဝကတွေဆိုတာကလည်းဟောဒီဒုက္ခတွေပယ်ကြောင်းအကျင့်ကိုဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့အတိုင်း လိုက်လံပြီးတော့ကြင်ကြံကြပါလားတန်ခါကုံအဲ့လိုအာယုံပြုလိုက်တာတဲ့တန်ခါရရှင်တန်ခါတော်ရှင်သူမြတ်ဒီအရှင်ကောင်းနေဆိုတာနော်ဟောဒီလိုဒုက္ခတွေကိုပယ်ဖို့ရအတွက်ဖရာဟောတော်မူတဲ့လမ်းကြီးကိုကောင်းကောင်းလိုက်ပြီးတော့ကျင့်နေတဲ့မထေမြတ်တွေပါလားတန်တရာကြီးတဲ့သွားနေဒီဒုက္ခတွေအဝင်တွေကဒုက္ခတွေမွေးဖွားရခြင်းဆိုတဲ့ဒုက္ခတွေ အိုရခြင်းဆိုတဲ့ဒုက္ခတွေနာရခြင်းဆိုတဲ့ဒုက္ခတွေသေရခြင်းဆိုတဲ့ဒုက္ခတွေဒီဒုက္ခတွေအကုန်ရှိတယ်အဲ့ဒီဒုက္ခတွေလွတ်ရလွတ်ကြောင်းအကျင့်ကိုဘုရားရှင်ကိုရောမြတ်ကြီးကဟောတယ်ဘုရားရှင်ကိုရောမြတ်ကြီးရဲ့တပည့်တွေကသေးသေးချာချာလိုက်ပြီးတော့ကြင်ကြံကြောကုတ်ပွားများအထုတ်နေကြတာပါလားအဲ့ဒီလိုတခါတည်းကိုတန်ခါဂုံကိုအာယုံပြုတ်ပြီးတော့ကြီးညောတယ် သုဒုက္ခံဝတ္တနိဗ္ဗာနံယတိတံဧဝရူပံဒုက္ခနာတံဝိဇတိဒီလိုဆင်းရဲတွေဒီလိုဒုက္ခတွေအမျိုးမျိုးမရှိတော့တာဒီတကယ်နိဗ္ဗာန်မှာလားနိဗ္ဗာန်နိဗ္ဗာန်ဆိုတာဒီလိုမွေးဖွာရခြင်းဆိုတဲ့ဒုက္ခတွေအိုရခြင်းဆိုတဲ့ဒုက္ခတွေနာရခြင်းဆိုတဲ့ဒုက္ခတွေသေရခြင်းဆိုတဲ့ဒုက္ခတွေဒီဒုက္ခတွေမရှိတဲ့နေရာဒီနိဗ္ဗာန်ပါလားဆိုပြီးတော့ နိဗ္ဗာန်ကြီးကိုအဲ့ဒီလိုအာယုံပြုပြီးတော့အဲ့ဒီသုံးချက်ကိုအာယုံပြုပြီးတော့သူ့ရဲ့ဒုက္ခကိုဖြေဖြောက်ပြီးနေတယ်တဲ့သုဘဝါဒမင်းသမီးဒုက္ခရောက်စဉ်ကျမ်းမာရေးမကောင်းဖြစ်ပြီးတော့ကိုယ်မဖွားနိုင်လို့တွေ့ဝေမိမ့်မောပြီးတော့ဒုက္ခဝေဒနာတွေအကြီးအကျယ်ခံစားနေရတဲ့အချိန်မှာဘုရားရှင်ကိုရောမြတ်ကြီးကိုအာယုံပြုတယ်။တန်ဃာတော်ရှင်သူမြတ်တွေကိုအာယုံပြုတယ် နိဗ္ဗာန်ရဲ့အငြိမ့်တကြီးဆိုတာကိုလှမ်းပြီးတော့အာယုံပြုတ်တယ်တဲ့ဒါသုဘဝါဒမင်းသမီးဘဝမှာကျင့်သုံးသွားတဲ့ဓမ္မအဲ့တော့ဦးဇင်းတော်တရားတော်မတွေလည်းဦးဇင်းတော်တရားတရားဖြားတဲ့အခါရှိမယ်နားတဲ့အခါရှိမယ်နော်အဲ့လိုဖြားတယ်နားတယ်အဲ့လိုဒုက္ခဖြစ်တယ်ဆိုတဲ့အခါကျတော့အကယ်ပါအောင်ယူပါအောင်ဟိုလိုအော်လိုက်ဒီလိုအော်လိုက်ဟိုလိုကငါလုံမပေးဘူးလားဒီလိုကငါလုံမပေးဘူးလားဆိုပြီးတော့ဟိုလိုမကျင်တဲ့ဒီလိုမကျင်တဲ့ ဖြစ်ရင်ဘာဖြစ်မလဲနောက်ကဒေါသလိုက်လာမှာငါတော့သူတို့ကတော့ပြုစုလိုက်ရတာငါကြတော့လာပြီးတော့တော့ဟောမဖြစ်ဘူးဟောငါတို့ကတော့သူ့တော့သွားမေးလိုက်ရတာငါကြတော့လာတော့မေးဖို့မရဘူးဟောမကျင်နိုင် နောက်ကဘာလိုက်မလဲဒေါသလိုက်မှာသူတို့ကြောင့်မဟုတ်ဘူးဟာဒီခန္ဓာကြီးရလို့ဟာဒီဒုက္ခတွေရတာကိုယ့်အပြစ်ကိုပြန်ကြည့်ငါဟာဒီခန္ဓာကြီးရအောင်လုပ်ခဲ့လို့ ဟောဒီဒုက္ခတွေရတာအိုရတဲ့ဒုက္ခတွေမအိုခြင်းမဲနဲ့အိုရတဲ့ဒုက္ခမနာရမဲနဲ့နာရတဲ့ဒုက္ခနောက်ဆုံးမသေးခြင်းမဲနဲ့သိရတဲ့ဒုက္ခတွေရမှာအဲ့ဒါဘု து ကြောင့်တော့ငါကြောင့်ငါကြောင့်ကိုကိုကိုပြန်သုံးတတ်အော်ဒီဒုက္ခတွေရောက်တယ်ဆိုတာငါကြောင့်ရောက်တာသူများကြောင့်ရောက်တာမဟုတ်ဘူးအဲ့တော့သူများကအပြစ်မတင်တော့ဘူးအဲ့ဒီဒုက္ခတွေကိုငါဘလို့ကြော်လွှားပြီးတော့နိုင်အောင်ရှုမှတော့ဒုက္ခကိုမဖြစ်ပါနဲ့လို့ပယ်လို့မရဘူးနော် ခန္ဓာကြီးရပြီးတော့အောဒုက္ခနာဒုက္ခတေဒုက္ခကိုဖျားတော်မှာပယ်လို့မရဘူးဒုက္ခကိုပိုင်းခြားပြီးတော့သိအောင်မဲ့လုပ်လို့ရတယ်ဒုက္ခတွေကိုပိုင်းခြားပြီးတော့သိအောင်မဲ့ဒါတွေကပထမသံဝေကယူရတယ်ဩဒီလိုဒုက္ခကြီးတွေကြီးလိုက်တာပါလားတန်ត្រာကြီးတည်းမှာငါသွားနေရသည်နောက်ထပ်ဘဝရရင်နောက်ထပ်သားတွေမွေးရမယ်သမီးတွေမွေးရအောင်မယ်ဆိုရင်နောက်ထပ်ဒီဒုက္ခကြီးတွေငါထပ်ပြီးတော့ရမှာပါလားလို့ ဘဝကြီးကိုညီးငွေတဲ့တန်ဝေကအဲ့ဒီတန်ဝေကကိုယူရမယ်အဲ့ဒါကမက်ဖို့မရသေးဘူးအဲ့ဒီတန်ဝေကကအိုးတခါတည်းကြည့်လိုက်တဲ့အခါကျမှဒီခန္ဓာကိုယ်ဤဝါမှာကြည့်လိုက်တဲ့အခါကျတော့ဖြစ်ပြနေတဲ့သင်္ခါရတရားတွေယုတ်တရားလည်းဖြစ်လိုက်ပြက်လိုက်နာမ်တရားလည်းဖြစ်လိုက်ပြက်လိုက်ယုတ်တရားတွေကလည်းဖြစ်ပြက်နာမ်တရားတွေကလည်းဖြစ်ပြက်ယုတ်နာမ်တရားဖြစ်ချင်းပြက်ချင်းဖြစ်ချင်းပြက်ချင်းဒလဇအဲ့ဒီဖြစ်ပြက်တဲ့အပေါ်မှာတင်ပြီးတော့ကြည့်လိုက်ပြီဆိုတဲ့အခါကျတော့မှ အဲ့ဒီပုဂ္ဂိုလ်ဒီဘာရတရောဟောအနိစ္စဘောကဒီမှာအဲ့ဒုက္ခလက္ခဏာညံမြင်တာအနိစ္စမမြဲတဲ့အနိစ္စဒီပင်လင် နောက်ဆုံးဒုက္ခလို့သွားမြင်တာဒါကြောင့်မို့တရားရှုတဲ့ယောဂီတွေဒီအရေးကြီးဆုံးကအနိစ္စကိုမြင်ဖို့အရေးကြီးတယ်ပြောတာအနိစ္စကိုမြင်ရင်ဒုက္ခကိုမြင်မယ်အနိစ္စကိုမြင်ရင်အနတ္တကိုမြင်မယ်ဒုက္ခကိုမြင်လည်းအနတ္တကိုမြင်မယ်ဟောမြတ်စွာဘုရားတခါတလေကြောင့်အနိစ္စကနေဒုက္ခဘက်ကို တန်ဟောတယ်တခါလေအနိစ္စဒီမှာအနတ္တလက္ခဏာဉာဏ်တင်ပေးတယ်နော်အဲ့ဒါကြောင့်မို့အခုအော်ဒီလိုဒုက္ခတွေရောက်နေတယ်ဆိုတာဘသူကြောင့်မှမဟုတ်ဘူးငါလုပ်ခဲ့တဲ့အမှုတွေလူဘဝကြီးကိုလိုချင်တယ်သားကိုလိုချင်တယ်သမီးကိုလိုချင်တယ်ဒီလိုချင်တဲ့တဏှာလောဘကြောင့်ငါဒီဒုက္ခကြီးရနေတာအဲ့ဒီတော့ဘသူမှအပြစ်မတင်တော့ဘူးတဲ့ကိုယ့်ရဲ့ဘဝကိုယ့်ရဲ့ဒုက္ခတွေကိုအေးဆေးဆေးတည်တည်ငြိမ်ငြိမ်လေးနဲ့ပဲအော်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာဒီဒုက္ခကိုပယ်ဖို့ဟောတော်မူတာပါလား သံဃာတော်အရှင်သူမြတ်တရားလည်းဒီဒုက္ခကိုပယ်ဖို့ရာအတွက်ကျင့်ကြတာပါလားဒီဒုက္ခတွေဆုံးရဖို့ရောက်ခြင်းလို့ကျင့်ကြတာဒီဒုက္ခတွေကိုမရှိရကိုသွားခြင်းလို့ကျင့်နေကြတာဘုရားရှင်ကိုရောမြတ်ကြီးကလည်းအိုခြင်းနာခြင်းတဲခြင်းမွေးဖွားရခြင်းဆိုတဲ့ဒီဒုက္ခတွေလွတ်အောင်ဘုရားရှင်ကိုရောမြတ်ကြီးကတရားဟောနေတယ်နိဗ္ဗာန်နိဗ္ဗာန်ဆိုတဲ့တရားဟာလည်းပဲအဲ့ဒီဆင်းရဲဒုက္ခအကုန်လုံးလွတ်မြောက်တဲ့တရားပါလားလို့ဩညံထဲမှာဆင်ញင်ပြီးတော့သုံးသပ်နေတဲ့အခါကျတော့ သူ့ရဲ့စိတ်လေးကငြိမ်အဲပြီးတော့ခொနရလုံးဝေဒနာခံစားပြီးတော့အဲ့ဒီကနေမှသူ့ရဲ့အမျိုးသားကောလိယမင်းသားကောလိယမင်းသားကိုသွားပါတဲ့ဘုရားရှင်ကိုတော်မြတ်ကြီးရဲ့အထံမှာအကယ်၍များသူများသေမြန်သွားခဲ့ရင်ဒုက္ခတွေဖြစ်သွားရင်ဘုရားရှင်ကိုတော်မြတ်ကြီးမလူရမတန်းရမှာဆိုလို့သွားပြီးတော့ဆုံးကပ်ဖို့ရအတွက်လျှောက်ပေးပါဘုရားရှင်ကိုတော်မြတ်ကြီးကိုလည်းပဲဒီဒုက္ခကလွတ်အောင် နော်ဘုရားရှင်ကိုတော်မြတ်ကြီးကိုလည်းပဲအာကိုပါတယ်အာထားပါတယ်ဆိုတဲ့အကြောင်းလျှောက်ထားပေးပါလို့သွားလျှောက်တော့မြတ်စွာဘုရားကအရာနဲ့သူ့မျိုးသားလာပြီးတော့လျှောက်တဲ့အခါကျတော့မြတ်စွာဘုရားကကျောင်းတော်က နေပြီးတော့သုဘဝါဒချစ်သမီးကြမ်းပါပါစေချမ်းသာပါစေဆင်းရဲဒုက္ခမှ အမြန်ဆုံးလွတ်ပါစေလို့ဘုရားရှင်ကိုရောမြတ်ကြီးက ကျောင်းတော်ကနေမေတ္တာပို့လိုက်တာနဲ့တပြိုင်နက်တည်းသူ့အမျိုးသားတောင်အိမ်မရောက်သေးဘူးတဲ့သူ့မျိုးသားတောင်အိမ်မရောက်သေးဘူးအဲ့ဒီသောဘဝါသာမင်းသမီးဟာရှင်ဒီဝလီအလောင်းတော်လေးကိုဖွာပါတယ်တဲ့ဆွေတွေမျိုးတွေပူပန်တော့ကပြီးတော့မေရောကလေးရောအသက်ရှင်ရှင်မမလားအသက်ရှိရှိပါမလားအမျိုးမျိုးပူလောင်နေတဲ့ဂျားတွေကမွေးဖွားလို့ သီဝလိဆိုတာမြန်မာလိုပြောရင်မောင်ငိမ့်ချမ်းတဲ့နော်သူ့နာမည်အဲ့ဒါမောင်ငိမ့်ချမ်းတဲ့ရှင်သီဝလိဆိုတာနော်အဲ့ဒါဆွေတွေမျိုးတွေရဲ့စိတ်ပူပန်နေတဲ့စိတ်တွေအလုံးကိုငိမ့်ချမ်းစေလို့သီဝလိမောင်ငိမ့်ချမ်းဆိုတဲ့နာမည်လေးပေးလိုက်တာပေးလိုက်ပြီးတော့အဲ့ဒါနဲ့မြတ်စွာဘုရားကိုအဲ့ဒါကဲအဲ့ဒါဆိုရင်ပင့်ပေးပြီးပြီပင့်ပြီးတော့မြတ်စွာဘုရားပြောတယ် အေးနေအောင်ပင့်တော့ပင့်ဒါပေမဲ့ဟိုတကာတယောက်ကရှင်မောက်ကလန်ကတကာတယောက်ကိုသူ့တကာရှင်မောက်ကလန်ရဲ့တကာကိုလက်ခံထားပြီးသားအဲ့တော့ဦးဇင်းတို့ယဟန်တန်ဃာတော်ကြီးဆိုတော့ဒီတဦးကပင့်ထားပြီးနောက်တဦးတန်သွားလိုက်လို့မရဘူးအဲ့ဒီပထမတကာကပင့်ပြီးရင်အဲ့တော့ပထမတကာရဲ့အိမ်မှာဟိုဖြစ်တဲ့ဟာကိုပြန်ပြီးတော့ခွင့်တောင်းရတယ်ဒီဘက်ကကျမရေးကြောင်ဖြစ်နေတယ်ဒီဘက်ကနာရေးကြောင်ဖြစ်နေတယ်ဒီလိုရေးဖြစ်လို့ခွင့်ပြုနိုင်မလား ိုကတကာကအဲ့ဒါခွင့်ပြုပါတယ်ဖះဆိုရင်ကြွလို့ရမပြုတ်ပါဘူးဆိုရင်အဲ့ဘုံကြီးကြွလို့မရဘူးเนาะအန်ကြွလို့မရဘူးအဲ့ဒါဟောညင်တော့ဟိုမြို့တစ်မြို့သွားတော့အဲ့ဒါအဲ့ကိစ္စဘုံကြီးကိုတကာကအဲဂောဘကကမကျင်နှဘူးသူကသူပင်တာကိုမလိုက်လို့တယ်အဲ့ဒါနဲ့တကာကြီးဘာဖြစ်လို့တော့အာရှင်ဖះတပည့်တော်ပင်တာမလိုက်ဘူးဖះတယ်မဟုတ်ဘူးတကာကြီးကခမည်းအရင်ပင်တာလားဂျန်တဲ့လူကပင်တာလားဟောလူကအရင်ပင်တာတဲ့ ဟိုလူကအရင်ပင့်တော့ဟိုလူနောက်လိုက်ရမှာပေါ့တခါကြီးကအရင်ပင့်တဲ့လူနောက်ဒါဘုန်းကြီးဆိုတာသူ့ဝင်းနေနဲ့ဟာအရှင်မြတ်တပည့်တော်ဂောဘကနေတယ်သူကဂောဘကနဲ့ကင်ပေါက်တာဂောဘကလည်းမရဘူးတခါကြီးဝင်းနေရဝင်းနေပဲလို့အဲ့ဒါခမည်းမှားတယ်လို့ဦးဇင်းတော်ကြောင်မဲပြောတယ်ခမည်းတော်မှားတယ်ငါဂောဘကပဲငါလှုပ်ချင်အောင်လှုပ်မယ်ဆိုရင်ခမည်းတော်အဲ့ဒါမဟုတ်ဘူးအဲ့ဒါသာသနာပြုနည်းမဟုတ်ဘူးလို့ယဟန်ဆိုတာဦးဇင်းကြောင်မှာဆိုလဲဒီတိုင်းပဲနာရဲတဲ့ကြောင်ပြီဆိုရင်အဲ့ဒီပထမပင့်ထားတဲ့တခါကိုလှမ်းပြီးတော့ ဒကာကြီးဒီနေ့နာရဲဖြစ်လို့တို့ကပြင်းနေလို့ဒကာကြီးဘက်ကခွင့်ပြုနိုင်မှာမလားမေးရတာဟိုကမှန်ပါဗျာတပည့်တော်နာရဲအဲဆိုရင်တပည့်တော်ခွင့်ပြုပါတယ်ဗျာရက်ရွှေ့ပေးပါမယ်ဗျာဆိုမှဦးဇင်းတို့ကြွတာလို့နော်အခုလဲအဲ့လိုရှင်မောက်ကလန်ကိုမြတ်စွာဘုရားသွားတဲ့ခြေသားမောက်ကလန်တို့ဒီဝလိတို့အိမ်ကပြင်းနေပြီဆိုတော့တို့ရဲ့ကြမ်းမာရေးနဲ့ဒီဟာတွေအတွက်ရှိနေတော့အဲ့တော့သူ့ကိုသွားပြီးတော့ခွင့်တောင်းညဲဆိုတော့ဒကာအိမ်သွားတယ်ရှင်မောက်ကလန်ကဒကာကြီး ဒကာကြီးဆွန့်ပစ်နဲ့ရက်မှာပဲဟိုဘက်ကတောဘဝါသာမျိုးသမီးကအဲ့ဒီမှာသားမပွင့်ဘွားနိုင်လို့ဟိုမှာသူတို့ခက်ခဲဖြစ်နေတော့မြတ်စွာဘုရားကိုပင့်ပြီးဆွန့်ကတ်ခြင်းနဲ့ဆိုပြီးတော့အဲ့ဒါလာလျှောက်တယ်လာလျှောက်လို့အဲ့ဒါဒကာကြီးခွင့်ပြုနိုင်မလားဆိုတော့မှန်ပါဗျာတဲ့အရှင်ဘုရားကိုတပည့်တော်ကတခုတော့လျှောက်မယ်ဗျာတဲ့တပည့်တော်ရဲ့အသက်တပည့်တော်ရဲ့ဥစ္စာတပည့်တော်ရဲ့စည်းစိမ်အဲ့ဓာတွေကိုသာလျင်အဲနောက်ပြီးတော့တပည့်တော်ရဲ့သရတရား အသက်အိုးအိမ်စည်းစိမ်သရတရားအဲ့ဒါကိုများအရှင်ဘုရားအာမခံနိုင်ရင်တပည့်တော်အရှင်ဘုရားကို ပေးပါမယ်ဟိုကတကားလဲကတ်အဲ့တော့ရှင်မောကလန်ကဘာပြောလဲဆိုတော့တကားရေးတဲ့အခုနောက်တပတ်ကိုပြန်ပြီးတော့ရွှေ့ရမယ်ဒီကောင်းမှုပွဲမှာတကားကြီးရဲ့စီးစိမ်ရောဥစ္စာရောเนาะအကုန်လုံးအသက်ရောကို လုံးဝဘုန်းကြီးအာမခံတယ် အမခံတယ်ဒါပေမဲ့ဒဂါကြီးသရာတရားတော့လုံးဝမအမမခံနိုင်ဘူးတဲ့နော်ဒဂါကြီးသရာတရားတော့အမမခံနိုင်ဘူးတဲ့အဲဒဂါကြီးသရာတရားတော့ဒဂါကြီးကိုယ့်အကိုပဲအမခံမှရမယ်တဲ့အဲ့ဒါတော့တကောရှင်ကြီးလည်းလုံးလို့မရဘူးရှင်မောက်ကလန်တကောရှင်ကြီးလေသူ့အသက်မသေးအောင်လဲသူတကောနဲ့ထိထားလို့ရတယ်စိတ်တိမ်ဥစ္စာမပြတ်အောင်လဲသူလှုပ်ပေးနိုင်တယ်ဒါပေမဲ့သူ့ရဲ့စိတ်တန်တာနဲ့မှလှူကျင်တဲ့ရှိတယ်မရှိဘူးဆိုတဲ့သရာတရားကြတော့မရတော့ဘူး တဲ့အဲ့ဒါကြတော့ယဟန္တာလည်းအမမခံနိုင်အဲ့ဒီကြမှာရပါတယ်ဗျာတဲ့တပည့်တော်သရာတရားတပည့်တော်စောင့်ရှောက်ပါမယ်တပည့်တော်ရဲ့အသက်အိုးအိမ်စည်းစိမ်ချမ်းသာဟုတ်တာအရှင်ဘုရားမပြောက်ပြအောင်တာလောက်ပေးပါဗျာတပည့်တော်လှူဝဲရအောင်ဆိုပြီးတော့အဲ့ဒီကြတော့မှရှင်သေဝတိအမေအိမ်ကိုပေးလိုက်ပြီးတော့ရှင်သေဝတိကထိုးချချက်တကူကခုနှစ်နှစ်နဲ့ခုနှစ်ရက်အမိဝမ်းတွဲမှာနေခဲ့ရတဲ့အတွက်ငွေဖွားပြီးတဲ့အချိန်မှာ သူကခုနှစ်နှစ်သားအရွယ်မျိုးဖြစ်နေတယ်တဲ့သွားနိုင်လားနိုင်သူကအဲ့ဒါမျိုးသူဖြစ်နေတယ်တဲ့ဒါကတော့သူ့ရဲ့ထူးခြားချက်ပေါ့နော်သူ့ရဲ့ထူးခြားချက်အဲ့လိုဖြစ်နေတဲ့အခါကျတော့အဲ့ဒီမှာခုနှစ်နှစ်သားကလေးပြန်ဖြစ်နေပြီပေါ့နော်ပြောရရင်တော့အဲ့ဒီလိုဖြစ်နေတဲ့အခါကျတော့မြတ်စွာဘုရားနဲ့တန်ဃာတော်တွေဆုံးကပ်အာသူကိုယ်တိုင်လည်းလိုက်ပြီးတော့ရေခွက်လေးတွေလိုက်ကပ်အဲ့လိုလိုက်ကပ်တော့ရှင်သာရိပုတ္တရာပြောတယ်တေဝလီ အမိဝမ်းတွင်းတော်မှာခုနှစ်နှစ်ခုနှစ်ရက်အောင်းရတဲ့ဒုက္ခကြီးတွေဘလောက်ကြီးတယ်ဆိုတာသိလားသိပါတယ်ဖေ။နော်အမတန်မကိုကြီးတဲ့ဒုက္ခကြီးတွေနဲ့နေခဲ့ရပါတယ်တဲ့ခုနှစ်နှစ်နဲ့ခုနှစ်ရက်လုံးလုံးအဲ့တော့ဓာတွေကိုတန်ဝေကမရသေးဘူးလားတဲ့။တန်ဝေကရရင်လည်းတိဝလိကိုရင်ဝတ်လေလို့ပြောတာ။အမေတွေခွင့်ပြုရင်တော့တပည့်တော်ဝတ်မယ်ဖေ။တဲ့။ရှင်တိဝလိအလောင်းလေးရ။ အဲ့ဒါနဲ့အမေတွေခွင့်ပြုရင်တော့ဝတ်မယ်ဆိုတော့သူ့အမေကိုမေးတော့အရှင်ဘုရားဒီဝတ်ဒုက္ခကြီးကကြီးလာပါတယ်ဖေ။သူဝတ်ချင်တယ်ဆိုရင်လည်းတပည့်တော်ခွင့်ပြုပါတယ်ဖေ။ဆိုပြီးတော့အဲ့ဒီမှာခွင့်ပြုလိုက်တာခွင့်ပြုလိုက်တော့ရှင်သဝတိကကိုရင်ဝတ်သွားအဲ့ဒီအချိန်မှာမြတ်စွာဘုရားမေးတဲ့စကားလေးကိုအရင်ဆုံးထက်ပြောလိုက်အောင်မယ်အဲ့တော့မိဖွားရတဲ့ကိုဝန်လွယ်ရတဲ့ခုနှစ်နှစ်ခုနှစ်ရဒုက္ခကိုမြတ်စွာဘုရားမေးတယ် ကဲသုဘဝါဒတဲ့အခုဒီလိုတိဝလိလိုသားလေးနောက်ထပ်မြန်လိုချင်သေးသလားတဲ့အရှင်ဘုရားလည်းရရင်ထလိုချင်သေးတာပေါ့ဗျာတဲ့ကဲနော်ဒုက္ခကိုမမြင်ဘူးနော်ဒုက္ခကိုဘာနဲ့ပြန်ဖုံးလဲဆိုဒုက္ခနဲ့ပြန်ဖုံးတယ်ခုနှစ်နှစ်လုံးလုံးတခါတည်းကဲပါယူပါအော်ဟစ်ပြီးတော့ဒုက္ခတွေနဲ့ခံစားပြီးတော့နော်အမျိုးမျိုးခံစားရတဲ့ဒုက္ခတွေကမေ့သွားတာ နော်သားလေးရဲ့အပေါ်မှာကြည်ပြီးတော့ဝမ်းသာလာတယ်ပီတိလာတယ်သားလေးကိုမြင်ရတာစိတ်ချမ်းသာတယ်ဆိုတော့ဟောအဲ့ဒီချမ်းသာကဖုံးလွှမ်းသွားပြန်တော့အရှင်ဘုရားအဲ့လိုသားတွေယာနဲ့ချီရချီယာနဲ့ချီတောင်လိုချင်သေးဘုရားတဲ့နော်ဒါဒုက္ခကိုဒုက္ခလို့မမြင်ဘူးတဲ့မြတ်စွာဘုရားနော်အဲ့ဒါကိုဆိုလိုချင်တာအဲ့တော့ဒုက္ခကိုဒုက္ခလို့မမြင်ဘူးအဲ့ဒီဒုက္ခကိုဒုက္ခနဲ့အစားထိုးထားတယ်နော် မေ့လျော့နေကြတဲ့တတ္တဝါတွေဟာတဲ့နော်သူတို့ရရှိလာတဲ့ဒီအကုသိုလ်တရားတွေနဲ့မေ့လျော့ပြီးနေတဲ့အခါကျတော့သူတို့ဘာဖြစ်လဲตายာဘွယ်မဟုတ်တဲ့ဟာကိုตายာဘွယ်လို့သူတို့ကစိတ်ကိုပြောင်းမိနေတယ်တဲ့နော်မချစ်မနစ်သက်ဖွယ်ဖြစ်တဲ့အရာတွေကိုချစ်နှစ်သက်ဖွယ်လို့သူကစိတ်ကိုပြောင်းမိနေကြတယ်တဲ့ဆင်းရဲဒုက္ခတွေကိုချမ်းသာလို့ပြောင်းမိနေကြတယ်ဒါခါလေးတွေ့တယ်လေဦးဇင်းတို့ဆေးရုံသွားပြီးဟိုမှာဖုတ်လိုက်ဖုတ်လိုက်နဲ့ ဖြစ်နေတော့ကတော့အဲ့ဒါတရားသွားပေးဟာဘေးကလူတွေလဲဝမ်းနေသားဟာရှင်ဗျာအေးအေးလောက်တော့နော်ကြိုးစားပြီးရှုထားနော်ရှုထားပြိတ်တွေရွတ်မေတ္တာတွေပို့သက်စာတွေပြုကံကောင်းတဲ့လူကြတော့ပါလာရောအဲဂျမကြီးတွေပြန်ကောင်းပြီဖျားဆေးရုံပေါ်တော့ကတော့တပည့်တော်တရားမလုပ်ခဲ့တာမှားလိုက်တာဖျားမှားလိုက်တာဖျားနဲ့ကဲအခုမှတ်ရင်ရပါတယ်တခါကြီးဆိုအာပိနောင်ကြိုက်တော့မမေ့တော့နဲ့နော်ပြောတာပဲဆေးရုံကလည်းပြန်ဆေးရုံအကြောင်းတစ်ခေါက်မှမပြောတော့ဘူးဘာလို့လဲမေ့သွားပြန်တာ နော်မေ့သွားပြန်နော်ဆေးရုံကလည်းပြန်ဆေးရောတရားပဲရောက်တော့မသိပြန်တော့ဩဦးဇင်ကြည့်ကြည့်ပြီးတံဝေကရတာဒုက္ခရောက်နေတော့မှတော့ကဲပါဦးဖေကဲပါဦးဖေဘေးကလည်းတခါလည်းမျက်ရည်လေးတွေဆက်လက်ဆက်လက်နဲ့မျောလင်းကြတော့မရှိတော့ဘူးဖေနဲ့ဒါအမျိုးမျိုးတွေ့ရပါတယ်ဦးဇင်တို့ကဲအဲ့ဒါတော့သူကံကိုကံပေါ့ဦးဇင်လည်းစွမ်းနိုင်သူရမေတ္တာပို့ပါတယ်တစ္ဆာပြုပါတယ်သွားပြီးတော့ဆေးရုံနဲ့စစ်ဘေးကနေသွားလောက်ရတယ်တချို့လေးလဲကယ်လို့ရတာပေါ့တချို့လေးလဲကယ်လို့မရဘူးပေါ့ဒါကတော့ဘုရားတော်မှာ ကယ်လို့မရတာကိုအဲ့တော့ကံအကြောင်းဆက်ရှိသေးရင်တော့ကယ်ကောင်းမှုတွေပြုပေးအဲ့လိုတွေလှုပ်လိုက်ရင်းနဲ့ဒါတချို့တလေဆိုလုံးဝမျောလင်းချက်မရှိတော့တဲ့ဟာတွေဒါပြန်ပြီးတော့ကောင်းသွားလဲရှိတာပေါ့ဒါပေမဲ့တကယ်ပြန်ကောင်းလာတဲ့အချိန်ကျတော့အဲ့ဒီဆင်းရဲဒုက္ခရောက်တော့ကအဲ့ဒီအရာတွေကိုအကုန်မေ့လျော့သွားကြပြန်ပြီတဲ့။ตาရပွဲထင်ပြီးတော့တခါတည်းအဲ့ဒီမှာပျော်ပျော်ပါးပါးနဲ့နေကြပြန်တယ်တဲ့။အဲ့ဒါကိုမြတ်စွာဘုရားပြောတာနော်။ယဟန်တော်တွေကို ခြေသားတော်တဲ့အကုသိုလ်တရားတွေနဲ့နော်တတိမေလျော့နေတဲ့ပုံကိုယ်တွေဆိုတာတဲ့နော်ตายာပွဲမဟုတ်တဲ့အရာတွေကိုตายာပွဲလို့ထင်နေကြတယ်မချစ်အပ်မမြတ်နိုးအပ်တဲ့အရာတွေကိုချစ်ခင်ပွဲမြတ်နိုးပွဲလို့ထင်နေကြတယ်ဒုက္ခတွေကိုဒုက္ခလို့ထင်ပြီးတော့မဲမဲလျော့လျော့နဲ့အဲ့လိုပဲနေနေကြတယ်လို့မြတ်စွာဘုရားအဲ့ဒီသောဘဝါဒအမျိုးသမီးကိုအကြောင်းပြုပြီးတော့ဒါကတော့ယဟန်တော်တွေကိုပြန်ပြီးတော့ဟောပြတယ်နော်ယဟန်တော်တွေပြန်ဟောပြအဲ့တော့ ရှင်တိဝလိမထေလေးနော်ကိုရင်လေးအဲ့မှာခုနှစ်နှစ်သားနဲ့ကြောင်းလိုက်သွားပြီကြောင်းလိုက်သွားတော့ပထမဦးဆုံးဘာတင်ပေးလဲဆိုတော့အရှင်သာရိပုတ္တရာကသစ္စပင်စကကမ္မထံတဲ့အခုရှုနေတဲ့ကမ္မထံမှတ်မိရဲ့နော်ဒကာတော်မတို့ကေတာလောမနခာဒန္တာတဆောဆိုပြီးတော့အဲ့ဒီ32ကုဋ္ဌာသကမ္မထံတွေကို အရင်ဆုံးသင်ပေးပါတယ်အဲ့ဒါကိုဆင်ញင်ဖို့အဲ့ဒါကိုအရင်ဆုံးကြက်ခိုင်းတယ်ဒါဦးဇင်းတို့သာသနာမှာထုံးတယ်လေဦးဇင်းတို့ငငယ်ကိုရင်ဘွားတို့ကလည်းကြောင်းမဲ့သွားပြီးတော့သင်္ကဝတ်တော့မယ်ဆိုခုနှစ်ရက်လုံးလုံးဆရာသမားကိုရင်တက်ဝတ်မပေးဘူးအဲ့ဒါဦးဇင်းကအဲ့တုန်းကလေးရန်ဖြေထတာလေးရန်ဖြေပြီးတော့စာမွဲဖြေနှစ်လကျောင်းလေးပိတ်တဲ့အချိန်လေးအဲ့ဒါခါတိုင်းဆိုရင်ဘုန်းကြီးကိုပို့လို့မရဘူးအဲ့ဒါအဲ့နေ့ကျတော့အဲ့ဒါဆရာတော်ကြီးသွားဆွန်လောင်းရင်းနဲ့ ဆရာတော်ကြီးကတပိတ်နဲ့ပွဲပြီးတော့ဦးဇင်းကလေးဆိုတော့တပိတ်လေးအောက်နှိမ့်ပြီးတော့ဆုံးကိုလူခံတော့ဆုံးကိုအပြစ်သိပ်ပြီးတော့အဲ့ဒီမှာဆုံးနေလောင်းလောင်းပြီးတော့အဲ့ဒါမင်းဘသူသားလဲဦးတင်မြင့်တော်ဝင်သားပါဗျာအေးငါနဲ့မင်းလိုက်ခဲ့သားမအောင်ဆိုဆရာတော်ကြီးကသူ့တော့ရပဲခေါ်သွားတာအဲ့ဒါနဲ့ကလေးဘွားလိုက်သွားပြီးတော့အဲ့ကြတော့ဆရာတော်ကြီးဟိုကြောက်သူဆုံးမုံဘေးဆုံးမုံဘေးပြီးတော့အဲ့မှာနေဦးဇင်းကိုအဲ့ဒါဆုံးလေးအဲ့ဒါဆုံးညာလေးတွေအဲ့မှာဟိုဘက်မှာအဲ့ဒါအာ ခွက်လည်းမရှိပါဘူးအဲ့တုန်းကတော့အဲ့ဒါသူ့ရဲ့တပိဖုံးလေးနဲ့ထည့်ပြီးအဲ့ဘေးနာမစားကြင်ပါဘူးဖျားပြောဟုတ်ပါဘူးကအစားပါအောင်နဲ့ဆိုရင်အဘေးနာဖက်လေးခုအဲ့နာရေလေးဆဲပြီးတော့အဲ့ချောင်းလေးဘေးနာလေးပါအဲ့ဒါဆရာတော်ဖုံးပေးပြီးတော့ဦးဇင်းကလေးဘွားနဲ့အားလုပ်ပြီးတော့အဲ့ဒါမင်းသင်္ကန်းဝတ်ချင်မလားကွာနဲ့ချော့မော်ပြောတော့အမှန်ပါဖျားစဉ်းစားပါဦးမယ်ဖျားလို့ဘာလို့လဲဆိုတော့ပထမအာကိုရင်ဝတ်တုံးကတညကိုမနဲ့ဝတ်ရတာလေဒါတော့ညကိုခြံရက်တွေနဲ့မနဲ့ချော့ရတယ် တညတော့မိုးချင်လို့မနဲ့တန်းညကလေးတန်းထွက်ပါမယ်လို့လို့တညာလေးတော့ကိုရင်ဝတ်ပါဆိုပြီးအဲ့တော့ဝတ်ခိုင်းတာအဲ့တော့ခုနှစ်နှစ်အရွယ်လောက်ကအဲ့ဒါမျိုးဆိုတော့အခုဒီတစ်ခါကြောမှန်ပါဗျာတပြီးတော့စဉ်းစားပါဦးမယ်ဆိုအိမ်ပြန်သွားပြီးတော့သင်္ကန်းဝါကောင်းမဝါကောင်းစဉ်းစားရင်းနဲ့အိမ်ကအမေအဲ့ဒါမေတော့အမေသင်္ကန်းသွားဝင်ဟဲ့ဟုတ်ရလားတဲ့အမေကမယုံဘူးဘုန်းကြီးเจ้าတော့မပို့မရတော့ဘယ်နဲ့သင်္ကန်းဝတ်မယ်ဆိုဟုတ်တယ်အဲ့ဒါတကယ်ချင်းနေပြောလိုက်တော့အဲ့ဒါတကယ်ချင်း၅ယောက် အဲ့ဒါရတယ်တငယ်ချင်း၄၅ယောက်ရောအဲ့ဒါအကုန်လုံးတွဲပြီးတော့အသင်္ကန်းဝင်မယ်ဆိုတော့အကြောင်းအောင်ဆရာတော်ကနေတိုင်းအဲ့ဒါမနေ့ကိုလာညနေမှမင်းတို့ပြန်အဲ့ဒီမှာဘာလို့ ਆ လဲအဲ့တသပိစကကမ္မထံသင်ရတယ်တကလာဝေါတာနေတရဏနိဗ္ဗာနတသစ္စည်းကရဏထာယဧတံဂါသဝံဆိုရဲအဲ့ဒီသင်္ကန်းတောင်းအဲ့ဒီဟာတွေကိုအကုန်ကြက်ရတာအခုနှစ်ရက်အတွင်းမှာအဲ့ဒါတွေအကုန်ကြက်ပြီးမှဦးဇင်းတို့ကိုခုနှစ်ရက်မြောက် ရောက်တဲ့နေ့ကြတော့မှအဲ့ဒီကြမှာရှင်သာမဏေဝတ်ပေးတာနော်ရှင်သာမဏေဝတ်ပေးတာအခုလည်းပဲရှင်သာရိပုတ္တရာမထေရမြတ်ကြီးကတေဝလိကိုရင်လေးကိုသူကတဆပင်စကကမ္မထံပထမသင်ပေးတယ်တဲ့သင်ပေးပြီးတဲ့အခါကျတော့ဘာလုပ်တုံးဆိုတော့ကိုရင်လေးကိုတံဝေကညာရအောင်လို့ကိုရင်တေဝလိတဲ့ကိုရင် အမိဝမ်းတွဲမှာခုနှစ်နှစ်နဲ့ခုနှစ်ရက်ကြီးနေခဲ့ရတဲ့ဒုက္ခကြီးအမိဝမ်းတွင်ဒုက္ခကြီးကိုကိုရင်ပြန်ပြီးတော့ ဆင်ញင်သားမှာ သုံးသက်စမ်းမှာဆင်ញင်သုံးသက်ခိုင်းတယ်တန်ဝေကားရအောင်လို့ကြောက်အောင်လို့ထိတ်အောင်လို့လန့်အောင်လို့နော်တန်ဝေကားရပြီးကြောက်အောင်ထိတ်အောင်လန့်အောင်လို့တန်ဝေကားရအောင်လို့သူများက6လ10လအမိဝမ်းတွင်မှာနေခဲ့ရတဲ့ဒုက္ခကိုမင်းက9နှစ်နဲ့9ရက်ကြီးလုံးလုံးဒုက္ခတွေအမေလည်းဒုက္ခရောက်သားလည်းဒုက္ခရောက်ဒါလောက်ရောက်တဲ့ဒုက္ခကြီးကိုမင်းအဲ့ဒါကို သေးသေးချာချာစဉ်းစားသမ်းပါ မှန်ပါဗျာပွားများဖို့ဆင်ញင်သုံးသပ်ဖို့ကတပည့်တော်တာဝန်ထားပါဗျာအရှင်ဖျားမပူနဲ့တပည့်တော်သုံးသပ်မယ်ဆိုပြီးတော့ကိုရင်ရှင်ဒီဝလေးကအမိဝမ်းတွင်းမှာနေရတာရောဒီပရိသန္ဓေကြီးကဒုက္ခကြီးပါလားဒုက္ခကြီးပါလားဒုက္ခကြီးပါလားလို့အဲ့ဒီဒုက္ခကြီးကိုဆင်ញင်လိုက်တာတဲ့ဟိုးလောဟကုံပြီးငရဲဆိုတာရှိတယ်တန်ရေဘူးတွေတန်ရေဘူးတွေထဲမှာ အခုဦးဇင်းတို့စာထဲမှာပါတဲ့ဒုသနာသောဆိုတဲ့တထေသား၄ယောက်တို့သွားပြီးခံစားရတဲ့ငရဲတန်ရဘူးငရဲဆိုတာအခုခေတ်အမြင်နဲ့ပြောရင်တော့ဟိုမီးတောင်ပေါက်ကွဲတဲ့အခါထွက်တဲ့ချော်ရီမျိုးတွေပေါ့အင်မတန်မှပူတဲ့အဲ့ဒီလိုမျိုးတဲမှာတခါတည်းသူတို့ကနစ်မြုပ်ပြီးခံစားနေရတာငရဲသားကဒါလောက်ပူလို့သေသလားဆိုတော့ငရဲသားသေရုံထုံးတာမရှိဘူးသူကသေရုံထုံးတာမရှိဘူးသူကဒီဒုက္ခကြီးကိုသူက အကြီးကျယ်ပုံလောင်ပြီးတော့တခါတည်းကိုခံစားနေရအဲ့ဒါလောဟကုံပြီးငရဲလို့ခေါ်တယ်အဲ့ဒီသူ့ရဲ့စိတ်တန်တာမှာ လောဟကုံပြီးငရဲမှာခံစားရတဲ့သူကဲ့သို့ဒုက္ခကြီးတွေကိုအဲ့ဒီလောကိုခန္ဓာရဲ့ဒုက္ခကြီးတွေကိုမြင်တယ်အပြစ်တွေမြင်လာတယ်အဲ့ဒီကနေမှတခါတည်းဩကာမဘုံရူပဘုံအရူပဘုံဆိုတဲ့ဒီဘုံတွေဘဝတွေဘလို့ပဲသွားနေနေဒီဘုံတွေဟာမိတဟုံဟုံတောက်နေတဲ့ နေရာကြီးတွေနဲ့တူလိုက်တာမိတဟုံတောက်နေတဲ့နေရာကြီးတွေနဲ့တူလိုက်တာဆိုပြီးတော့တခါတည်းအဲ့ဒီမှာတွေမိဟုံဟုံတောက်နေတဲ့သုံးသက်တဘုံကြီးလိုမြင်လာတယ်နော်သူ့ရဲ့ခန္ဓာကိုယ်နောက်ထပ်ဘဝရမှာကြောက်သွားတယ်ဇာတိကိုမလိုချင်တော့ဘူးဘဝကိုမလိုချင်တော့ဘူးဘဝရရင်ဒီဒုက္ခတွေရမယ်ဘဝရှိရင်ဒီဒုက္ခတွေရှိမယ်နော်ဘဝတစ်ခုရတာနဲ့ကြည်စမ်းဦးဇင်းတို့တရားတော်မတွေအစာအမိဝမ်းတွင်မှာ အမိဝမ်းကောင်းဆယ်လာအညောင်မြအောင်ခဲ့ရမေတီတန်တယ်နှင့်လူပြေလူရွာရောက်ပြန်ပါလဲဩနာတေရေဒုက္ခပဲကြောင့်စိတ်အဲကိုခိုင်မနေနိုင်ခဲ့ဆိုင်ဆိုင်ဒုက္ခခံပြီးမှလဲမြလာပဲရွာရောက်ကြရှာဤတဲ့ရှေ့ဆရာတော်ကြီးတွေလင်္ကာလေးတွေလောက်ထားခဲ့တာเนาะအမိဝမ်းတွင်မှာကိုလာဆယ်လာနေရတဲ့အခုရှင်သေဝလိမထေရဆိုရင်အမိဝမ်းတွင်မှာ9နှစ်နဲ့9ရက်နေရတယ် အဲ့ဒီလိုနေပြီးတဲ့အခါကျတော့နော်ဘဝကြီးတွေကိုဆင်ញင်တဲ့အခါကျတော့ဩဒုက္ခကြီးပါလားနော်အမိဝမ်းတွင်ကလွတ်တော်ရဦးဇင်းတော်တရားဓမ္မတွေအခုစိုးရရတဲ့ပူဆွေရတဲ့ငိုကြွရတဲ့ဦးဇင်းတို့မြန်မာပြည်မှာရှိနေတဲ့လူတွေအခုချိန်လန့်ကြီးဘလောက်တံဝေကရရကောင်းစပွဲတွေဖြစ်ကြတယ်တိုက်ကြတယ်ခိုက်ကြတယ်တတ်ကြတယ်ဖြတ်ကြတယ်ကမ္ဘာလောကကြီးထဲမှာလည်းကြည်ကမ္ဘာသူကမ္ဘာသားတွေဟောနာမြင်တတ်နေကြဗျာမိဒီနာမြင်ဖြတ်နေကြဗျာမိ မျက်ရည်ဆက်လက်နဲ့ဝေါ်ကြရတယ်ယောကြရတယ်ကဲကြပါအောင်ယူကြပါအောင်လို့တောင်းမှန်တောလျှောပြီးတော့နေရတယ်ဒုက္ခတွေဒုက္ခတွေအဲ့ဒါဒီဘသူကြောင့်မှမဟုတ်ဘူးတဲ့ဥစဉ်တော်တရားတော်မှာတွေမိမိတို့ကိုယ်တိုင်ဘဝကိုလိုချင်လို့အဲ့ဒီတဏှာကြောင့်ဒုက္ခတွေရတာဒါကြောင့်မို့တဏှာယဇာယတေသောကောတဏှာယဇာယတေဗျံတဲ့အဲ့ဒီဘေးတွေဖြစ်ရတာယံတွေဖြစ်ရတာအဲ့ဒီဒုက္ခတွေဖြစ်ရတာ အဲ့ဒီစိုးရိမ်မှုတွေဖြစ်ရတာအဲ့ဒီငိုကြွေးမှုတွေဖြစ်ရတာဆိုတာဘဝကိုလိုချင်တဲ့တဏှာကြောင့်ဖြစ်ခဲ့တာတဲ့ဒါကြောင့်မို့ရှင်သေဝလိမထေရမြတ်ရဲ့အလောင်းကိုရင်လေးကိုအရှင်သာရိပုတ္တရာမထေရမြတ်ကြီးကဘုံဘဝတွေဆိုတာဘယ်ဘဝကိုပဲသွားသွားจิตတာငါရဲ့အကိုရင်လေးနော်ကိုရင်လေးရှင်သေဝလိဘုံဘဝတွေဘယ်ဘုံတွေကိုပဲသွားသွားအဲ့ဒီဒုက္ခတွေရနေမှာ ရှင်သေဝလိမထေမြတ်ကတခါတည်းအဆုံးမပေးတော့ဟောပါရမီရှင်လေတဘာပေါင်းတသိမ့်တိတိပါရမီကိုဖြည့်ထားတဲ့မထေမြတ်ဖြစ်သည့်အတွက်နော်မထေမြတ်ဖြစ်သည့်အတွက်ပါရမီတွေကရင့်ကျက်လာပြီဒါပါရမီနုတဲ့လူနဲ့ရင့်တဲ့လူအဲ့ဒါကွာတယ်နော်ပါရမီနုနေတဲ့လူတွေကဇပ်ပွဲတွေရုပ်ရှင်တွေကြည့်ပျော်မြူးပြီးနေတာပါရမီရင့်တဲ့ပုဂ္ဂိုလ်တွေကြတော့အဲ့ဒါတွေမြင်ရလေဒုက္ခလို့မြင်လေဟော ကိုကြည့်နေတဲ့ကိုမြင်နေတဲ့အရာတွေအဲ့ဒါတွေကိုကြည်ရင်ကြည်ရင်ကြည်နေဒုက္ခတွေဒုက္ခတွေမြင်တာဦးဇင်းအိန္ဒိယမှာနေတော့ပညာသင်တော့ဩရက်ကွက်ထက်မှာအိမ်ကနေရတဲ့အခါလဲနေခဲ့ရတယ်ရရွာလူတွေကြည့်ပြီးမြင်တော့တနာလိုက်တာအိမ်တော်မှုဒုက္ခတွေဒုက္ခတွေဒါတွေကြည့်ကြည့်ပြီးတနာတာဩသူတို့ကလည်းကိုယ်ပြန်တောင်တနာနေသေးတယ် ဒီဘုန်းကြီးအခုချိန်နာတယောက်တည်းနဲ့အသက်ကြီးဒုက္ခရောက်မှာတဲ့ကွာအသက်ကြီးဒုက္ခရောက်မှာတဲ့ကိုကသူတို့ကြည့်ပြီးတနာသူတို့ကကိုပြန်တာတနာတာချင်းမတူဦးဇင်းတော်ကကြတော့ဒုက္ခကိုမြင်လို့တနာတာနော်လူဘဝရဲ့ဒုက္ခကြီးအိမ်တော်တဲ့ဘဝရဲ့ဒုက္ခကြီးတွေသူ့အလိုလိုက်ရသူ့ကြိုက်ဆောင်းရနော်ဩအဲ့မှာအိန္ဒိယတခါတယောက်ကသူကကြောင်းဆိုအသေးမုန်းတာမုန်းတဲ့တခါကသူ့မျိုးသမီးကအဲ့ဒီမှာကြောင်လေးတကောင်ကောက်မွေးထားတော့ နောက်တော့သူကအဲ့ကြောင်လေးပါသူကတပွေးပွေးနဲ့လှုပ်ရတော့တာဟိုအဲ့နဲ့ဦးဇင်းကပြောတယ်အဲ့နဲ့ဟေးဘလို့တော့လို့မင်းရင်တော့ကြောင်နေမုံနဲ့မုံနဲ့နဲ့ဟိုကဲနဲ့ထုဒီကဲနဲ့ထုအခုကြောင့်ဘာလို့ပွင့်နေတာတော့လို့ဦးဇင်းကသူ့မေးတဲ့အခါကျတော့မိမကြောင်ချစ်တော့လဲလိုက်ချစ်လိုက်တာစိတ်ချလာပါတယ်တဲ့နော်ဘဝဆိုတာအဲ့လိုသွားတာကိုဟိုကကြောင်ချစ်လို့ကိုကမချစ်ဘူးဆိုလဲအိမ်ကတကြက်ကြက်ဖြစ်အောင်ပါကိုအဲ့တော့ဘဝကြီးတွေကိုဦးဇင်းတော့ကြည့်ပြီးတံဝေကမြင်တာဩကိုယ့်ရဲ့ဘဝ တခုရတဲ့ဒီတနာကြောင့်ပဲတောကတွေဖြစ်ရတယ်အချီနှောင်တွေဖြစ်ရတယ်အနှောင်ဖွဲ့တွေဖြစ်ရတယ်နော်သွားကျင်တိုင်းသွားလို့မရဘူးလာကျင်တိုင်းလာလို့မရဘူးနေကျင်တိုင်းနေလို့မရတော့ဘူးသူကလည်းနေလို့မရဘူးကိုကလည်းနေလို့မရသူ့ချီကိုချီတန်ရောတင်ကြိုးတွေနဲ့တုတ်ချီပြီးတော့ဒီတဲ့ကနေမှထွက်လို့မရအောင်ရုံးလို့မရအောင်ဒုက္ခတွေကိုခံနေကြရတာဦးဇင်းတို့ကကြောင့်အဲ့လိုတန်ဝေကမြင်တာနော်ဒါကြောင့်မို့လောကကြီးထဲမှာနေတဲ့အခါကျတော့တန်ဝေကတွေရှိတဲ့ပုံကိုယ်တွေကြတော့ဟော တရားထူးတယ်တရားမြတ်တွေများများလောက်ခဲ့တဲ့ပုဂ္ဂိုလ်ကလောကကြီးကိုကြည်ရင်တံဝေကမြင်တယ်။အိုတဲ့လူတွေကြည့်ပြီးတော့တနေ့ကျတော့ငါလည်းဒီလိုအိုရအောင်မှာပါလား။နာတဲ့လူတွေကိုကြည့်ပြီးတော့တနေ့ကျတော့ငါဒီလိုနာရအောင်မှာပါလား။သေတဲ့လူတွေကိုကြည့်ပြီးတော့တနေ့ငါလည်းသေရအောင်မှာပါလား။မသေးသေးခင်တော့ငါသေးသေးချာချာကြကြနာနာလေးပြင်ဆင်ထားမှာပဲလို့အဲ့လိုနှလုံးသွင်းပြီးတော့ဟောသူတို့ကတံဝေကယူပြီးလောက်တာ။ အာတရားနေတဲ့ပုဂ္ဂိုလ်ကြတော့အိုအိုမတော့အိုရောငယ်တော့ရွယ်တော့ပျော်နိုင်တော့ပါနိုင်တော့စားနိုင်တော့တောက်နိုင်တော့ငါတို့ပြောမယ်ပါမယ်စားမယ်တောက်မယ်ဆိုပြီးတော့မေမေလျော်ရတွေနေကြတယ်ဦးဇင်းတို့တခါဟိုစတနီမျိုးလက်ဖက်ရည်တိုင်းထဲမှာတဏ္ဍနဲ့ဝင်ပြစ်တော့တခါတည်းအဲ့ဒီမှာမသေးလို့ထွက်ပြေးတဲ့အမျိုးသမီးလေးတယောက်အင်တာဗျူးလေးကိုကြည့်လိုက်တနာတယ်သူကြောက်လန့်ပြီးတော့ဟို အင်တာဗျူးလုပ်တဲ့အချိန်မှာသူ့အသက်အန္တရာယ်ဘာမှမရှိတော့ဘူးဒါတောင်မှဒီကြောက်စိတ်တွေကမပြေဘဲနဲ့မျက်ရည်တွေဖြိုင်ဖြိုင်ကျပြီးတော့သူအင်တာဗျူးလုပ်နေတာသေရမှာဆိုတော့အယံကိုကြောက်သွားတယ်အဲ့ဒါဘာဖြစ်လို့တော့သေခြင်းတရားတွေကို မစင်ငင်မစင်ငင်ခဲ့လို့မိမိလျော်လျော်နေခဲ့ကြလို့တဲ့သေခြင်းတရားကြီးဆိုတာကအချိန်မီလာနိုင်တယ်ဗုဒ္ဓဘုရားရှင်ကိုတော်မြတ်ကြီးက နောက်နေ့လဲလာနိုင်တယ်နောက်ရက်လဲလာနိုင်တယ်နောက်လနောက်နေ့အချိန်မီကိုယ်စီသေခြင်းတရားကြီးလာနိုင်တာကိုမစင်ញင်မဲ့နဲ့ပျော်ပျော်ပါပါနေမယ်စားမယ်တောက်မယ်သွားမယ်လာမယ်ဆိုပြီးတော့နေတဲ့ပုံကိုယ်တွေကကိုယ့်ရဲ့ရှေ့မှာတခါတည်းဒိုင်းဒိုင်းဒိုင်းနဲ့ပြစ်တက်လိုက်တော့ကြံတဲ့လူတွေရှေ့တင်သေပြီးသူကတော့အလွတ်ရောက်ပြီးတော့ထွက်သွားလို့ကိုတော့မသေးဘူးဒါပေမဲ့ကိုယ့်ရဲ့ရှေ့မှာမျက်မြင်သေဆုံးခြင်းတွေကိုတွေ့ရတဲ့အခါကျတော့စိုးရရတယ်ပူဆွေးရတယ်ငိုကြွေးရတယ်နော် အဲ့ဒါတွေကဘာလဲတရားမရှိရင်မြတ်စွာဘုရားကစိုးရိမ်ပူဆွဲငိုကြွေးတွေမကင်းနိုင်ဘူးငါပေးတဲ့တရားတွေကိုတော့မင်းတို့တည်တည်ချာချာကျင့်တည်တည်ချာချာနှလုံးသွင်းပြီးတော့ထားရင်အဲ့ဒီစိုးရိမ်ပူဆွဲငိုကြွေးကင်းသည်ကိုစိတ်ဆင်းရဲချုပ်ဆဲနိုင်သည်ဘုရားကအဲ့လိုဟောပေးထားတာနောက်ဒါကြောင့်မို့ရှင်သီဝလိကိုရှင်သာရိပုတ္တရာမထေရမြတ်ကြီးကကိုင်သီဝလိတဲ့အမိဝမ်းတွင်မှာခုနှစ်နှစ်ခုနှစ်ရာကြီးဒုက္ခခံပြီးတော့နေခဲ့တာကိုအကြောင်းခံပြီးတော့ ဘဝရဲ့ဒုက္ခတွေမြင်အောင်ကြည့်ဒုက္ခတွေမြင်အောင်နှလုံးသွင်းဒုက္ခလက္ခဏာကိုထင်အောင်ရှုလို့တခါတည်းအဲ့ဒီမှာတံဝေကဉာဏ်နေရအောင်ပေးလိုက်တာအဲ့ဒီတံဝေကဉာဏ်နေရအောင်ပေးလိုက်တဲ့အချိန်မှာနော်ကိုရင်လေးကမှန်ပါဗျာအဲ့ဒီလိုပွားများဖို့ရာကတပည့်တော်ရဲ့တာဝန်လိုထားတော်မူပါဖေရအရှင်မြတ်ဖေရကြောင်းကြတော်မူပါနဲ့တပည့်တော်အချိန်တိုင်းပွားနေပါမယ်ဆိုပြီးတော့ တခါတဲ့အချိန်တိုင်းအဲ့ဒီမှာသုံးသနုဘောဓာတာတွေသင်ပေးတယ်နော်သင်ပေးပြီးတော့တခါတဲ့အခုဒုက္ခလက္ခဏာဉာဏ်နဲ့ထင်အောင်အဲ့ဒါတွေရှုခိုင်းတယ်အဲ့လိုရှုခိုင်းသင်ခိုင်းပြီးတော့ကဲရှင်မောက်ကလမထေမြတ်ကြီးကကိုရင်သေးဝလေးကိုရင်ဝတ်ပေးတော့မယ်သူ့အမေခွင့်ပြုလိုက်ပြီလေခွင့်ပြုပြီးသားဆိုတော့ကိုရင်သေးဝလေးကိုသင်္ကန်းဝတ်ပေးတော့မယ်ဆိုတော့ရှင်သာရိပုတ္တရာမထေမြတ်ကြီးကဘာလုပ်ပေးတော့ဆိုတော့ကဲကိုရင်ကေတာလောမနခတန္တာတသော အဲ့ဒါလေးကိုကိုယ်နှလုံးသွင်းသာကောင်းရဆပင်မှာနော်ဇာမင်းတွေရှိတယ်နော်အမွဲတွေရှိတယ်လက်သက်ခြေသက်တွေရှိတယ်ဒါလေးတွေကိုလိုက်ပြီးနှလုံးသွင်းသာဒီဆပင်လေးတွေကငါကိုမဟုတ်ငါဥစ္စာမဟုတ်ယုံပွဲဆက်ဆုပ်ပွဲဖြစ်တဲ့အကြောင်းဒီအမွဲတွေဟာငါကိုမဟုတ်ငါဥစ္စာမဟုတ်ယုံရှာဆက်ဆုပ်ပွဲဖြစ်တဲ့အကြောင်းနော်ဒီလက်သက်တွေခြေသက်တွေကငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ယွန်းတရားဆက်ဆုပ်စရာဖြစ်တဲ့အကြောင်းနော် အဲ့ဒီအနေမှာဂေတာလောမှာနခာဒန္တာသွားတွေနော်အဲ့ဒီသွားတွေကလည်းငါကိုမဟုတ်ငါဥစ္စာမဟုတ်ယွန်းတရားဆက်ဆုပ်စရာတွေပါလားတဆောအရေတဲ့ခန္ဓာကိုယ်ကြီးတကူလုံးကို ဖုံးအုပ်ထားတဲ့အရေတူတွေအရေပါတွေအဲ့ဒီအရေတူတွေအရေပါတွေဟာလည်းငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးလို့ကိုယ်ရင်နှလုံးသွင်းတာဆိုပြီးတော့မှသူကအဲ့ဒီမှာတဆပင်ဆက်ကကမထန်းကိုနှလုံးသွင်းပြီးတော့ခေါင်းမော်ကဆံကိုရိတ်ချလိုက်တယ် အဲ့ဒီခေါင်းမောဆပင်ကိုတခါတည်းရိပ်ပြီးတော့အဲ့ဒီဆပင်တထွေးအောက်ကိုရောက်တာနဲ့ဒဗျိုင်နဲ့တဲ့ကိုရင်တိဝလိဟာသောတာပတ္တိဘက်ကိုတည်တယ်နောက်ထပ်ထပ်ပြီးတော့အဲ့ဒီဝိပဿနာဉာဏ်နေနဲ့ထပ်ပြီးတော့ဆင်ញင်နေတယ်ဆင်ញင်နေတဲ့အခါရောက်တော့အဲ့ဒီပေါ်မှာနောက်ထပ်တစ်ခါထပ်ပြီးတော့သဂရာဂံတည်တယ်နောက်ထပ်တစ်ခါထပ်ပြီးတော့ရိတ်နေရင်းနဲ့ထပ်ပြီးတော့ဆင်ញင်နေအနာဂံတည်တယ် နောက်ဆုံးယဟန္တာကြီးဖြစ်တယ်ခေါင်းတကောင်လုံးရိပ်ပြီးတဲ့အချိန်မှာတခါတည်းဒိုင်းဆိုယဟန္တာတန်းဖြစ်တာမဟုတ်ဘူးနော်သူကသောတာပန်သဂရာကံအနာကံယဟန္တာတဆင်းချင်းသွားရနော်သောတာပတိမတ်ကိုဦးဇင်းတို့အခုအလုံးဒကာဒကမတွေကြတော့ဓာရိုက်ကြီးသူ့လိုမတက်ဘူးသူတို့ကြတော့အတိတ်ကကဘာပေါင်းတသိန်းလောက်ပါရမီဖြစ်ခဲ့တဲ့ပုံကိုယ်တွေမို့တခါတည်းအခုတသပင်စကကမ္မထံကနေသူတို့ကအခုပြောသလိုပဲဒါဒီပေါ်မှာယွန်တရားတွေဆက်ဆုပ်စရာတွေ အဲအယောတွေအပုတ်တွေအပွားတွေသူကအကုန်မြင်သွားမှာပဲလေပြန်ပြန်ပြပြဆိုသူတို့ကအကုန်မြင်ပြီးအမုံမွားတွေကြသွားပြီးတော့မှဟိုဘက်မှာယုတ်ဓမ္မနန္ဒမတွေရဲ့အပေါ်မှာအနိစ္စဒုက္ခအနတ္တလက္ခဏာတင်ပြီးသူကချက်ချင်းရှုတာဒါကကဘာပေါင်းတသိန်းလောက်ပါရမီဖြစ်ခဲ့တဲ့ပုံကိုယ်တွေမို့ခဏလေးနဲ့ရောက်သွားတာကိုသူအကျဉ်းချုပ်ပြတကယ်တမ်းကျတော့ဦးဇင်းတော်ဦးဇင်းတော်ဒကာဓမ္မတို့တွေကြည့်ရမယ်လမ်းစဉ်ကြတော့ဒါဦးဇင်းတော်အခု32ခုထာသာကမ္မထံအခုပေးနေတယ်ပေးနေအဲ့ဒီကမ္မထံนี่အကျဉ်းကြီးနှလုံးသွင်း အကြိမ်ကြီးနှလုံးသွင်းနှလုံးသွင်းမှများရင်အဲ့ဒီအဘောက၅မျိုးပဲနှလုံးသွင်းသွင်းနောက်ထပ်ဒုတိယနော်ကေတာလောမနကဒန္တတက်သောမန္တနာရုနော်အဲ့ဒီအားဒီအောက်ကဟာဒီလိုက်နှလုံးသွင်းသွင်းဘာကိုပဲနှလုံးသွင်းသွင်းမိမိနှလုံးသွင်းရင်နှလုံးသွင်းရင်နဲ့ဦးဇင်းတော်တရားဓမ္မတို့ဦးဇင်းတော်တို့ရဲ့တဏ္ဍာမှာတမာတိတွေအားကောင်းလိုက်ဗာမြင်လာမယ်လေခန္ဓာကိုယ်ကြီးတစ်ခုလုံးကတစ်ခါတည်းကိုယွန်တရားကြီးဆက်ဆုပ်စရာအပုတ်ကြီးပွိုက်တွေမြင်လာတယ် ပုတ်ပွားပြီးတော့ကိုယွန်စရာကြီးဒီခန္ဓာကြီးကိုမလိုချင်တာကြီးကိုမြင်လာအဲ့ဒီလိုခန္ဓာကိုယ်ကြီးကအပုတ်တွေမြင်လာတယ်အပွားတွေမြင်လာတယ်ယွန်စရာတွေမြင်လာတယ်ဆက်ဆုပ်စရာတွေမြင်လာတယ်အာကြည့်လိုက်တော့လိုက်ဒီခန္ဓာကိုယ်ကြီးကတခါတည်းတရရဲတဖွားဖွားနဲ့လောက်တွေဖွားဖွားဖွားဖွားနဲ့တိုးခွေစားနေသလိုတွေနော်တခါတည်းဖြူလိုက်မဲလိုက်ညိုလိုက်အယောင်တွေကလည်းအမျိုးမျိုးပြောင်းအရေတွေကလည်းယောစီအပုတ်တရားကြလောက်တရားဖွားဖွားဖွားဖွားဖွားနဲ့တွန်းကန်လှုပ်ရှားအော်မြင်လိုက်တော့လေအတုပ သဘောကြီးအဲ့ဒီအတုပသဘောကြီးဘောကနေပြီးတော့မှကြည့်လိုက်တဲ့အခါကျတော့ဩအတုပလက္ခဏာဆိုတာလဲပြဉ္ညတ်ပဲရှိသေးတာအဲ့ဒီအတုပလက္ခဏာပြဉ္ညတ်တွေကနေကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့တချို့တလဲကြတော့လဲယောသူကြီးတွေထင်းတယ်တချို့တလဲကြတော့လဲအဲ့ဒီမှာကြည်တောင်းပြီးတော့အကြည်ဓာတ်ကြီးတွေလဲပေါ်လာတတ်တယ်အကြည်ဓာတ်ကြီးပေါ်ပြီးမှဦးဇင်းတို့ရှုတော်ကတော့အကြည်ဓာတ်ကြီးပေါ်ပြီးမှအဲ့ဒီအတုပတွေပေါ်လာစစချင်းကတခါတည်းအဲ့ဒီခန္ဓာကိုယ်ကဆင်းရဲရှုရင်းနဲ့ ခန္ဓာကိုယ်ကြီးတစ်ခုလုံးကိုရေခဲတုံးကြီးဖန်တုံးမှန်တုံးဆိုကြီးတောက်သွားတာအဲ့လိုတွေကြီးတောက်သွားပြီးတဲ့အခါကျတော့မှအတုပါကြီးတွေမြင်လာတယ်နောက်ကျတော့အယောသူကြီးတွေမြင်လာတယ်အဲ့ဒီကနေမှဓာတ်လက္ခဏာတွေမြင်တယ်တဲ့အဲ့ဒီကြမှာတခါတည်းဖန်လုံးမှန်တော့လို့ဆိုတဲ့အကြည်ဆိုတဲ့ပြင့်ကြတဲ့ခွာသွားပြီနော်အကြည်တွေလည်းမရှိတော့လင်းတွေလည်းမရှိတော့အဲ့ဒီကနေမှအတုပတွေလည်းမရှိတော့ယောစုတွေလည်းမရှိတော့ဘာဖြစ်သွားလဲအမှုန်တွေဖြစ်ကုန်တာ အမုံနေရလဲအခါလဲအမုံနေရလို့နောက်တော့မရှိတော့ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ဒါတွေပဲမြင်နေတော့အဲ့ဒီတော့ခေါင်းဆိုတာမရှိတော့ဘူးကိုယ်ဆိုတာမရှိတော့ဘူးခြေဆိုတာမရှိတော့ဘူးလက်ဆိုတာမရှိတော့ဘူးခေါင်းကိုယ်ခြေလက်တန်းတန်းနဲ့ကွဲပြောင်းပြီးတော့ရုပ်ရဲ့ဖောက်ပြန်ပြောင်းလဲနေတတ်တဲ့သဘောကိုသိတယ်နာရဲ့ပြောင်းညွတ်နေတဲ့သဘောကိုသိတယ်အော်ရုပ်တရားနဲ့နာတရားဒီရုပ်နဲ့ဒီနာမဲ့ရှိပါလားလို့ အဲ့ဒါသွားသိတာအဲ့ဒီလိုရုပ်တရားတွေရဲ့ဖောက်ပြန်နေတဲ့သဘောတွေပြောင်းလဲနေတဲ့သဘောတွေပြောင်းညွတ်တတ်တဲ့သဘောကနာဖောက်ပြန်ပြောင်းလဲတာကရုပ်တရားအော်ရုပ်တရားနဲ့နာတရားပါလားလို့ဦးဇင်းတော်ကရှုတော်ကတော့ရုပ်နာကိုအဲ့လိုမြင်လာနော်အဲ့လိုမြင်လာတဲ့အပိုင်းမျိုးအဲ့ဒီလိုပဲဒါအခုယဟနာဖြစ်ခြင်းနဲ့ဆိုဒီညာနေတယ်ဗျကြော်လို့မရဘူးအိမ်မော်တက်ခြင်းပါတယ်ဆိုမှတော့အလေကတက်ရတာကြီးပဲလေဟုတ်တယ်မို့လားအလေကနေမှဒီအိမ်မော်ကိုကတလှမ်းညစ်တက်ရသလိုပဲ အဲ့တော့အိမ်မတက်ခြင်းနဲ့ဆိုရင်လေခကတရားသလိုပဲအခုပါရမီနှုတ်တဲ့ပုံကိုရင့်တဲ့ပုံကိုတွေဖြစ်ပြမြင်ဖြစ်ပြမုံဖြစ်ပြဆုံးဆိုတာမောဂုတ်ဆရာတော်ကြီးကဉာဏ်သင်ဆယ်ပါးသုံးပိုင်းပိုင်းပြလိုက်တာဥရိယဗျာဉာဏ်ဘင်္ဂဉာဏ်ဒီကိုဖြစ်ပြမြင်ဟိုကဒိဗ္ဗေနဉာဏ်ဗျာဉာဏ်နေအဲ့ဒီဟာတွေဖြစ်ပြမုံဟောနောက်ကဟာတွေကိုဖြစ်ပြဆုံးဆိုပြီးတော့မှအဲ့ဒီတိုင်းကိုတခါတည်းပိုင်းခြားပြတာတကယ်တမ်းကတော့ဒါဉာဏ်စဉ်တွေတိုင်းသွားတာဉာဏ်စဉ်ကလည်းတယောက်နဲ့တယောက်ကြီးအကုန်လုံးအပြည့်စုံ နော်မတူဘူးပေါ့ပါရမီဖြည့်အားကောင်းတဲ့ပုဂ္ဂိုလ်ကျတော့ဖြတ်ဖြတ်ဖြတ်ဆိုမြန်တာပေါ့နော်ပါရမီအားနည်းသေးတဲ့ပုဂ္ဂိုလ်တွေကျတော့အဲ့လိုတွေကျင့်ရတယ်ကျင့်ရတယ်ဆိုပြီးကျင့်ရအဲ့လိုကျင့်ရတော့အခု ရှင်သာရိပုတ္တရာရှင်ရှင်သာရိပုတ္တရာသင်ပေးထားတဲ့တစ္ဆပင်စက ကမ္မထံနဲ့တံဝေကဉာဏ်ရအောင်လို့ဒုက္ခလက္ခဏာတွေတင်ပြီးရှုခိုင်းထားတယ်အဲ့တော့ရှင်မောက္ကလန်ကခေါင်းရိပ်ပေးတဲ့အချိန်မှာအဲ့တစ္ဆပင်စကကမ္မထံလေးကနေလိုက်ပြီးတော့တခါတည်း32ကွဋ္ဌာသားတွေအကုန်လုံးခန္ဓာကြီးကို ဆင်ញင်ခိုင်းလိုက်တော့ဒုက္ခနာကိုညံပါရမီဖြည့်ထားတဲ့ပုံကိုဆိုတော့တိုင်းတိုင်းတိုင်းဆိုတခါလေညံရအကုန်ပွင့်ထွက်သွားတာပွင့်ထွက်သွားလို့အဲ့ဒီမှရင်ဒီဆမ်းမင်းတွေဒါတွေကိုဆင်ញင်ရင်သုံးတာရင်းနဲ့အဲ့ဒီကနေပြီးတော့မှသူကဖြစ်ပျက်တွေမြင်တဲ့အနိစ္စလက္ခဏာညာဖြစ်ပျက်တွေမုန်းတဲ့ဒုက္ခလက္ခဏာညာဖြစ်ပျက်တွေရဲ့အပေါ်မှာအစိုးမရတဲ့အနတ္တလက္ခဏာညာဆိုတဲ့ဉာဏ်ဉာဏ်၃ပါးနဲ့အဲ့ဒီမှာလက္ခဏာ၃ပါးနဲ့ဉာဏ်ဉာဏ်၁၀ပါးကို တခါတည်းဖြတ်ပြီးတော့တက်သွားတော့ယဟန္တာကြီးဖြစ်ပါတယ်တဲ့ကိုရင်ရှင်သူဝလိဟာယဟန္တာကြီးဖြစ်သွားတဲ့အခါကျတော့မှယဟန်တော်တွေကပြောကြတယ်ကိုရင်သူဝလိဟာယဟန်တော်တွေထဲမှာအင်မတန်မှဘုံကံကြီးမားတဲ့ပုဂ္ဂိုလ်ဖြစ်တယ်နော်ဘလောက်ထိသူ့ရဲ့ဘုံကံတွေက ကြီးမားတဲ့ုံဆိုရင်တဲ့ဒီနေ့ကျတော့သူဘာပြောလဲဆိုတော့မြတ်စွာဘုရားကိုမြတ်စွာဘုရားတဲ့တပည့်တော် ယဟန်တော်အပန်း900ထည့်ပေးပါဖရားတဲ့အဲ့ဒီယဟန်တော်အပန်း900နဲ့တပည့်တော်ဟောဟိမွန်တာတောင်တိတပည့်တော်သွားကျင်လို့တဲ့အဲ့ဒီမှာလူမရှိဘူးလေလူမရှိတဲ့တောကြီးထဲမှာတခါတည်းဟိမွန်တာတောင်ကဏမာဒနာတောင်နေယဟနာ900နဲ့တပည့်တော်အကုန်ယဟန်တော်900နဲ့တပည့်တော်အကုန်သွားကျင်တယ်ဖရားတဲ့အကုန်သွားကျင်တယ်ဆိုတော့အကဲဟုတ်ပြီအဲ့ဒါကဲကိုရင်ဒီဝလိနောက်လိုက်ချင်တဲ့ပုံကိုယ်တွေလိုက်ကြဆိုပြီးတော့တခါတည်းလွှတ်လိုက် ပြေးသွားတယ်ညောင်မင်းညပင်အောက်နားခိုတယ်အော်ညောင်မင်းတော့နတ်ကတခါတည်းဆွန်နေခဲပွဲတွေအကုန်ကတ်လူဟာအဲ့ဒီကနေပြီးတော့တခါဟိုဘက်အဲသူတို့မြစ်ကြီးတွေရောက်တယ်ဂင်္ဂါတို့ယမုန်နာတို့အရာကြီးတွေကြော်ဖြတ်ရောက်တဲ့နေရာတိုင်းနားတဲ့နေရာတိုင်းနားတဲ့နေရာတိုင်းမှာတခါတည်းအကုန်လုံးအဲ့ဒီကနေကနတ်တွေပုံကိုယ်တွေကအကုန်လုံးလာပြီးတော့ဆွန်နေခဲဝယ်တွေကတ်တာအဲ့ဒီကနေဟိမဝန္တာတောင်းနောက်ပြီးကန္ဓမာရဏတောင်း အဲ့ဒီတောင်ကြီးတွေဒီအကုန်လုံးရောက်တော့ကန္ဓမာရဏတောင်ရောက်တဲ့အခါကျတော့ခုနှစ်ခုမြောက်နေရာမှာအဲ့ဒီမှာခုနှစ်ရက်သတင်းသုံးမယ်ဆိုတော့နာဂတတ္တဆိုတဲ့အဲနတ်မင်းကအဲ့ဒီမှာသူ့ကိုရှင်ဒေဝလိနဲ့ရဟန်းတော်အပန်း900ကိုအဲ့ဒီ노ခဲသမင်းနေနဲ့ကတ်တာ노စွမ်းတရက်ကတ်တယ်ဖောဘတ်စွမ်းတရက်ကတ်တယ်ဆိုရဟန်းတော်တွေကစဉ်းစားတယ်တဲ့ဒီနတ်ဘဲနဲ့နွားမွေးတာလည်းမတွေ့ဘဲနဲ့ဘလို့လုံမြန်ဒီထောဘတ်တွေ ဒီနှုတ်ခဲတွေရတယ်မသိဘူးဒီနကြံကြံဖမ်းမှမဲလို့ယဟန်တော်တွေကပြောတဲ့အခါကျတော့နတ်မရလျှောက်တယ်တဲ့အရှင်ဘုရားနွားမွေးစရာလည်းမလိုပါဘူးဗျာဒိန်ခဲခဲဖို့လည်းမလိုပါဘူးဗျာတပည့်တော်ရဲ့ပြုတ်ခဲ့ပြီးတဲ့ကောင်းမှုနဲ့အရှင်ဘုရားတို့ကိုကတ်တာပါတဲ့အသင်နာမင်းဘာများကောင်းမှုတွေပြုတ်ခဲ့လို့တော့အရှင်ဘုရားဘုရားတပည့်တော်ဟာကတ္တဗာဘုရားရှင်ကိုတော်မြတ်ကြီးဝင်တော်တော်မူတဲ့အချိန် ဖះတပည့်တော်ဟာ စာရေးတံမဲဆိုမဲနိုင်တာပေါ့နော်အဲ့ဒီလိုစာရေးတံမဲခြာပြီးတော့တပည့်တော်အိမ်ကိုကြွလာတဲ့တန်ခါတော်အရှင်သူမြတ်ကိုဖះတပည့်တော်ဟာအဲ့ဒီနိုစွမ်းနေနဲ့ထောပတ်စွမ်းနေနဲ့တပည့်တော်တူခဲ့တယ်ဖះသူပုပ်ကိုမယီမှန်းဘူးလေဒါကတော့ငါကြည်ညိုတဲ့ဥစဉ်သူ့ကိုငါလှူမဲ့ဒါပုပ်ကိုယီမှန်းတာဖြစ်တယ်ဟိုဟာကြတော့တန်ခါတော်တထောင်ရှိတယ်အဲ့ဒီတန်ဃာတော်တထောင်နဲ့က ကဲစေးရမယ်ချမယ်ဒီအိမ်ကဘယ်နှပါလှူခြင်းလဲအတပြည့်တော်အိမ်က၃ပါလှူခြင်းပါတယ်တပြည့်တော်အိမ်က၅ပါလှူခြင်းပါတယ်ဆို၅ပါလှူခြင်း၅ပါစီရင်ထက်၃ပါလှူခြင်း၃ပါစီရင်ထက်ပေါ့အဲ့လိုထည့်ပြီးတော့မှအဲ့ဒီမှာတန်ဃာတော်တွေကစေတန်းထားပြီးတော့မဲတမဲနှိုက်လိုက်၃ပါဆိုရင်အဲ့ရှိရ၃ပါကကြတဲ့ဘုန်းကြီး၃ပါအဲ့ဒီအိမ်ကြွားဒီအိမ်ကတပါဆိုအဲ့ရှိရတပါအဲ့ဒီအိမ်ကြွားဒီအိမ်က၃ပါဆိုအဲ့ဒီတကာအဲ့ဒီ၃ပါဒီအိမ်က၅ပါဆိုအဲ့ဒီအိမ်က၅ပါသူက စာရေးတာမဲနဲ့ကြွတဲ့တန်ခါကိုလှုပ်တယ်အဲ့ဒါတကယ်တန်ကြီးကစစ်စစ်တယ်တန်ခါဂုံကိုသူအာယုံပြုတ်ပြီးတော့လှူဒန်းတာအဲ့ဒီဟာကအပုပ်ကိုတပုပ်ကိုရီမှန်းပြီးတော့ဒါကတော့အော်ငါတို့ကိုလှူမယ်ဆိုပြီးတော့နော်ဒါကတော့ယဟန္တာလို့ငါထင်တယ်ဒါကတော့သောတာပန်လို့ထင်တယ်လို့အဲ့ဒီလိုသောတာပန်သက္ကရာကအနာဂံယဟန္တာလို့ထင်ပြီးလှူတာတဲ့အဲ့ဒီလိုစောသောကတန်ခါဂုံကိုမှန်းပြီးတော့လှူတဲ့အလှူကပုံမြတ်သူကတန်ခါကိုရီမှန်းတာကိုယ့်အိမ်မှာဘလို့ပုပ်ကိုပဲကြွားခဲ့ကြွားခဲ့ ရည်မှန်းထားတာကတန်ခါနော်အဲ့ဒါကြောင့်မို့ရည်မှန်းထားတဲ့တန်ခါကိုအာယုံပြုတ်ပြီးတော့အဲ့ဒါမျိုးလှူတာအဲ့လိုလှူတာဖြစ်လို့တဲ့အဲ့ဒီတော့ငါတပည့်တော်ဟာထောပါစွမ်းနဲ့လိုစွမ်းတွေကိုတပည့်တော်လှူခဲ့တယ်ဖျားစာရည်တမဲပေါက်ပြီးတော့လှူခဲ့တယ်အဲ့ဒီလှူဒန်းရတဲ့ကောင်းမှုကြောင့်အခုသေတဲ့အခါကျတော့နတ်ဖြစ်တယ်တပည့်တော်လှူခြင်းနဲ့အချိန်တိုင်းအချိန်တိုင်းမှာအဲ့ဒီကောင်းမှုတွေအကုန်လုံး တပြည့်တော်အလိုရှိတယ်လို့ပြန်ပြီးတော့လှူနိုင်တယ်ဖရာလို့ပြီးတော့အဲ့ဒါလျှောက်တယ်အဲ့ဒါကရှင်ဒီဝလိကသူ့ရဲ့တကိုးကိုသူ့ရဲ့ဒီလတ်လာဘအရာမှာ သူဟာအဲ့ဒီလိုရှိတယ်ဆိုတာတန်ဃာတော်တွေကိုသိသိချင်းလို့သူ့ရဲ့ဘုံကံနဲ့တန်ဃာတော်900ကိုကျွေးခဲ့အဲ့ဒီကနေတခါကျတော့ရှင်သာရိပုတ္တရာရဲ့ညီရှင်ယေဝတဆိုတာရှိတယ်သူကခုနှစ်နှစ်သားသူ့ရဲ့အမေကရှင်သာရိပုတ္တရာတို့မောင်နှမ9ယောက်ရှိတာ အဲ့ဒီ9ယောက်မှာ6ယောက်လုံးကသာသနာ့ဘောင်ဝင်သွားပြီးတော့အကုန်လုံးယဟန်ပြုလို့ဒီကလေးတော့သာသနာ့ဘောင်မဝင်နိုင်အောင်တော့ငါတော့သူ့တော့တခါတည်းအိမ်တော်ချပေးမယ်ဆိုပြီးတော့ခုနှစ်နှစ်သားတဲ့အိမ်တော်ချပေးတာခုနှစ်နှစ်သားတဲ့အိမ်တော်ချပေးတဲ့ရှင်ယေဝတ္တကတခါတည်းအိမ်ကနေထွက်ပြေးရောအိမ်ကနေထွက်ပြေးတော့ရှင်သာရိပုတ္တရာလည်းသိတယ်အဲသူညီလာလို့ရှိရင်အမေခွင့်ပြုပြုမပြုပြုကိုရောတို့ကိုယ်နာဝတ်ပေးလိုက်လို့မှားထားခဲ့တာဘာလို့လဲဆိုသူ့အမေကဘာသာအယူဝါဒတိမ့်ဆောင်နေတာကို သူ့အမေသွားပြောရင်တော့ခွင့်ပြုမှာမဟုတ်တော်တော်တော့လည်းခွင့်မပြုဘဲနဲ့ဝတ်လာခဲ့ရတာကိုအဲ့တော့သူသူညီဝတ်လာလို့ရှိရင်တော့ကိုကြီးယောဝတ္တကိုအဲ့ဒါတခါတည်းတော့ဝတ်ပေးလိုက်တော့ဆိုပြီးတော့မှားထားတော့ကျောင်းကလည်းကိုကြီးအဲ့မှာယောဝတ္တလေးရောက်လိုက်တပည့်တော်အရှင်တိုင်းပုတ်ရဲညီပါပြဆိုအဲ့ဒါဘာလို့ချင်လို့ကိုကြီးဝတ်ချင်လို့အေးလာခဲ့ဆိုဂရုံတုံးပြီးတော့တခါတည်းဝတ်ပေးတာဝတ်ပေးပြီးတော့သူကလည်းဘလောက်ဆွဲကောင်းလဲဆိုတော့အဲ့ဒီမြို့ကနေပြီးတော့သူတို့ရာဇဂျိုကနေပြီးတော့သူနေတဲ့နေရာက ယူဒနာ60ဝေးတယ်တယူဒနာကိုဟို12မိုင်ခွဲလောက်ရှိတယ်တယူဒနာကိုအဲ့ဒီလိုယူဒနာပေါင်း60လောက်ဝေးလောက်ဝေးတဲ့နေရာကိုလိုက်သွားတာအဲ့ဒီရဟန်းတော်တွေနဲ့အဲ့ဒီအထိလိုက်သွားပြီးတော့တနေ့မှတယူဒနာအဲ့ဒါရက်ပေါင်း60လောက်ကြီးသွားတဲ့နေရာအဲ့လိုနေရာမျိုးမှာသွားပြီးတော့နေတော့လေဘာတဲ့သွားနေဟိုးရှားတော်ကြီးထဲမှာသွားနေတာဆိုရင်ကိုရင်လည်းခက်ခဲတယ် အရိနာရွာလေးတွေမှာသူကသူဆွမ်းခံစားတယ်ကိုရင်တရားအထုတ်တဲ့ကိုရင်ယောဒတဘာတဲ့နဲ့သူအဲ့လိုနေတော့မြတ်စွာဘုရားဝါကြွတဲ့အခါကျတော့ဩငါရဲ့သားတော်လေးဟောအဝေးကြီးမှာသွားပြီးတရားအထုတ်နေတာငါသွားပြီးတော့ချီးမြှောက်အောင်မယ်ကဲတာရိပုတ္တရာမောက္ကလံတို့ရတို့အကုန်သွားကြရအောင်တာရိပုတ္တရာရဲ့ညီလေးရှားတော်ကြီးတဲ့မှာတဘာတဲ့တရားကျင့်နေတာတို့သွားကြအောင်ဆိုပြီးတော့မှအဲ့ဒီမှာခေါ်သွားတော့အဲ့ဒီကနေလမ်းစထွက်တော့လမ်းနှစ်သွဲ့ ရသော်ဘုရားပြောတယ်အာနန္ဒာလမ်းကအနီးဝေးဒီလမ်းနေသိလားသိပါတယ်ဘုရားဒီဘက်လမ်းကဆိုရင်ရွာမရှိဘူးဆွန့်ခံမို့ရခဲရင်တယ်ဘုရားဒါပေမဲ့ဖြတ်လမ်းသူကယူဒနာ30ပဲရှိတယ်ဗျဟိုးပဲယူဒနာ60ဝေးတယ်ဒါပေမဲ့သွားတဲ့လမ်းခီးမှာရွာတွေရွာတွေရှိတယ်ဆွမ်းခံလို့အဆင်ပြေပါတယ်ဘုရားဆိုတော့မြတ်စွာဘုရားချက်သားတဲ့တိဝလိဒေါ်ထဲမှာပါမလားတဲ့ငါပါမှာဘုရားကိုင်ရှိတဲ့ကျင်တိဝလိပါလိုက်မယ် အာသေဝလိပါလို့ရှိရင်ဖြတ်လန်းရတာချတယ်ဟောနော်ဖြတ်လန်းရတာချတယ်သေဝလိပါလို့ရှိရင်ဆိုတော့ဘာလို့လဲဆိုတော့ကျင်သေဝလိပါတယ်ဆိုတာနဲ့နတ်တွေကတယူဇနာရောက်ရင်ကြောင်းနေဆောက်ထားပြီးသားပဲတဲ့နတ်တွေကဆောက်ထားနော်အကုန်လုံးအဲ့ဒါတဲရမယ့်နေရာရောက်ပြီးဆိုဩတခါလဲကြောင်းနေကဲနေရာယူရယူကြငေါတော့အဲ့ဒီမှာဆုံးနေခဲဘွဲတွေဘောစင်းနေနဲ့အဲ့ဒါတလပေါ့နော် ဟိုသွားတဲ့ခရီးပေါ့ယူဇနာ30တလခရီးကို ရောက်တဲ့နေရာတိုင်းရောက်တဲ့နေရာတိုင်းမှာအဲ့ဒါအကုန်လုံးနတ်တွေကဆင်ញင်ပေးဖန်သင်းပေးထားတယ်တဲ့နော်နတ်တွေကဖန်သင်းပေးထားတာအဲ့ဒီအဲ့ဒီမှာရှင်ယေဝဒနေရာကိုလည်းမြတ်စွာဘုရားရောက်ရှင်ယေဝဒနေရာမှာကြောက်တယ်နတ်တွေအဲ့လိုပဲအကုန်ဖန်သင်းပေးထားတာအင်းတို့ပြောတော့အမြင်ရှားတော့တဲ့မှာကိုရင်လေးဆင်းသိရရနဲ့ဒီကြောက်လဲဆင်းလဲမဆင်းရပါဘူး ဗိမာန်ကြီးတွေနတ်ဗိမာန်ကြီးတွေကြာနေတာပဲလို့ရဟန်းတော်တွေကပြောတယ်တဲ့သူတို့ကအဲ့ဒီသူတို့ရှားတော်တွေနဲ့လှုပ်ထားတော့နတ်ဗိမာန်နေနေတာကိုရှားတော်တွေကဟာကြီးတွေဟိုတကယ်ဟာတွေကိုနတ်တွေကဖန်သိမ်းပေးတာတကယ်ဗိမာန်ထင်းနေတာဟိုကမဟုတ်ဘူးတကယ်ခြုံနေတော်တွေအဲ့ဓာတွေကိုနတ်တွေကရှင်ဂျေဝတ္တတို့လည်းကြီးညိုတဲ့ရှင်တိဝလိလည်းကြီးညိုတဲ့နတ်တွေကနေအကုန်လုံးဖန်သိမ်းပေးတာရဟန်းတွေကချမ်းချမ်းသာသာနေရတယ်တဲ့ဒါကြောင့်မို့အဲ့ဒီတော့အော်ဒီလောက်ဖះကတောင်မှ နတ်လာဘအရာမှာကိုရင်တိဝလိကိုအားကိုရတဲ့ကိုရင်တိဝလိမထေမြတ်ဟာဘယ်အာကုသို့ကံတယ်ကြောင့်များဒီလိုခုနှစ်နှစ်နဲ့ခုနှစ်ရက်ဘဝမှာအဲ့လိုဒုက္ခကြီးတွေရရတာတော့လို့အဲ့ဒီလိုယဟန်တော်တွေဆွေးနွေးတဲ့အခါကျတော့မှမြတ်စွာဘုရားချက်သားတော်တဲ့ပြုတ်သည်မြကံဆိုတာကိုနောက်ကို လိုက်တယ်ကောင်းတာလုပ်တော့လေကောင်းတဲ့ကံတွေအခုလိုက်တာပဲလေ မကောင်းတာလုပ်တော့လဲမကောင်းတဲ့အကုသိုလ်ကံတွေကလိုက်တယ်အရှင်ဘုရားကိုရင်ရှင်သေဝလိရဲ့အတိတ်ကိုဆောင်ပြီးတော့ဘုရားတပည့်တော်ကိုဟောတော်မူပါအောင်ဘုရားလို့ရှောက်လို့မြတ်စွာဘုရားจิตသားတော်တဲ့ဘောဘဝတစ်ခုမှာရှင်သေဝလိယဗာရာဏသီမင်းရဲ့သားတော်တဲ့နော်ဟောဘက်ကဗျမရာမင်းကစစ်အင်အားကောင်းတော့သူ့အဖေကိုလာပြီးတော့တိုက်ခိုက်ပြီးတော့ သူ့ဖေကိုတတ်ပြီးတော့မှအဲ့ဒီမှာရှင်တိဝလိတို့ဗာရာဏသီနိုင်ငံတော်ကိုတိမ့်သွားတယ်တိမ့်တော့သူ့ရဲ့အမေကိုပြန်ပြီးတော့ဗျမရမင်းကမိဖုရားပြန်မြောက်အဲ့ဒီတော့ဒီသားတော်ရှင်တိဝလိကတော့ဟောရေမြောင်းကြားကနေမှခိုးပြီးတော့ထွက်ပြေးလို့အသက်ဘေးကနေလွတ်မြောက်သွားတယ်အဲ့တော့သူ့ရဲ့မေတော်နဲ့အတွင်သူလျောတဲ့နဲ့ပြန်ပြီးတော့သူ့ရဲ့မေတော်နဲ့ပြန်ဆက်သွယ်တယ်ဆက်သွယ်တော့မေတော် လူသူစေယုံပြီးရင်တော့မေရောကိုအသက်ကိုပြန်ကယ်ခဲ့မယ်ဒီထီးနှံကိုသားရအောင်ပြန်ပြီးတော့လှုပ်ပေးမယ်အဲ့တော့သူ့ရဲ့မေရောကြီးကလူတွေဒီတိုင်းတတ်ကုန်ရပါလိမ့်မယ်သားရဲ့မျိုးကိုဝိုင်းပြီးတော့မှသားလူတွေကိုမသေးသေးပဲနဲ့ထိနှံရတဲ့နီးလေးကိုသားကြံစီသမ်းမှာသူ့အမေကအကြံပြုတာအကြံပြုတာနော်အကြံပြုတဲ့အခါကျတော့ဟိုကသားကလည်းဟုတ်ပြီအမေအဲ့ဒါဆိုရင်သားမတိုက်သေးဘူး မြို့ကိုတခါတည်း level လေးတန်းအကုန်ပိတ်ထားမယ်အဲ့ဒီမြို့ကို level လေးတန်းပိတ်ပြီးတော့သူတို့အစာရေသာငတ်ပြတ်ပြီးတော့နေအောင်အဲ့ဒီမှာထားမယ်အဲ့ဒီကြရင်သူ့အလိုလိုလက်နဲ့ချလိုက်မယ်အဲ့ဒီတော့မြို့ကိုပိတ်တာ9နှစ်နဲ့9နှစ်ကြာတယ်အဲ့ဒီတော့အဲ့ဒီမြို့ပိတ်တဲ့အခါကျတော့ပိတ်ခံထားရတဲ့မြို့ထဲမှာပစ္စေကဗုဒ္ဓမထေရမြတ်တွေပါတယ် ပိစိကဗုဒ္ဓမထေမြတ်ဆိုတာကသူကဖျားမပွင့်တဲ့အခါတွေမှာသူ့အလိုလိုတစ္ဆာလေးပါးတရားထုတ်ထွင်းသိတာနှစ်သင်ချေနဲ့ကဘာတသိမ့်ပါရမီဖြစ်ရတယ်အခုရှင်သေဝလိတော့ကျတော့ကဘာပေါင်းတသိမ့်ပါရမီဖြစ်ရတယ်အရှင်သာရိပုတ္တရာအရှင်မောတို့ကတသင်ချေနဲ့ကဘာတသိမ့်ပါရမီဖြစ်ရတယ်အဲ့ဒီပိစိကဗုဒ္ဓမထေမြတ်ကျတော့ကိုယ်လိုလိုတစ္ဆာလေးပါးထုတ်ထွင်းသိတဲ့ပုဂ္ဂိုလ်ကျတော့နှစ်နှစ်သင်ချေနဲ့ကဘာတသိမ့် ဦးဇင်းတို့ဘုရားရှင်ကိုရောမြတ်ကျတော့ပညာဓိကက၄သိင်ကြီးကဘာတသိမ့်ဒရာဓိကဘုရားရှင်ကိုရောက၈သိင်ကြီးကဘာတသိမ့်ဝိရိယဓိကဘုရားရှင်ကိုရောမြတ်ကြီးက16သိင်ကြီးနဲ့ကဘာတသိမ့်ဆိုပြီးတော့ပါရမီတွေကအဲ့လိုတွေဖြစ်ရတာဟုတ်အဲ့လိုတွေဖြစ်ရတဲ့အခါရောက်တော့အဲ့ဒီလိုပါရမီဖြည့်ပြီးမှသစ္စာတရားကိုထွတ်ထွတ်ရသိတော်မူတဲ့ပိစေကဗုဒ္ဓမထေရမြတ်ကြီးတွေကလည်းပဲမြို့တွင်မှာဒုက္ခတွေရောက်ကုန်တယ်နော် တိုင်းသူပြည်သားတွေအစာရေးသားတွေငတ်ပြတ်နေပြီဒုက္ခဖြစ်ပြီဆိုတော့တိုင်းသူပြည်သားကိုမိနေတဲ့ယဟန်သံဃာတွေသူတော်စင်တွေလည်းအကုန်ဒုက္ခရောက်အဲ့ဒီတော့အဒီအကုသိုလ်ကဘုသူတည်သွားရောက်တဲ့တော့ဆိုတော့အဲ့ဒီမျိုးကိုပိတ်တဲ့သားတော်နဲ့မျိုးကိုပိတ်ခိုင်းတဲ့အမေနော်နှစ်ယောက်လုံးအဲ့ဒီမှာအကုသိုလ်ကသွားဖြစ်နေပြီသူတို့နှစ်ယောက်လုံးအလုံးနဲ့ခုနှစ်နှစ်လုံးလုံးလောက်တာကိုမရတဲ့အခါကျတော့အဲ့ဒီမှာသူ့အမေပြောတယ်ငါသားအားလိုက်တာ ခုနှစ်နှစ်လုံးလုံးပိတ်တယ်ဆိုပေမဲ့ဟောငယ်ပေါက်မြေပေါက်တွေကနေမှလူတွေကထွက်ထွက်ပြီးပစ္စည်းတယ်နေတာ तू မသိရှာဘူးအဲ့ဒါတွေသတင်းပေးလိုက်ဆိုပြီးတော့အဲ့ဒီငယ်ပေါက်နေရာလေးတွေထွက်ပေါက်နေရာလေးတွေလျှို့ွက်ပေါက်လေးတွေကို အတွင်ရင်သတင်းအကုန်ပြန်ပြီးတော့ပေးလိုက်တော့အဲ့ဒါတွေပါအကုန်ပိတ်တော့ခုနှစ်ရက်နဲ့လက်နဲ့ချတခါတည်းရှင်မင်းကိုပြန်တတ်ပြီးတော့ခေါင်းဖြတ်ပြီးတော့အတင်မင်းသားရှင်မင်းကိုခေါင်းဖြတ်တတ်ပြီးပါပြီအရှင်မင်းသားပဲ ဒီတိုင်းနိုင်ငံကိုပြန်ပြီးတော့ထိနာအုပ်ချုပ်မင်းလုပ်ပါတော့လို့ဆိုပြီးတော့တခါတည်းထိနန်စည်းတဲ့ကြီးကိုပြန်အပ်တော့ထိနန်ကိုသားမီးနှစ်ယောက်ပြန်ရတယ်ထိနန်ကိုလိုချင်လို့လောက်ခဲ့တဲ့အာကုဆိုအကျော်တဲ့အဲ့ဒီတုန်းကအမေကအကြံပြုတ်ခဲ့တယ်သားကလောက်ခဲ့တယ်အဲ့ဒီတည်းမှာသူတော်စင်တွေရှိတယ်သူတော်ကောင်းတွေရှိတယ်ဒါကြောင့်မို့အခု ဒီဘဝမှာ နောက်ဆုံးပစ္စည်းမှာဘဝိကာတဲ့ဒီဘဝနောက်ဆုံးဆိုတော့အဲ့ဒီဝိုကျွဲကို အကုန်ဆက်ရတာဒီဝိုကျွဲတွေမြန်ကြည့်လိုက်ရင်အခုခေတ်တိုင်းပြည်ခေါင်းဆောင်လောက်ကြတဲ့ပုံကိုယ်တွေအခုခေတ်လူတွေမြန်ဆိုဥစဉ်တွေးတွေးကြည့်တော်တော်ကြောက်တယ်သူတို့ရဲ့ဘဝရှေ့ရေးလေဘဝရှေ့ရေးတော်တော်ကြောက်စရာကောင်းတယ်နော်ဥစဉ်တို့ရောက်မတင်မီမင်းသားဘဝတော့ကလည်းရှင်ဘီရင်ဘဝမောလောက်ပြီးတော့ အဲ့ဒီကနေတေခဲ့လို့ဒါဘုရားလောင်းတော်ကြီးနော်တေခဲ့လို့တေပြီးတဲ့ခါကျတော့ငရဲကိုရောက်ရတယ်အဲ့ဒီငရဲကနေပြန်လွတ်လာတဲ့အခါကျတော့ရှင်မြန်လောကမှာကြောက်တယ်ဟာခုခေတ်ကြီးမြန်ခက်ကလည်းဆိုးလောဘတွေကလည်းအာကြီးဒေါသတွေကလည်းအာကြီးအာကိုအာနာရဖို့ပါဝါရဖို့ဆိုရင်တိုင်းသူပြည်သားတွေတတ်ကြတယ်ဖြတ်ကြတယ်ဟို ကမ္ဘောဒီးယားမှာဆိုရင်လည်းကမ္ဘောဒီးယားဘုန်းကြီးနဲ့တခါတာအာစကားပြောကြရင်းနဲ့ သူတို့ကမ္ဘောဒီးယားမှာအရင်တော့အများကြီးတတ်တာဒီကနေမှအာဘုန်းကြီးတစ်ပါးအရင်တော့ကဦးဇင်းဟာအိန္ဒိယမှာဆယ်နှစ်ပညာသင်မှုတယ်လို့ပြောရင်းနဲ့စကားဆက်မိလို့အဲ့ဒီတော့ကအိန္ဒိယမှာပညာသင်သွားတဲ့ပထမဦးဆုံးယဟန်တော်သူ့ဆရာတန်ဃာရာသာကနေမှမင်းငါးစီပြန်လာပြီးသာသနာပြုပေးပါဆိုလို့သူကအဲ့ဒီပြန်သွားတယ်တဲ့ပြန်သွားတော့သူတို့နိုင်ငံရောက်တော့အဲ့ဒီမှာအဲ့ဒီဆရာတော်ဟာဒေါက်တာဘွဲတွေလည်းရတယ်ပညာလည်းအရန်တတ်တယ်ပညာအရန်တတ်တဲ့အဲ့ဒီဆရာတော်ဟာ အဲ့ဒီမှာကမ်ဘောဒီးယားမှာအသက်ခံလိုက်ရတယ်အသက်ခံရတဲ့အထက်မှာတန်ဃာတော်တွေလည်းအများကြီးတွေပါကြတယ်နော်အဲ့တော့ဦးဇင်းတို့ကိုယ်နိုင်ငံနေဆိုလဲကြည်ဦးဇင်းတို့ကဘာသာရေးရှုထောင့်နဲ့ဘဝရှုထောင့်နဲ့ပဲကြည်တာပါနော်ဘဝရှုထောင့်နဲ့ဓမ္မရှုထောင့်ကြည်တော့အော်တန်ဃာတော်ရှင်သူမြတ်တွေလည်းပဲတခါတည်းအစဲခံရအစိုးခံရအဲတန်ဃာတော်ဒီဘက်ကလည်းချွတ်ယွင်းချက်ရှိသလိုလူတွေဘက်ကလည်းချွတ်ယွင်းချက်တွေရှိအာဟုဆိုတွေဖြစ်တာပဲဦးဇင်းတို့ကကြည်နော်အာဟုဆိုတွေဖြစ်လိုက်တာအဲ့တော့ ပြမကြတယ်စော်ကားကြတယ်တန်ဃာဝတန်ဃာလို့လည်းမမြင်ကြတဲ့ပုံကိုယ်တွေကလည်းမမြင်ဘူးအဲ့ဒီတော့တချို့သောပုံကိုယ်တွေကလည်းကိုလောက်ရမလားပြောရမလားငါကတန်ဃာပဲငါဒီဝုတ်နဲ့လို့ရင်တော့ဒါကိုစောင့်ထိုင်ရမယ်ဆိုတာမျိုးတချို့လေလည်းမစောင့်ထိုင်ဘူးအဲ့ကြတော့ဟိုနှစ်ဦးနှစ်ဖက်ပေါ့အမားတွေဖြစ်ကြအဲ့ဒီအမားတွေဖြစ်ကြရာကနေပြီးတော့တချို့လေဆရာတော်တွေကတော့ဓမ္မတက်တက်နဲ့ယက်တီးပေးတော့နေရတယ်ရှိတယ်နော်တချို့တလေကြတော့လည်း စောင့်သွားတာရှိတယ်စောင့်သွားတော့လဲအဲ့ဒီမှာအမျိုးမျိုးပေါ့ဓမ္မတက်တဲ့ယတ္တိခါရပုဂ္ဂိုလ်ကြတော့လက်ချိုလေးလက်ပြမားကြစော်ကားကြအမျိုးမျိုးသောအကုသိုလ်တရားတွေကိုလှိုင်းကြီးတွေကိုဦးဇင်းတို့ကြည့်ဒီလှိုင်းကြီးတွေကြည့်တဲ့အခါကျတော့အော်တခါတည်းတိုင်းပြည်ကတခါတည်းအမျိုးမျိုးသောအကုသိုလ်တွေသူ့ကြည့်တော့ဒေါ်လာတွေဖြစ်တတ်မယ်ဖြတ်မယ်ဆဲမယ်ဆိုးမယ်တခါတည်းဟိုလိုလက်စားချေမယ်ဒီလိုလုပ်မယ်ဆိုဒါတွေကိုကကိုယ့်ရဲ့တန်တာမှာဖြစ်ပေါ်နေတဲ့အကုသိုလ်လှိုင်းနေ အပူလှိုင်းနေအဲ့တော့အထက်ကပုံပေါ်တွေကလည်းငါတို့မှလက်နဲ့ရှိတယ်လက်နဲ့ရှိရင်သူတို့လည်းအရှုံးမပေးဘူးအဲ့တော့ငါတို့ဘက်ကလည်းအရှုံးမပေးဘူးအရှော့မပေးဘူးဆိုတော့ဓမ္မလမ်းကြောင်းကြီးကဘယ်သွားလဲဆိုတော့ဒေါသတရားတွေအာကြီးလာရင်ဒေါသတရားအာကြီးတဲ့လမ်းကြောင်းကြီးကတတ်ထန္တရာကဆိုတော့တတ်ဖြတ်ခြင်းဆိုတဲ့ဘေးကြီးဘက်ကိုဥတည်သွားတာဒါဘယ်သူမှလောက်တာမဟုတ်ဘူးနော်အာလုံးသောပုံကိုယ်တွေရဲ့နော်အုပ်ချုပ်နေတဲ့ပုံကိုယ်တွေပြည်သူပြည်သားတွေအာလုံးရဲ့စိတ်ထဲမှာ ဖြစ်ပေါ်လာတဲ့ ဒေါသတရားကနေမှအဲ့ဒီဘက်ကိုဥတည်သွားတာဒါကြောင့်မို့ဦးဇင်းတို့ကကြည့်တာဓမ္မကိုကြည့်နော်ပုဂ္ဂိုလ်တ attva နော်အဲ့ဒီဟာကိုကြည့်လိုက်တာအော်ပုဂ္ဂိုလ်တွေတန်တန်မှာရှိနေတဲ့ဒေါသတရားကြီးဟာဒါကြောင့်မို့တခါလဲဟိုရှေးဖြစ်ကအာဆရာတော်ကြီးတွေကဘာပြောလဲဆိုနွားကြီးနှကောင်ခွေနေကြပါဂျိုးကြီးကလည်းခြုံညွင်ကြီးတွေလောက်ထားတော့သူ့ခွေလည်းပေါက်ကို့ခွေလည်းပေါက်ဆိုတော့နွားနှကောင်ခွေတာမဟုတ်ဘူးกว่าတဲ့ဒေါသ နှစ်ခုချနေတာတဲ့နော်သူဒေါသနဲ့ကိုဒေါသနဲ့ချနေတာတဲ့ဓမ္မကိုမြင်တာနော်ဓမ္မကိုမြင်တာပုဂ္ဂိုလ်တ attva ကိုကြည့်တာမဟုတ်ဘူးတဲ့နော်ဓမ္မနေအခုတည်းအခုပြောသလိုပေါ့တိုင်းပြည်တွေမှာဩဂရာဖီတို့ဩဟူစိန်တို့သူတို့ခက်တဲ့ခါတွေမှာလည်းအာဟိုဘက်တွေမှာတွေလောက်ကြတဲ့အခုအာဖဂန်နစ္စရန်တို့ဒီဟာလည်းအမျိုးမျိုးဟိုမှာတွေတတ်တာတွေဖြတ်တာတွေအာဗုဒ္ဓဘုရားရှင်တွေအာဖြိုကြတယ်ထုကြတယ်နှက်ကြတယ် ခေတ်ခါကာလတွေအမျိုးမျိုးအနေနေထားတွေမှာအမျိုးမျိုးမှာမျိုးစုံတွေတွေ့ရတဲ့အခါကျတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတော့ခြေသားတော်ငါဖျားပေါ်မှာဆဲတယ်ဆိုရင်လည်းမင်းတို့ဒေါသမဖြစ်နဲ့တရားတော်ဘောအပြစ်ပြောတယ်ဆိုရင်လည်းမင်းတို့ဒေါသမဖြစ်နဲ့သံဃာတော်ရှင်သူမြတ်တရားပေါ်မှာမင်းတို့အပြစ်ပြောတယ်ဆဲတယ်ဆိုရင်လည်းဒေါသမဖြစ်နဲ့ခြေသားတော်တဲ့အဲ့ဒီဆဲတာဆိုတာကမင်းတို့ကိုအပယ်မကြစေနိုင်ဘူး မင်းတို့ကိုအပယ်ချမှာမင်းတို့ရဲ့စိတ်တဏ္ဍာတွင်မှဖြစ်နေတဲ့အဲ့ဒီမခံညင်မှုကငါပြန်လုပ်မယ်ဆိုတဲ့ဒေါသမခံညင်မှုကငါပြန်ဆဲမယ်ဆိုတဲ့ဒေါသမခံညင်လို့ပြန်လုပ်ခြင်းနဲ့ဆဲခြင်းနဲ့ဆိုခြင်းနဲ့စိတ်ထဲမှာကြိတ်မရင်ကြိတ်မနိုင်ခဲမရဖြစ်ပေါ်လာတဲ့အဲ့ဒီအာဟုဆိုဒေါသကမင်းတို့ကိုအပယ်ချမှာကိုယ့်ရဲ့အပယ်ကိုကြားစေနိုင်တဲ့ရန်သူအစ်စ်ကအပြင်းလို့မဟုတ်ဘူးတဲ့အပြင်ကလူကအခုပြောသလိုလေဖះလောင်းတော့ကဲ လက်ဖြတ်ခံရတယ်ခြေဖြတ်ခံရတယ်ခန္ဒီဝါဒီရသိသေးတော့သူကနှက်ပြည်တတ်တယ်လေသူ့ဖြတ်တဲ့ကလာဘူးမင်းကပဲငရဲအိုဆောင်တို့ဆင်းတာဘာလို့လဲဆိုတော့အဲ့ဒီရှင်မင်းဒီနော်ရတဲ့ကိုအပယ်ကြအောင်မလုပ်နိုင်ပါတဲ့လက်ဖြတ်တဲ့ခြေဖြတ်တဲ့ဆိုတဲ့အကုသိုလ်ကိုပဲလုပ်နိုင်တယ်လက်ပြအောင်ခြေပြအောင်အသက်သေးအောင်မဲ့သူလုံနိုင်တယ်အပယ်ကြအောင်မလုံနိုင်ဘူးအပယ်ကြအောင်လုံနိုင်တာက မိမိရဲ့တန်တမာရှိနေတဲ့လောဘရဲ့ဒေါသရဲ့မောဟရဲ့အဲ့ဒီလောဘတရားတွေဒေါသတရားတွေမောဟတရားတွေက ကိုယ့်ရဲ့တန်တမာဖြစ်နေတဲ့အဲ့ဒီတရားတွေက ကိုယ့်ကို အပယ်လေးဘုံကိုဇောက်ထိုးကြအောင်လုပ်နိုင်တာအဲ့တော့ကိုယ့်ရဲ့ဓမ္မနဲ့ကိုယ်နေမယ်ဆိုရင်တော့ဒါတွေဆင်ញရမှာလေဟုတ်တယ်မဟုတ်လားဒါကဟိုလောကနဲ့ဥစဉ် ရောင်းမြန်ဖြစ်အောင်ပြောတာမဟုတ်ဘူးနော်ဒါကကိုကြိုက်တယ်လံကိုရွေးကြတာလေဦးဇင်းတို့ကသူတော်ကောင်းလမ်းကိုရွေးတယ်ဖះအဆုံးမကိုရွေးမယ်ဆိုတဲ့အခါကျတော့ဦးဇင်းတို့စိတ်ကဒီလိုနေနေနိုင်အောင်ပဲဦးဇင်းတို့ကလုပ်ရမှာပေါ့ဟုတ်တယ်မို့လားတခါတော်မတွေကတခါတည်းခုပြောသလိုငါလည်းအော်ငါစိတ်လေးငါဆုံးမမှာပဲငါအတန်ကြာရင်ထဒေါသဖြစ်နေလို့အထဆဲနေလို့ဘာကြိုးရလဲမရဘူးကြာတော့ဘာဖြစ်လဲအတန်ကြာရင်ဆဲဟာဆိုဟာဆဲဟာဆိုဟာဆိုတရားဓမ္မကြီးတရားကပြောတယ် ကြာတော့ဆဲလုံးအားကြည့်တော့ဘာဖြစ်တယ်ထင်လဲဗျာတဲ့အိမ်မှာတယောက်နဲ့တယောက်မိသားစုယောက်ျားနဲ့မိန်းမတယောက်နဲ့တယောက်မျက်နှာမကြည့်ကျင်တော့ဘူးတဲ့ဘယ်ကြည့်ကျင်တော့မှအာကုသိုလ်လှိုင်းနေရလွှမ်းလာပြီလေလို့နော်။အိုးဒေါသဖြစ်ပြီးဆဲရင်ဆဲရင်နဲ့စိတ်ကပူလောင်တဲ့ဒေါသရဲ့စွမ်းအားတွေထုတ်လွှတ်တော့တာအိမ်ကြီးကပူလောင်လာတယ်တယောက်နဲ့တယောက်အဲ့ဒီကြတော့ပူလောင်မှုတွေဖြစ်တယ်။အဲ့တော့အင်းကြီးမြင်ပါတယ်ဆိုရင်ဥစဉ်တော်တရားတော်မှတွေဘဝမှာ နော်ဒုက္ခတွေကငြိမ့်ခြင်းနဲ့တန်တရာဝတ်တွေကိုကြောက်တယ်ဆိုရင်တော့ဥစဉ်တော့ဓမ္မနဲ့နေုံပဲရှိတယ်အာသူလို့လို့ငါလို့လို့ပြန်လို့ရမှာပဲအရှင်ဘုရားဆိုရင်တော့ဥစဉ်တော့ဘာမှအရာကတော့ပြောလို့လည်းမရဘူးဘာမှလည်းဟောလို့လည်းမရဘူးအထက်ကလူကလည်းဟာငါပိုင်တာပဲငါလက်နဲ့ရှိအောင်ငါလှုပ်ရှင်အောင်လုပ်မယ်ဆိုလဲ तू လဲသူကနာ तू तू လုံးဘာမှတတ်နိုင်ဘူးလေဟုတ်တယ်မဟုတ်လားအောက်ကဘုကလည်းမခံချင်းပြန်ချမှာပေါ့ချချင်းတဲ့လူလည်းချပေါ့ဟုတ်တယ်မလားဒါက တဘာဝဓမ္မတွေဖြစ်ပေါ်လာတဲ့အခါကျတော့ဦးဇင်းတို့ကဘာမှတတ်နိုင်တော့ဘူးဒါကအဲ့ဒီကျတော့သူတော်ကောင်းတွေဖះရှင်ကိုရောမြတ်ကြီးတွေဆိုတာအေးအေးစိတ်စိတ်ငြိမ်ငြိမ်လေးပဲနေတော့တယ်ဝိရူပကသူ့ရဲ့ဆွေမျိုးတွေအကုန်သွားတတ်တဲ့ချိန်မြတ်စွာဘုရားသုံးငြိမ်တိတိသူတားတယ်လေနော်ဝိရူပနော်ဟာဒီတစ်ပင်ရိတ်တဲ့ဆွေရိတ်မျိုးရိတ်ကပို့ပြီးအေးပါတယ်ကွယ်ဆွေမျိုးမတတ်ပါနဲ့လို့ပြောတာ ဝိရူပပြန်သွားတယ်နောက်ထပ်တခါပြန်ပြီးတော့သွားတယ်တားလို့မရတော့ဘူးသူတို့ကန်းနေသူတို့အချိန်နေဖြစ်နေပြီဆိုတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကအသာလေးပဲငြိမ်ပြီးတော့ဓမ္မနဲ့ပဲသဘာဝကိုဆင်ញင်ပြီးတော့နေတယ်နောက်ထပ်တခါရဟန်းတော်တွေအပန်း900လောက်ကိုကိုကိုတတ်ပြီးတော့သေးတယ်ပွဲကြီးဖြစ်တော်မယ်ဆိုတော့မြတ်စွာဘုရားငါတားလို့ရမလားမရဘူး သူတို့အတိတ်ဘဝတုန်းကသားကောင်းတွေကိုတတ်ခဲ့ကြတယ်ဖြတ်ခဲ့ကြတယ်သူတို့လုပ်ခဲ့တဲ့အကုသိုလ်တွေဒီနေ့သူတို့ပြန်အကျိုးပေးတော့မယ်ဒီ15ရက်အတွင်းမှာကိုကိုကိုတတ်သိမဲ့ပွဲကြီးဖြစ်တော့မယ်ဆိုတော့မြတ်စွာဘုရားလိုင်းကူရဲကြွားပြီးတော့ငါဘုရားထံမှာဆွန့်ပေါ်တဲ့ယဟန်တစ်ပါးကလွဲ၍ကြံတဲ့ယဟန်မလာစေနဲ့ဘာမှလည်းလာမလျှောက်တော့နဲ့မိန်ပေးပြီးတော့လိုင်းကူရဲသွားပြီးတော့တရားအထုတ်ပြီးနေတော့တာမြတ်စွာဘုရား သူတော်ကောင်းနေဆိုတာအဲ့လိုပဲเนาะလောကကြီးကိုကက်တင်ညင်တယ်ဆိုပေမဲ့ကက်တင်လို့မရတော့ဘူးဆိုရင်စိတ်စိတ်ငြိမ်ငြိမ်မဲ့နေရတော့တာကိုကိုကိုအကုသိုလ်မဖြစ်အောင်မဲ့နေရတော့တာဦးဇင်းတို့ရဲ့ဘဝလမ်းကြီးရလဲဒီတိုင်းပဲဦးဇင်းတို့ရှောင်လန်းရတဲ့အခါမှာဒေါသဖြစ်စရာတွေလည်းကြုံမယ်တောကဖြစ်စရာတွေလည်းကြုံမယ်မကျင်တတ်တာတွေလည်းတွေ့မယ်ဘာတွေပဲတွေ့တွေ့ဩငါဒီလိုခံရတာအတိတ်ကြောင့်မလားအတိတ်ကကိုပြုခဲ့လို့အတိတ်ကသူတော်ဘာတွေဝါမှာမတရားသဖြင့်လူတယ်ရက်တယ် ဖြက်စီးတယ်တတ်တယ်ဖြတ်တယ်လောက်ခဲ့ရင်ဒီဘဝမှာပြန်ပြီးတော့ခံရမယ်အဲ့ဒီတော့တော်ပြီပြုတ်သူအသစ်ဖြစ်သူ အဟောင်းမကောင်းတဲ့အကုသိုလ်ဒုစရိုက်တွေကိုတော့ငါရဲ့တန်တာမှာအပါမခံတော့ဘူးငါရနိုင်သမျှငါရဲ့စိတ်ကိုစင်ကြယ်အောင် လုပ်ပြီးတော့နေမယ်ဆိုတဲ့အဲ့ဒီစိတ်မျိုးကိုမွဲပြီးတော့လောကကြီးမှာမိမိလှုပ်တဲ့လှုပ်ထိုက်တဲ့အလုပ်ကိုပဲလုပ်ပါတော့ဓမ္မနဲ့နေခြင်းပြောတာနော် ဓမ္မနဲ့နေခြင်းကတင်စရာရှိတာမိမိလှူစရာရှိတာလှူပါပေးစရာရှိတာပေးပါကြံတဲ့အချိန်မှာကိုယ့်ရဲ့မေတ္တာကိုဒါပို့ပြီးတော့နေပါတဲ့မေတ္တာမပို့နိုင်တော့ဘာဖြစ်ဒေါသတွေရွေးဖြစ်နေလက်ဖြောင်းတစ်ချက်ဒီဂရေတသိမ့်ဂရေတသိမ့်ဂရေတသိမ့်ဆိုတော့ပူလောင်နေအကုသိုလ်တွေဖြစ်နေရကိုဖြစ်ချင်တိုင်းကလည်းဖြစ်သလားဆိုတော့မဖြစ်ဘူးတတ္တဝါတွေဟာသူကံနဲ့သူလာတာဖះရှင်တော်မှာတားလို့မရတာဥစ္စနုတာမန်ပုဂ္ဂိုလ်တွေဘယ်သူမှမရဘူး အဲ့ဒီတော့လောကကိုဓမ္မနဲ့မြင်အောင်ကြည့်သဘာဝကိုမြင်အောင်ကြည့်လောဘနောက်ကိုမလိုက်နဲ့ဒေါသနောက်ကိုမလိုက်နဲ့မောဟနောက်ကိုမလိုက်နဲ့နော်ချစ်ချင်းကြောင့်လည်းမလိုက်နဲ့မုံညင်ကြောင့်လည်းမလိုက်နဲ့နော်အဲ့ဒီချစ်ချင်းတွေမုံညင်တွေခွာပြီးတော့သဘာဝဓမ္မကိုစိတ်ကိုထားတတ်ရင်တော့ဦးဇင်းတို့ဒကာတော်မတွေရဲ့စိတ်တန်တာမှာကုသိုလ်စိတ်တွေဖြစ်နေမယ်ဟာအဲ့လိုမှမဟုတ်ရင်ဟာငါဆွေမျိုးပါလို့ဟာငါဘသူပါလို့ဟာဒီပုဂ္ဂိုလ်တော့ငါပြည်သူမဟုတ်တော့ငါဘက်ကမဟုတ် ဩသူ့ဘက်တည်းငါဘက်တည်းမုံနာတွေချစ်တာတွေနဲ့ဆိုရင်နောက်ကဒီမှာဒေါသတွေတောကတွေဒလဇလိုက်ရလိမ့်မယ်ဒါကြောင့်ဒီအာဟုဆိုတွေလိုက်ပြီးတော့လှုပ်ပြီးတော့ငါတွေတက်ခိုင်းဖြတ်ခိုင်းလှုပ်ခိုင်းလက်စားတွေခြေခိုင်းခိုင်းတဲ့ပုံကိုလည်းအာဟုဆိုပါတယ်လှုပ်တဲ့ပုံကိုလည်းအာဟုဆိုပါတယ်ဝတ်ခံရတော့နှစ်ဦးနှစ်ယောက်ခံရတာနော်နှစ်ဦးနှစ်ယောက်ခံရတယ်ဦးသိန်းဩမနှစ်ကအဲမနှစ်ကတမြန်နှစ်ကပေါ့ တမြန်မြက်ကကိုရီးယားကကလေးတယောက်ကစိတ်မနှံ့တခါတည်းအဲ့ဒီကလေးကိုထိုင်းဘုန်းကြီးတွေခေါ်သွားတော့ထိုင်းကဘုန်းကြီးကသူဘလို့မှမတတ်နိုင်တော့အဲ့ဒါမြန်မာဘုန်းကြီးတွေကြွဆိုပြီးတော့ဦးစင်းတွေကိုလိပ်စာပေးလွတ်လိုက်တာသူ့အမဲလဲအာဂိုတကြီးနဲ့လာတဲ့ဦးစင်းလဲရွတ်ဖတ်ပေးမေတ္တာပို့ပေးလောက်ပေးတာဘယ်ရမလဲယူနေတယ်ဆိုတော့အဲ့ဒါနဲ့ဦးစင်းမှာစိတ်ညစ်လိုက်ရတာနှစ်လသုံးလလောက်သူကတနေ့ကိုဖုံးကောတရားလောက်ထိုင်းခေါ်နေတာ ဖုံးမထိုင်နေနေတာအဲ့တော့ဖုံးထိုင်နေတော့ဖုံးကအချိန်တိုင်းလာနေအဲ့ဒါနဲ့ဦးဇင်းကဖုံးပိတ်ထားတော့ဒါဒကာဒကမတွေကစွန်းစားကွန်းသားတွေကဦးဇင်းစီခေါ်လို့မရဟုတ်တယ်ဦးဇင်းလည်းအရင်တော့ကဒီကလေးသွားမြောက်ပေးခဲ့ဘူးတယ်ထင်တယ်လို့သူကကိုရီးယားကိုနဲ့ဘာမှမဆိုင်မနဲ့အကုသို့အကျိုးပေးချိန်ကျမှဦးစင်းမှာလာပေးနေတာတနေကုန်စိတ်ဆင်းရဲရတယ်အဲ့ဒါညာလဲသူကအိတ်တယ်လို့မဟုတ်ဘူးလေစိတ်မှမမှန်တော့ ညလည်းတညာလုံးနှိပ်နေအဲ့ဒါတော့ညလည်းနှိပ်နေလည်းနှိပ်ဖုန်တွေကိုပိတ်ထားပိတ်ထားတော့ဒီမှာတာရင်နာရင်တွေကခေါ်လို့ကမရ3လလောက်အဲ့ဒါစိတ်ဟွာဖြစ်သွားပြီးတော့အာနဲ့ဒီနေ့ကျတော့ဦးဇင်းကတရားဟောတော့မှမဟုတ် don't call me again again လို့ရေးလိုက်တော့အဲ့ဒီမှာသူ့အမေကပါစိတ်ဆိုးသွားတယ်သူတို့ကဆရာတော်အားကိုးလို့ အဟွာဖြစ်တာအဲ့လိုသူတို့ရေးရမလားဆိုတော့ရှေ့က place လေးမထက်မိလိုက်တာနဲ့နောက်တော့မဆက်သွယ်တော့ရင်ငါ့ဝကြွေကုံသွားလို့နေမှာပါလို့နောက်တော့စိတ်ဆိုးပြီးမလာတော့ဘူးအဲ့ဒါနဲ့ပြန်သုံးသပ်ကြည့်တော့သူနဲ့ကိုယ်နဲ့အမျိုးလည်းမတော်အဆွေလည်းမတော် သူစိတ်ဆင်းရတယ်လို့သူ့အမေဆိုရင်ဦးစင်းကဘာကြောက်လဲဆရာတော်တဲ့အခုအမေအိုကြီးရှိနေလို့ဒါလှည့်ရင်သူတတ်မသေးတာပါတဲ့သူ့ကိုယ်သူတတ်သေးဖို့အကြိမ်ကြိမ်စဉ်းစားတယ်အမေအိုကြီးကတစ်ဖက် ဒီစိတ်မနှံ့နဲ့သား၁၈၁၉အရွယ်တစ်ဖက်နဲ့ဒီကြားထဲမှာယူမတက်သူ့မှာခံစားနေရအဲ့ဒါဘာကြောင့်လဲအာကုဇုံဒီသားအာကုဇုံလုပ်တဲ့အချိန်တုန်းကအမေကအမြောက်ပေးခဲ့တယ်ဦးစင်းကလည်းပါမှာပေါ့ဘယ်နေရာပါရမှာမသိတာเนาะကိုယ်စီလာပြီးတော့အဝေးကြီးကနေဆက်ဆက်တယ်ဆိုကြတဲ့ဒီအာကုဇုံအကျွင်းကြံဟာဒါဦးစင်းစီလာပြီးတော့3လလောက်ဦးစင်းခံရတယ်3လလောက်အဲ့ဒီလောက် ခံရတဲ့ဝတ်ကြွေးတွေဟာလာပြီးတော့ပင်းဆက်တယ်ဆိုတာဒါအရင်တော့ကသူအာကုသိုလ်လုပ်တဲ့အချိန်ကိုကသူကမြှောက်ပေးတာတို့လုပ်ခြင်းလုပ်ခဲ့မှလေဆိုလိုတာကဒါကြောင့်မို့အာကုသိုလ်ဒုစရိုက်တွေကိုရှောင်ပါလောကကြီးဆိုတာကတော့ဦးဇင်းတို့ဓမ္မရာတွေရောအဓမ္မတွေရောရှုပ်ရှက်ခတ်နေတာပါအဲ့ဒီဒဲကနေမှဦးဇင်းတို့ကအကုသိုလ်တွေကိုရှောင်ရှားပြီးတော့အခုရှင်သူလေးရဲ့အမေဟာအကြံလေးပြုတ်ခဲ့တာနဲ့သူကိုယ်တိုင်ခုနှစ်နှစ်နဲ့ခုနှစ်ရလုံးလုံးဒုက္ခတွေကိုကြီးမားစွာခံခဲ့ရတယ် နော်ဒါပစ္စည်းမဘဝိကဖြစ်ရင်နောက်ဆုံးပိစမှာနော်ဦးဇင်းတော်တရားတော်မှာတွင် အခုလောက်တယ်အကုသို့ဒီဘဝအကျိုးမပေးသေးရင်နောက်ဘဝတွေလာမှာပဲဒီဘဝတတ်မယ်ဖြတ်မယ်ရဟန်းတော်တွေဘာလုပ်မယ်ညာလုပ်မယ်လောက်ဒီဘဝမှာဒိဋ္ဌဓမ္မဝေဒနိယကံနဲ့အကျိုးမပေးသေးတဲ့အဲ့ဒီပုံကိုယ်တွေသည်သေရင်တန်းပြီးတော့ငရဲကိုဆင်းရတတ်တယ်ကိုလှုပ်လိုက်တဲ့တိုင်းပြည်တွင်းက ကိုလှုပ်လိုက်တဲ့နိုင်ငံတွင်းကပုံကိုယ်တွေဘလောက်သီလသမာဓိရှိတယ်ကိုပြမလိုက်တဲ့ပုဂ္ဂိုလ်ကဘလောက်သမာသီလသမာဓိရှိတယ်အဲ့ဒီပေါ်မှာမူတည်ပြီးတော့အကြီးအကျယ်ဒုက္ခခံရတယ်ရှင်သီဝလိကျတော့အခုပစ္စေကဗုဒ္ဓမထေမြတ်တွေအဲ့ဒီအတွင်းထဲမှာရှိတယ်တဲ့အဲ့ဒီပစ္စေကဗုဒ္ဓမထေလည်းအကုန်ဆွေးရကွန်းရအကုန်ဒုက္ခရောက်ကုန်သူလှုပ်လိုက်သည့်အတွက်မြို့ကိုပိတ်ထားလိုက်သည့်အတွက်အဲ့ဒီတော့သေပြီးပြီးချင်းမှာအဲ့ရှင်သီဝလိအလောင်းငရဲကိုဆင်းခဲ့ရပါတယ်အဲ့ဒီအာဟုဆိုကြောင့် နော်အဲ့ဒါဘဝတွေမှာလည်းဒါဂျားဘဝတွေဘလောက်ဒီဒုက္ခတွေပြန်ခံခဲ့ရမှမသိဘူးဒါဖះဟောတဲ့ဒီနေရာမှာနောက်ဆုံးသူ့ရဲ့ဘဝအဲ့ဒီလောက်ခဲ့တဲ့အကုသိုလ်လေးပြောလို့ဒီအကုသိုလ်ကနောက်ဆုံးဘဝမှာတစ်ချိန်နဲ့လာအကျိုးပေးတာမဟုတ်ဘူးအကုသိုလ်လောက်တဲ့ရင်လက်ပြောက်တဲ့ချက်ဒီဂရေတသိန်းဂရေတသိန်းသောကုသိုလ်စိတ်ဖြစ်ရင်လည်းဂရေတသိန်းအကုသိုလ်စိတ်ဖြစ်ရင်လည်းဂရေတသိန်းဆိုတော့အကုသိုလ်အကျိုးပေးသွားပြီဆိုရင်အကျဉ်းချင်းအကျဉ်းချင်းဘဝတွေမှာအပယ်လေးပေါ်မှာဆင်းရဲဒုက္ခကြီးအကျဉ်းချင်းခံရတယ်။ နော်ကုစုံကအကျိုးပေးပြီဆိုတဲ့အခါကျတော့လည်းနတ်ပြည်6တာပြမ20မှာအကျဉ်းချင်းအကျဉ်းချင်းကုစုံအကျိုးကိုပြန်ပြီးတော့ခံရတယ်အဲ့ဒါမျိုးကုစုံအကုစုံရဲ့အကျိုးဆိုအကျဉ်းချင်းခံရတာအခုအရှင်သီဝလေးရဲ့မေတော်ဟာအကုစုံတွေလုံလိုက်သည့်အတွက်ဟောအကြံပြုသည့်အတွက်သူကိုယ်တိုင်ဒုက္ခကိုခံရတယ်နော်သူကိုယ်တိုင်ဒုက္ခကိုခံရတာအဲ့ဒါကြောင့်မို့ဦးဇင်းတို့ဒကာတော်မတွေကအခုဒီရှင်သီဝလေးအကြောင်းလေးကိုနာယူပြီးတော့ကိုပြောတော့မယ်ကိုအကြံပြုတော့မယ်ဆိုလို့ရှိရင် အာကုသိုလ်မဖြစ်အောင်နော်ဒါကြောင့်မို့လှူတာတန်းတာတော့မှအာတချောတွေကဒါတဏဝယ်ဖို့အာဒါလောက်ဖို့ဦးဇင်ပြောတယ်စားဖို့အတွက်လူပါဆေးဖို့အတွက်လူပါဟောလှူတဲ့အခါမှာကိုယ့်ရဲ့စိတ်စင်တာဘယ်လှူကြလှူကြနော်အာတခါလဲဘယ်နိုင်ငံဒုက္ခဖြစ်နေတယ်ဘယ်နေရာဒုက္ခဖြစ်နေတယ်ဟာဒါတော့မင်းတို့တဏဝယ်ဖို့ဆိုရင်ကိုကို၌အာကုသိုလ်ပါတော့တာလေအကုသိုလ်ပါတော့တာအဲ့တော့လှူဒန်းတဲ့အခါမှာဆိုလို့ရှိရင်လည်းပဲဒါဥစဉ်တော့ ဘယ်နိုင်ငံဘယ်ရေဘေးလေဘေးမိဘေးနော်ဘာဘေးတွေဖြစ်လို့နေနေစစ်ဘေးတွေဖြစ်တဲ့အော်ဖြစ်နေတဲ့နေရာပုံကိုယ်တွေငါရဲ့လှူဒန်းတဲ့အားလေးနဲ့စားကြပါစေတောက်ကြပါစေကြမ်းမာရေးတွေကောင်းအောင်ဆဲကုကြပါစေလို့အဲ့လိုစိတ်စေနာနဲ့လှူရတယ်နော်လှူတဲ့အခါမှာလဲနော်အာတခါတဲ့ရော့မင်းပြန်ပြီးတော့သူများပြန်ပြီးတော့လက်စားပြန်ချေဖို့ဒါကတော့မင်းအတွက်ဓာဝယ်ဖို့ဒါကတော့မင်းအတွက်တနတ်ဝယ်ဖို့ဒါကတော့မင်းပြန်ပြီးတော့မိရှို့ဖို့ ဒါကတော့မင်းဘာလုပ်ဖို့ဆိုပြီးတော့ပေးလိုက်ရင်လုတ်တဲ့လူကလည်းအပြစ်ပေးတဲ့လူကလည်းအပြစ်ပဲနော်အဲ့ဒါကြောင့်မို့အာကုသောကသူတယောက်တည်းသွားတာမဟုတ်ဘူးနော်အာကုသောဒါဘယ်နေရာဘယ်ဒေသဖြစ်ဖြစ်နော်ဘယ်နေရာဘယ်ဒေသဖြစ်ဘာကိုရည်ရွယ်ပြီးပြောတာမဟုတ်ဘူးဘာလုတ်လုတ်လုတ်တဲ့အခါမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒါကြောင့်မို့ဟိုဦးဇင်းတို့အတမွေးဝါညောင်စင်ကြယ်ဖို့ဖြစ်လုတ်တဲ့အခါမှာဆိုရင်အရက်ကိုမယောင်းနဲ့လက်နက်တွေကိုမယောင်းနဲ့တာသိငါသိတွေကိုမယောင်းနဲ့ လက်နက်တွေရောက်ရင်အဲ့ဒီလက်နက်ကိုဝယ်သွားတဲ့ပုဂ္ဂိုလ်ကအကုသိုလ်လုပ်ရင်ကိုယ်မှလာပြီးတော့ထိခိုက်တယ်နော်အစိတ်တွေမရောက်နဲ့အဲ့ဒီအစိတ်တွေရောက်ရင်အဲ့ဒီအစိတ်နဲ့သူများကိုသွားပြီးတော့ခက်ခဲရင်ကိုယ်ကိုလာပြီးတော့ဒုက္ခရောက်တယ်အသားတွေတတ်ပြီးတော့မလုံနဲ့သူများစားဖို့ရအတွက်ဟိုကောင်းတွေတတ်ရမယ်ဒီကောင်းတွေတတ်ရမယ်အသားငါးတွေရောက်ရင်ပေါ့နော်အဲ့ဒါတွေကြောင့်မို့အဲ့ဒီလိုကိုကိုတိုင်းမတတ်ရရင်တောင်မှဟဲ့လောက်ကောင်းဟဲ့ဒီနေ့အသားကီလိုဘယ်လောက်လိုချင်လို့ ဆိုတော့ဘုမသွားပြီးတတ်ရပြီလေကိုယ်ခိုင်းလို့မှတ်သေးရတယ်ဒါကြောင့်မို့မြတ်စွာဘုရားကဘဝကိုစင်ကြယ်ခြင်းတဲ့အခါကျတော့ကိုယ့်ရဲ့နေမှုတွေကိုအဲ့လိုစင်ကြယ်အောင်လုပ်ရတယ်အဲ့လိုထိခိုက်အောင်မလုပ်ရဘူးတဲ့ဒါကြောင့်မို့လူတံဘေကံကောင်းမှုကုသိုလ်ဒါနကုသိုလ်တွေသီလကုသိုလ်တွေဘာဝနာကုသိုလ်တွေပြုတဲ့အခါမှာလည်းဖြူစင်တဲ့ပုဂ္ဂိုလ်ဖြစ်အောင်ပြုရတယ်တဲ့နော်လူတန်းတဲ့အခါမှာလည်းကိုယ့်ရဲ့အလိုဟာမစင်ကြယ်လိုက်ရင်ဘဝမှာအကျိုးပဲမစင်ကြယ်ဘူး နော်လှူလိုက်တယ်အခုပြောသလိုလှူတဲ့အတွက်တထဲကြီးတော့ဖြစ်ပါတယ်ဒါပေမဲ့အဲ့ဒီမှာတခါတည်းလှူတဲ့နောက်မှာအကုသို့ပါတော့ကိုယ်တထဲဖြစ်တဲ့ဘဝမှာပဲကိုယ်လာပြီးတော့ဓမြတွေပြန်တိုက်ခံရတယ်ကိုပစ္စည်းတွေပြန်ပြီးလုခံရတယ်နောက်ပြီးတော့ရင်ပဲလေပဲမဲပဲမိပဲတခေါ်ပဲဆိုတော့အကြောင်းအမျိုးမျိုးနဲ့ဟော ပြန်ပြီးတော့တိမ့်ပိုက်ခံရတယ်ဦးဇင်းအိန္ဒိယမှာတော့ဩကလကတ္တယူနီဗာစီတီမှာတက်တော့ဒီကစူပါစကရန်ဆိုတာ ဘာရမကိုလိုနီလို့ခေါ်တယ်မြန်မာပြည်ပြန်နေနေတဲ့နေရာအဲ့ဒီဟာဖွားကြီးတွေဆိုမျက်ရည်လေးတွေကြပြီးပြန်ပြောရှာတယ်တင်မောနှစ်စီးပိုင်တယ်တဲ့ပိုင်တဲ့တင်မောတွေအကုန်လုံးသိခံလိုက်ရတယ်ဒီမှာရောက်တော့စင်စင်ရရနဲ့သူတို့နေရတယ်မြန်မာပြည်ကနေသူတို့ပြန်လာပြီးတော့လေလက်ကွင်းနေထဲမှာအော်အဲ့ဒါအကုသို့ကြိုးပေးတယ်ကြည်နော်ကိုရှာဖွေထားတဲ့ဟာတွေကိုနိုင်တဲ့စင်းနေနဲ့အသိခံရတယ်အဆက်ခံရတယ်ဆိုတာ အဲ့ဒါအတိတ်ဘဝတွေတုန်းကကောင်းမှုပြုတာမစင်ကြယ်ခဲ့လို့တဲ့ဒါကြောင့်မို့အကုသိုလ်တရားတွေကိုရှောင်ရှားပြီးတော့အော်ငါတို့ဟာဒီဘဝဒီခန္ဓာနဲ့ဘဝຢာတော့မှာဘုရားရဲ့အဆုံးအမတွေကိုຢာတော့မှာအကုသိုလ်တရားတွေကိုမလုပ်တော့ဘဲနဲ့ကုသိုလ်တရားတွေနဲ့ပြည့်တယ်အောင်ငါတို့လုပ်မယ်ဆိုအဲ့စိတ်ကိုမွေးရတယ်တဲ့နော်အဲ့တော့ရသော်ဘုရားရှင်ကိုရောမြတ်ကြီးကချက်သားတော်တဲ့တိဝလိနဲ့သူ့ရဲ့မေတော်ဟာအတိတ်ဘဝတုန်းကအဲ့ဒီ မိဖုရားဘဝနဲ့သူ့ရဲ့သားတော်ဘဝနဲ့ဖြစ်ခဲ့တုန်းကအမေနဲ့သားနဲ့ပေါင်းပြီးတော့တိုင်းသူပြည်သားတွေကိုအစာရေစာတွေပြတ်အောင်လုပ်ခဲ့တယ်။တိုင်းပြည်ရဲ့ဌိနံကိုလိုချင်လို့အဲ့ဒီမကောင်းမှုတွေလုပ်ပြီးတော့ရလာတဲ့ဌိနံစည်းစိမ်ရဲ့အကျိုးဆက်ကတော့ဒီဘဝမှာအဲ့ဒီလိုအဝေနိကဒုက္ခကြီးကို9နှစ်နဲ့9ရက်လုံးလုံးအမေရောသားရောဒုက္ခတွေအကြီးအကျယ်ခံပြီးတော့မှ ရခဲ့တယ်တာယရဏတယောက်ဖြစ်ခဲ့တယ်နော်အဲ့ဒါကြောင့်မို့ရသော်ဗျာจิตသားတော်တဲ့အခုငါရဲ့သားတော်ဖြစ်တဲ့ရှင်သဝလိတိနော်ရာဂကိုလွန်မြောက်ပြီးပြီတဲ့နော်တတ်မဲ့နှစ်သက်တတ်တဲ့ရာဂကိုလွန်မြောက်ပြီးပြီကိလေသာခရီးချမ်းကြီးတွေကိုလွန်မြောက်ပြီးပြီ လောဘတွေသူမှမရှိတော့ဘူးဒေါသတွေမရှိတော့ဘူးမောဟတွေမရှိတော့ဘူး တန်တရာဝတ်ဒုက္ခတွေကိုလွန်မြောက်ပြီးသွားပြီတဲ့သစ္စာလေးပါးတရားကိုဖုံးလွှမ်းထားတဲ့မောဟတရားတွေကိုအကုန်ဖယ်ရှားပြီးပြီအာရမဏုပဇံလက္ခဏုပဇံဆိုတဲ့ဇံတရားတွေကိုအကုန်လုံးပွားများအားထုတ်ပြီးသွားပြီနော်တန်တရာကိုလဲပတ်မဲ့နော်အဲ့ဒီဟာတွေကိုအကုန်လုံးချွတ်ဖြတ်ပြီးပြီနော် ယုံမှတန်တရားတွေကျင့်သွားပြီဝီဇိကိစ္စကိုပယ်ပြီးပြီလို့ပြောတာဒိဋ္ဌိနဲ့ဝီဇိကိစ္စကိုအကုန်ပယ်ပြီးပြီဥပါဒံအစွဲအလန်းနေမရှိတော့ဘူးတဲ့နောက်သူ့မှာဘာဥပါဒံဘာဆွဲလန်းမှမရှိတော့ဘူးတဲ့ကိလေသာသည်ငြိမ့်အဲသွားပြီကိလေသာမရှိလို့ငြိမ့်အဲသွားပြီအဲ့ဒီလိုຢာကမရှိဒေါသမရှိလောဘမရှိမောဟမရှိဥပါဒံအစွဲတွေပြုတ်ဒိဋ္ဌိဝီဇိကိစ္စတွေပြုတ်ပြီးတော့ အဝိဇ္ဇာအမောင်တို့ဆိုတဲ့တစ္ဆာလေးပါးကိုမသိမှုဆိုတဲ့မောဟတရားတွေပါ အကုန်လုံးပဲခွာနိုင်လို့အဲ့ဒီပုဂ္ဂိုလ်မျိုးကိုယဟန္တာလို့ခေါ်တဲ့ခြေသားတို့တဲ့နော်တေဝလိဟာယဟန္တာကြီးဖြစ်နေပြီတဲ့သူ့မှာဘာနောင်ဖွဲ့မှမရှိတော့ဘူးတဲ့နော်သူ့မှာမာနတွေဆိုတာလည်းမရှိတော့ဘူးအတ္တမိဆိုတဲ့မာနမရှိတော့ဘူးအကုန်ပယ်ပြီးပြီတဲ့နော်သူ့မှာလောဘတွေမရှိတော့ဘူးဒေါသတွေမရှိတော့ဘူး သူ့မှာရာဂတွေကုန်ပြီနော်ကိလေသာတဏှာရာဂတွေကုန်ပြီကိလေသာတဏှာရာဂတွေကုန်လို့ကိလေသာခရီးချမ်းကြီးကိုမလျှောက်လန်းရတော့ဘူးတဲ့ဦးဇင်းတို့တို့တွေကတော့အခုကိလေသာခရီးလန်းကြီးထဲမှာမျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါမကျင်တတ်လို့ဒေါသဖြစ်လိုက်ရပြန်ပြီမနှံပိုးလေးတော့တရင်လေးနားထောင်းလို့ဟာတပ်ပြန်ပြီးတဲ့ဟဲ့ဆိုကြားလို့ဒါကလည်းဒေါသဖြစ်ရပြန်ပြီမနှံမိုးလင်းတာနဲ့တပြိုင်တည်းကိလေသာခရီးချမ်းကြီးမှာ သွားနေရတာလောဘခလုတ်တိုက်လိုက်ဒေါသခလုတ်တိုက်လိုက်မောဟခလုတ်တိုက်လိုက်နဲ့ခလုတ်တွေတိုက်ပြီးတော့နေရတဲ့ဘဝအဲ့ဒါကိုရှင်သေဝလိမထေမြတ်ကြီးကတော့အဲ့ဒီလောဘခလုတ်လည်းမတိုက်တော့ဘူးဒေါသခလုတ်လည်းမတိုက်တော့ဘူးမောဟခလုတ်လည်းမတိုက်တော့ဘူးဒါကြောင့်မို့ကိလေသာခရီးချမ်းကြီးကိုလွန်မြောက်ပြီတဲ့နော်လွန်မြောက်သွားပြီတဲ့ဒီခန္ဓာကိုယ်ကြီးရဲ့ဖြစ်ချင်းပြည့်ချင်းဆိုတဲ့ဒုက္ခတွေကိုမြင်လို့ ဖြစ်ပြဒုက္ခတွေသည်နော်တိုင်းချပြီးတော့အကုန်သိလို့သမုဒိယတဏှာကိုပဲပြီးပွားများတာကမက်ကသစ္စာဒုက္ခသမုဒိယချုပ်ဆုံးနာကនិရောဓသစ္စာဆိုတဲ့သစ္စာလေးပါးတရားကိုဆိုင်ပြီးတော့နော်ယဟန္တာကြီး ဖြစ်သွားပြီချက်သားတော်လို့မြတ်စွာဘုရားရှင်သေဝလိမထေမြတ်ကြီးယဟန္တာဖြစ်တဲ့အကြောင်းကိုပြောခဲ့ပါတယ်ဒါကြောင့်ယနေ့ရှင်သေဝလိမထေမြတ်ကြီးရဲ့ ဝနဲ့ဓမ္မကိုလေ့လာကြည့်တဲ့အခါကျတော့ဦးဇင်းတို့လွန်ခဲ့တဲ့ကဘာတသိန်းကနေမှပါရမီတွေကိုဖြစ်ခဲ့ရတယ်လွန်ခဲ့တဲ့ကဘာတသိန်းနောက်ဘုရမောဒရာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ဓမ္မဧတရက်တွေကိုရာဧတရက်စုကိုပန်ခဲ့တဲ့ဒီဘဝမှာမြတ်စွာဘုရားကစိတ်သားတော်ငါဘုရားရဲ့သာသနာတော်ထဲမှာလတ်လာပအရာမှာဧတရက်အရာဧတရက်အရာအသာဆုံးအမြတ်ဆုံးဆိုတာ ကိုရင်ဟောဒီရှင်ဒီဝလိမထေပါပဲတဲ့အဲ့ဒီရှင်ဒီဝလိမထေလောက်လူချက်နတ်ချက်ဘုံကြီးတာဘယ်သူမှမရှိဘူးတဲ့ငါဘုရားသာသနာတော်တွင်မှာအဲ့ဒါကြောင့်မို့အတတက်ကိုပဲပြီးတော့နောက်ဆုံးတော့ကဘာတသိန်းရဲ့အထက်ဦးဇင်းတော်ဘုရားရှင်ကိုတော်မြတ်ကြီးရဲ့လက်ထက်တော်အခါမှာယဟန္တာအဖြစ်ကြီးနဲ့ရှင်သေဝလိမထဲလို့ဧတရက်ရာပြီးတော့ပြိဋိဘံပြုခဲ့ရပါပြီတဲ့ဒါကြောင့်မို့ရှင်သေဝလိမထဲမြတ်ရဲ့ဘဝနဲ့ဓမ္မကို လေ့လာပြီးတော့ဦးဇင်းတို့တရားတော်မတွေကလည်းပဲအော်ငါတို့ကောင်းမှုပြုတိုင်းပြုတိုင်းပါနော်လိုချင်တဲ့လောဘတစ်ခုတည်းနဲ့ပြုလို့မရဘူးလူစုတိုင်းကို တောင်းတပြီးပြုနေရုံနဲ့မရဘူးမတရားဖို့တရားတွေဒီပါအောင်တောင်းတရမယ်လို့အဲ့လိုတောင်းတရမယ်ရှင်သဝရိယမေတော်သုဘဝါဒမင်းသမီးဟာဒုက္ခရောက်တဲ့အချိန်ကျတော့ဖះကိုမမေ့ဘူးတန်ခါကိုမမေ့ဘူးတရားတော်ကိုမမေ့ဘူးဖះတရားတန်ခါမမေ့ပဲနဲ့ တရားကိုဆင်ញံတက်ကဲ့သို့ဥစဉ်တို့ဒကာတော်မတွေကလည်းတနေ့နေ့တစ်ချိန်ချိန်မှာစိုးရင်ရခြင်းတွေပူဆွေးရခြင်းတွေငိုကြွေးရခြင်းတွေကိုဆင်းရခြင်းတွေစိတ်ဆင်းရခြင်းတွေဂျုံဆုံတဲ့အခါမှာအော်သူများကိုအပြစ်တင်ပြီးတော့မနေဘဲနဲ့အော်ငါကံဆိုးလို့ဟဲ့နော်ငါအတိတ်ကမကောင်းငယ်လို့ဒီလိုခံခဲ့ရတာလို့ကိုယ်ကံကိုပြန်ဆင်းရင်အော်ခြင်းဒုက္ခနာခြင်းဒုက္ခသေခြင်းဒုက္ခတွေနဲ့တွေ့တဲ့အခါကျတော့လေအော်လိုခြင်းအောင်ဟဲ့ဒီခန္ဓာ နော်လူဘဝကိုလောခြင်းလို့ငါအခုဒီဒုက္ခတွေရနေပါလားနော်လောခြင်းအောက်ဟဲခန္ဓာလောခြင်းအောက်ဟဲဒုက္ခခန္ဓာကိုလောခြင်းဒုက္ခကိုလောခြင်းတာပဲခန္ဓာကိုရခြင်းရင်ဒုက္ခကိုရတာပါပဲတဲ့ဒါကြောင့်မို့ခန္ဓာကိုလည်းမလိုခြင်းတော့တဲ့ဒုက္ခကိုလည်းမလိုခြင်းတော့နဲ့ဒီတဏှာရှိနေတဲ့ရင်ဒီစွဲရင်ရင်ပူဆွဲခြင်းကိုကြွေးခြင်းနေဆိုတာလာမယ်လို့သိပြီးတော့အော်ဒုက္ခရောက်တဲ့အခါကျတော့လေသုတ်ဘဝသာ အမျိုးသမီးကဲ့သို့နော်တရားတော်နဲ့ဆင်းရဲပြီးတော့တရားတော်ကိုနှလုံးသွင်းပြီးတော့နေတတ်အောင်နေပါကုသိုလ်ကောင်းမှုတွေပြုပြီးတော့နေပါ စိတ်ကိုစင်စင်ကြဲကြဲထားပြီးတော့နေပါနော်သူတော်ကောင်းတွေနော်ကျင့်သုံးကြတဲ့သူတော်ကောင်းတွေနှလုံးသွင်းကြတဲ့တရားတော်မြတ်တွေကိုကျင့်သုံးပြီးတော့နေပါစောင့်ရှောက်ပြီးတော့နေပါကိုယ့်ရဲ့ဘဝကိုဖြူစင်တဲ့ဘဝမြင့်မြတ်တဲ့ဘဝအထက်တန်းကြတဲ့ဘဝကိုရောက်အောင် ဘသူမှလှုပ်ပေးလို့မရဘူးတဲ့ဥစဉ်တော်တရားတော်မှာတွေမိမိကိုယ်တိုင်သာလျင်ရှုစင်တဲ့ဘဝကိုရအောင်လုပ်ရမယ်မြင့်မြတ်တဲ့ဘဝကိုရအောင်လုပ်ရမယ်ကိုကိုကိုအထက်တန်းကြခြင်းနဲ့မြတ်တော်လာခြင်းနဲ့အခုအရိယာမထေမြတ်ကြီးတွေသူတို့ဘဝအထက်တန်းကြအောင်သူ့ရဲ့စိတ်ကိုပြင်ခဲ့တယ်နော်လှူတရားရှိတဲ့အခါမှာလှူခဲ့တယ်ပေးတရားရှိတဲ့အခါမှာပေးခဲ့တယ်လှူခဲ့တဲ့အတွက်ပေးခဲ့တဲ့အတွက် နော်သူတို့ဘဝတွေမှာကောင်းကျိုးချမ်းသာတွေရခဲ့တယ်ဒါကြောင့်မို့ဦးဇင်းတော်တရားတော်မှာပြောတယ်အော်ငါတို့ကကောင်းကျိုးတော့လိုချင်တယ်လိုတော့လိုချင်တယ်ကောင်းတာမလိုဘူးဆိုဘယ်ရမလဲမရဘူးအဲ့တော့တနေ့တနေ့ကိုယ့်ရဲ့စိတ်တဏ္ဍာမှာနော်ဂုဏ်တော်တွေပွားပြီးတော့နေပါမေတ္တာတွေပို့ပြီးတော့နေပါတရားအထုတ်တဲ့အခါဝိပဿနာလေးပွားပြီးတော့နေပါကိုယ့်ရဲ့စိတ်ကိုတစ်ခုမဟုတ်တစ်ခုအကုန်လုံးကိုချုပ်တီးပြီးတော့မိမိစိတ်လေးကိုအဲ့ဒါမျိုးလေးနေမယ်ဆိုရင်တော့ အမြတ်ဆုံးမြင့်မြတ်တဲ့ဘဝတစ်ခုရတာဖြစ်မှာပါမြင်နိုင်ကြတိုင်းနားနိုင်စားတိုင်းကတော့အခုပြောဆိုလောကကြီးအာဒါမဟုတ်လဲဟိုဟာဖြစ်ဟိုဟာမဟုတ်လဲဒါဖြစ်တစ်ခုပြီးတစ်ခုဖြစ်နေတာပဲဦးဇင်းတော်ရဲ့ဘဝတစ်ခုတောင်မှကြည့်ပါလားမြန်မာပြည်မှာဒါမင်းတွေဆက်ဆက်ပြောင်းခဲ့ပြီနော်ငငယ်လေးကတည်းက88အရေးခင်းတယ်နော်ဒါအခုရွှေအောင်ဒေါ်လာရေးတယ်အခု2021ဒေါ်လာရေးတယ်အမျိုးမျိုးတွေဒါခေတ်တွေမှာလူတွေရှိမှအများကြီးသေးတယ်ဦးဇင်းတဲ့အသက်ကြီးတဲ့ဒကာတော်မတွေဆိုရင်ဟောဥဒ္ဒရေကင်းနေရသာမိမယ် ဘဝကြီးတစ်ခုလုံးကြည့်လိုက်တဲ့အခါကျတော့ကြည်သာအဲ့ဒီထက်စောတဲ့ပုံကိုယ်တွေကြောင့်ဂျပန်ခေတ်တွေမိမယ်အင်္ဂလိပ်ခေတ်တွေမိမယ်ကမ္ဘာလောကကြီးကဒီလိုပဲလောဘသားတွေလေဖြစ်ပြီးတော့ပြက်နေတဲ့လောကကြီးထဲမှာဥစဉ်တော့ကနေရတာနေရတဲ့အခါကျတော့အဲ့ဒီပေါ်မှာနှလုံးသွင်းနေမထားတတ်တာနဲ့အမြဥစဉ်တော့နောက်မှာအာဟုဇောတွေဟာဒသိတရဏီတွေပါတယ်အဲ့ဒါကြောင့်အာဟုဇောဒသိတရဏီတွေပါရင်နောက်ဘဝတွေမှာအဲ့ဒီအာဟုဇောတွေကိုပြန်ပြီးတော့ပေးဆကြရမှာမဟုတ် အော်ကိုကသူတော်ကောင်းစိတ်မွေးမယ်ဖရာရဲ့လမ်းစဉ်လိုက်မယ်ဆိုရင်တော့ဘာလို့ရမှာလဲသီခံသီခံနော်ခန္တီတဲ့မြတ်စွာဘုရားခန္တီပရမန္တဘောတိဒိဋ္ဌာနိဗ္ဗာန်ပရမဝရဏိဗုဒ္ဓနော်ခန္တီတောင်းတောင်းအေးအေးမကြမ်းစီပဲခန္တီတရားကိုမှထားခြင်းသည်ပရမန္တဘောအကျင့်တရားတွေထဲမှာအမြတ်ဆုံးပါပဲ အဲ့တော့ခန္တီတရားလက်ကင်ထားပြီးတော့ရှင်သေဝလိရဲ့ဘဝဓမ္မမှာကောင်းတာတွေကို အတုယူမကောင်းတာတွေကိုအတုမယူတော့ဘဲနဲ့ဩငါတို့ရဲ့ဘဝမှာဒီလိုနှလုံးသွင်းမမှန်လိုက်ရင်အကုသိုလ်တရားတွေအကျဉ်းချင်းဆက်ဖြစ်ပြီးတော့အကုသိုလ်တရားတွေပို့ပို့တိုးပွားသွားမှာပါလားငါတို့မေလျော်နေတာနဲ့အမျှတန်ត្រာကြီးကိုငါတို့ရှောင်နှံ့ရအောင်မယ်နိဗ္ဗာန်ဘယ်နေ့ရမယ်မသိဘူးတန်ត្រာစခန်းသွားတဲ့အခါမှာအထက်တန်းကြဖို့မြန်တပန်လှဖို့ကတော့ ဒါနသီလဘာဝနာတွေကိုငါတို့ပြုပြီးတော့ကောင်းအောင်နေကောင်းအောင်လုပ်မှာပဲရမှာပါလားလို့တဘာဝဓမ္မတွေရဲ့အပေါ်မှာဓမ္မအမြင်နဲ့ပဲဆင်ញံမှာသုံးတပါပုဂ္ဂိုလ်မြင်နဲ့မကြည့်နဲ့နော်ဆွေနေနဲ့မကြည့်နဲ့မျိုးနေနဲ့မကြည့်နဲ့ပုဂ္ဂိုလ်နေနဲ့မကြည့်နဲ့ဓမ္မအမြင်နဲ့ကြည့်ပါဓမ္မအမြင်နဲ့ကြည့်ရင်ဓမ္မအမြင်နဲ့ရှုရင်အော်တတ်နေကြတယ်တယောက်နဲ့တယောက်ပုတ်ကဖို့ကြိတ်နေတော့အော်တို့မှဒေါသတရားတွေဖြစ်နေပါလား နော်လိုချင်တဲ့လောဘတရားတွေကြောင့်အာနာတွေလိုချင်တဲ့ပါဝါတွေလိုချင်တဲ့ဆိုတဲ့လောဘတရားတွေကြောင့်တတ်ကြရတယ်ဖြတ်ကြရတယ်ဒါတွေဟာအလကားမနေဘူးအကုန်လုံးပြန်ပြီးတော့အကျိုးပေးရမယ်အကြောင်းတွေဒါအကြောင်းတွေလုံနေကြတာနော်ခံရတဲ့ပုံကိုယ်တွေကလည်းပြန်ပြီးတော့ပေးဆက်နေရတာပြုတ်တဲ့ပုံကိုယ်တွေကလည်းအသက်တွေပြုတ်နေရတာအဲ့ဒါကြောင့်မို့အော်ကုသိုလ်ကံအကုသိုလ်ကံတွေကုံဖို့ဘာလို့ရမလဲကိလေသာကိုဖယ်ရတာကံကိုပယ်လို့မရဘူးကံကကိလေသာရှိရင်ကံရှိနေမယ် အဲ့ဒီတော့ကံတွေကိုကုံညင်ပါတယ်ကုသလံအကုသလံဇဟံယဟန္တာတွေဆိုတာကုသိုလ်အကုသိုလ်ကုံသွားပြီးနောက်ထပ်အကျိုးမပေးတော့ဘူးဘာကိုတတ်လိုက်လို့လဲလောဘကိုငြိမ်းအောင်လှုပ်လို့ဒေါသကိုငြိမ်းအောင်လှုပ်လို့မောဟကိုငြိမ်းအောင်လှုပ်လို့အဲ့တော့သစ္စေကိုမီးဖုတ်လိုက်တယ်လို့ပဲနောက်ထပ်အညွန့်ညောင်းမီးထဲထည့်လိုက်တော့ဒီသစ္စေမြေကြီးတဲ့ချမပေါက်နိုင်တော့ဘူးတဲ့နော်အဲ့ဒီလိုပဲလောဘကိုလျှော့ပလိုက်ရင်လောဘမီးတွေကိုငြိမ်းအောင်လှုပ်လိုက်ရင် ဒေါသမီတွေကိုငြိမ်းအောင်လုပ်လိုက်ရင်အဲ့ဒီဟာတွေဒီနောက်ထပ်အညွန့်အညောက်တွေပောက်ဖွင့်မရတော့ပါဘူးဒါကြောင့်မို့ရှင်သေဝလီမထေရမြတ်ရဲ့ဘဝဓမ္မကိုနာယူခြင်းသုံးပြီးတက္ကလာယနေ့မှစ၍နိဗ္ဗာန်ရသည့်ဘဝတိုင်အောင်ဟိုခြင်းကင်းရာ နာခြင်းကင်းရာသိခြင်းကင်းရာစိုးရင်ရခြင်းပူဆွဲရခြင်းငိုကြွေးရခြင်းဆိုတဲ့မိသရဝါတွေကင်းရာချုပ်ရာငြိမ်းရာ သိရာဖြစ်တဲ့